Dam Buddhist USA မှာကြီးမှုပြီးတော့ကျင့်ပကြတဲ့ဝိမတနာတုတ်တံဒေသနာများဝိပဿနာတရားတော်များနာယူကြခြင်းကြီးညိုကြခြင်းယနေ့ဓမ္မသဘင်မှာဦးဇင်းတို့တရားတော်မတွေအတွက်ဦးဇင်းကယနေ့မဟာသမယတုတ်အကျိုးလာမဲ့နောက်တစ်ပတ်နေုံလာပြည့်နေ့မဟာသမယအခါတော်နေ့ အဲ့တော့ဈာရက်ဖြစ်နေတော့ဥစဉ်ဒီတစ်ပတ်မှာပဲမာသမယသုတ်တံဒေသနာနဲ့ပတ်သက်ပြီးတော့ဟောကြားပေးပါမယ်ဥစဉ်တို့ဒီနေ့ကတော့စာသင်နီးပုံစံနဲ့ဟောပေးမယ်ဘာလို့လဲဆိုတော့ဒီတိုင်းတက်တက်ပြောရင်စတိုဒီလေးတွေပဲပြောပြောပြီးတော့ပြီးပြီးသွားကြရတာဥစဉ်တို့တုတ်တန်နေတဲ့ကအနှစ်သာရဖះဘာဟောတယ်ဆိုတာမပါဘူးဖြစ်ဖြစ်နေလို့เนาะအဲ့တော့ဒီတိုင်း ရသော်ဘုရားဘယ်မှာဘာဖြစ်တယ်ဆိုတဲ့တုတ်တန်ကတော့အမြဲတမ်းလဲကြားနေရတယ်အဲ့ဒါလဲဥစဉ်ပြန်ပြောပေးမယ်ပြီးတဲ့အခါကျတော့ဒီမှာအတ္တဒန္တတုတ်မှာမြတ်စွာဘုရားဘာတွေပြောတယ်နော်တမပရိပါဒနိယတုတ်မှာဘာတွေပြောတယ်ဆိုအကုန်လုံးတော့မရဘူးပေါ့ရှစ်တုတ်လောက်ဆိုတော့အကုန်လုံးဆိုရင်တနေ့ကုန်သွားလိမ့်မယ်နော်အဲ့တော့ဒီထဲကအသုံးကြမဲ့ဟာလေးတွေဥစဉ်တော့ဒကာတော်မတွေနဲ့ဘဝမှာလက်တွေ့အသုံးကြတဲ့နာလေးတွေတည်တဲ့တည်လိုက်တာလေးတွေလောက်ကိုဒီနေ့ဥစဉ် ဟောပြောပြီးတော့ပေးမယ်အဲ့လိုဟောပြောပေးမှတကယ်ဖះဟောတဲ့ဓမ္မရဲ့အနှစ်သာရတွေကိုကိုကနားလဲတာပေါ့နော်။အော်ဖះကဒီလိုတွေဟောထားတာပါလား။ငါတို့ဘဝမှာဒီလိုကျင့်သင့်ပါလားဆိုတော့ကိုယ်တိုင်အဲ့လိုအတိလေးတွေရောက်သွားအောင်လို့ဦးဇင်းအခုတုတ်တန်ဒေသနာအလုံးနဲ့အဲ့ဒီဟာတွေကိုဖွင့်ဆိုပြီးမှဒီမှာတခါတည်းဦးဇင်းတို့အခုဒီကအတ္တတန္တသုတ်အဖွင့်နေဘာတွေပြောတယ်အဲ့ဒါတွေကစဦးဇင်းအကုန်လုံးအဲ့ဒါရှင်းပြရင်းနဲ့ဒီနေ့ဟောမယ်နော်။ အဲ့တော့မဟာသမယအခါတော်နေ့ဆိုတာကဖျားရှင်တဆူတဆူမှာတစ်ကြိမ်ပဲဖြစ်လေရှိတယ်မဟာသမယအခါတော်နေ့ဆိုတာနော်45ဝါကာလပတ်လုံးရသော်ဖျားသတင်းသုံးနေတဲ့အချိန်မှာဒီတစ်ချိန်ပဲအဲ့ဒီကာလာကြီးဖြစ်တာနတ်သပင် အစီအဝေးကြီးပဲပြောရရင်တော့နော်နတ်တွေမြမာတွေစัจ java လာတိုက်တသောက နတ်မြမာတွေအားလုံးလာပြီးတော့စုံစုံညီညီစီဝေးတဲ့နေ့အဲ့ဒီလိုနေထူးနေမြတ်ကြီးဖြစ်ခဲ့တဲ့အကြောင်းရင်းလေးဒါဦးဇင်းတို့တမိုင်းကြောင်းကိုပြန်ပြောရမယ်နော်မဟာသမယအခါတော်နေ့ကဘလို့ဖြစ်ခဲ့တာလဲဆိုတော့ရသော်ဖျားဒီဖျားဖြစ်ပြီးတော့ ဦးဇင်းထင်တယ်ဒီဟာဖြစ်တဲ့အချိန်ကတိတ်မကြလောက်သေးဘူးဖျားဖြစ်ပြီးတော့ဘာလို့လဲဆိုတော့ဟိုတနေ့ကဦးဇင်းမိတွေးတော်ဂေါရမီ အကြောင်းဟောတော့ဘိက္ခုနီမှာ900ကအခုဒီနေ့မှာဒီစစ်ပွဲပြီးမှအဲ့ဒါသူတို့အမျိုးသားတွေသင်္ကန်းဝတ်သွားလို့သူကဖြစ်ရတဲ့ဘိက္ခုနီမာတွေအဲ့တော့ရသော်ဖျားဝါတော်9ဝါလောက်ရတဲ့အချိန်မှာအခုပြောတဲ့ဝေသာလီပြည်ဘက်မှာရောက်နေတဲ့အချိန်ခမဲတော်ကြီးအဲ့ဘက်မှာဆုံးတယ် အဲ့ဒီမှာအခုပြန်ကြွရတယ်ဆိုတော့ဖះဖြစ်ပြီးတော့ပြောရရင်တော့တိတ်မကြသေးဘူးဝါကာလအဲ့ဒီအချိန်မှာဦးဇင်းတို့အခုရသော်ဖះရဲ့မဲတော်ဘက်ကတော်ခဲ့တဲ့ဟိုဘက်ကောလိယတိုင်းအဲ့ဒီဘက်ကနဲ့ဒီဘက်ကကပိလဝတ္ထုနေပြည်တော်ဒါခမဲတော်ဘက်ကတောတော်ဒနာမင်းကြီးဘက်က ဆွေတော်မျိုးတော်နဲ့ဟောကောလိယတိုင်းဘက်ကဆွေတော်မျိုးတော်တွေကတကယ်တမ်းကတော့အကုန်လုံးဆွေတွေမျိုးတွေကြီးပဲနှစ်ဦးနှစ်ဖက်ကဩအောက်ကကမင်းကြီးရဲ့လက်ထက်မှာမိဖုရားအငယ်ကသူ့သားကိုထီနံပေးပါလို့တောင်းလို့သားကြီးတွေဘေးရန်ဖြစ်မှာဆိုလို့ကဲငါသားတို့ငါထီနံကိုတို့ ဟွာလုံးမနေနဲ့ကိုကနဲ့ကိုတာသွားပြီးတာတနေရာရာမင်းနေပြီးတော့တီထောင်ပြီးတော့တာမင်းတို့လောက်ကြဆိုပြီးတော့လွတ်လိုက်လို့အဲ့ဒီတုန်းကဖရာအလောင်းတော်ဟာကပိလယသိကြီးဖြစ်နေတာအဲ့ဒီကပိလယသိနေတဲ့အဲ့ဒီနေရာမှာအခုအောက်ကကမင်းကြီးရဲ့သားတွေသမီးတွေအဲ့ဒီမှာယသိကြီးကဒီနေရာဟာအောင်မြေပဲသမီးတွေကိုကြားတွေကလိုက်လာရင်လဲ သမင်တွေကဒီနာကြော်လဲပြီးပြန်ပြီးတော့ရန်လုံးမယ်လို့ရင်ကြားတွေထွက်ပြေးဖားတွေကိုမွေးရလိုက်လဲဒီနာရောက်ပြီဆိုရင်အဲ့ဒါဖားတွေကပြန်ကြိုက်မယ်လို့ရင်မွေးတွေထွက်ပြေးရတာဒါအောင်မြေပဲဒီနေရာကိုမင်းတို့နတ်တော်တီချာဆိုပြီးတော့ကပိလရသေးကြီးကပေးအဲ့ဒါအဲ့ဒီနေရာမှာတီလိုက်တာကပိလဝတ္ထုเนาะအဲ့ဒါကပိလဝတ္ထုနေပြည်တော်တဲ့အဲ့ဒီနေရာကြီးမှာဒါစပြီးတော့တည်ခဲ့တာ တည်ခဲ့ပြီးတော့မနမချင်းညင်မဲ့ခြားလူမျိုးတွေနဲ့မသက်ဆက်ချင်းသူတို့အမာကြီးကိုတခါတည်းအကြီးအရာမှာထားပြီးတော့ကြံတဲ့မောင်နေနှမတွေကအချင်းချင်းအိမ်တော်ပြန်ပြုတ်ပြီးတော့သူတို့မျိုးသက်ကိုသူတို့ထိမ့်သိမ်းအဲ့ဒီအမာကြီးကတနေ့ကျတော့နူနာယောဂဖြစ်နူနာယောဂဖြစ်တဲ့အခါကျတော့အဲ့ဒီမှာတွေတော်တဲ့မှာ သူ့ကိုထားတာကြံတဲ့လူတွေနဲ့ကူးနေမှာစိုးလို့ အဲ့ဒီမှာယာမမင်းသားကလည်းနူနာယောဂဖြစ်လို့တော်တဲ့ရောက်သူကလှက်ပတ်သွားရင်တော်တဲ့သီးစားရင်းနဲ့ပျောက်သွားတော့အဲ့ဒီစောတော်ကအမကြီးနဲ့သူနဲ့တွေ့ပြီးတော့အဲ့ဒီမှာသူပျောက်တဲ့အသီးတွေကိုကျွေးအဲ့ဒီအမကြီးကလည်းယောဂပျောက်ပျောက်တော့မှသူတို့ချင်းအဲ့ဒီမှာ ရှင်မင်းနေမိဖုရားတွေပြုတ်ကြပြီးတော့အဲ့ဒီမှာအခုပြောသလိုအဲ့ဒီကောလီယာတိုင်းကြီးမှာသူတို့ကပြန်ပြီးတော့နေတာ နေရင်းနဲ့နောက်ကျတော့အဲ့ဒီဘက်ကမွေးတဲ့သာသမီတွေနဲ့ဒီဘက်ကကပိလဝုထုကသာသမီတွေအကုန်ဆွေတွေမျိုးတွေဆိုပြန်လက်ဆက်ကြလက်ထပ်ကြအဲ့ဒါနှစ်ပြည်တောင်ဟာဆွေတွေမျိုးတွေကြီးပဲတကယ်တမ်းကအဲ့တော့မေရောမာယာကိတာမိတွေတော်ဂေါရမီတို့ကအဲ့ဒီကအခုကောလိယတိုင်းဘက်ကနေမှ မွေးဖွားခဲ့တယ်တောတရဏမင်းကြီးကဒီဘက်ကကပိလဝုသူတို့ပြန်လက်ထပ်ရာကနေမှဦးဇင်းတို့မြတ်စွာဘုရား မွေးဖွားတယ်ဆိုတော့အလုံးကဆွေတွေမျိုးတွေတနေ့ကြတော့အဲ့ဒီနာကဒီမြစ်ကြီးလူရာကနေမှနော်အဲ့ဒီရောဟိနီမြစ်ဆိုတဲ့မြစ်ကရေကနဲလာတဲ့အခါကျတော့သူ့ဘက်ယူမယ်ငါဘက်ယူမယ်နဲ့ဆိုပြီးတော့မြစ်ရေလူကြမြစ်ရေလူရာကနေပြီးတော့အဲ့ဒီမှာတင်တခါတည်းတယောက်နဲ့တယောက် အဲ့ဒါမင်းတို့ကအနုမျိုးမင်းတို့ကဒလိဆန်မျိုးနဲ့အမျိုးမျိုးသူ့ဆွဆွဲငါဆွဆွဲပေါ့လေအဲ့လိုတွေဆွဆွဲပြီးတယောက်နဲ့တယောက်မခံမရနိုင် ဖြစ်ပြီးတော့အဲ့ဒီမှာတင်စစ်ပွဲကြီးဆင်နွှဲကြမယ်လို့ဖြစ်တဲ့အချိန်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတပိညုဒရွှေညံတော်နဲ့မနဲ့မိုးလေးနော်ဘယ်ပုံကိုယ်တွေဒီနေ့ချွတ်ရမလဲလို့ကြည့်တဲ့အခါကျဩငါဆွေတွေမျိုးတွေဟာ ဒီနေ့တတ်နဲ့တတ်မဲ့ဖြတ်မဲ့ပွဲကြီးကိုတို့လောက်ကြတော့မှာပဲငါသွားပြီးတော့အဲ့ဒီမှာဒီနေ့သွားတရားဟောရမှာပါလားဆိုပြီးတော့မြတ်စွာဘုရားဘသူမှမပြောဘဲနဲ့တပိတ်သင်္ကန်းကိုလွယ်ပြီးတော့အဲ့ဒီကပိလဝတ်နဲ့ဒေဝဒဟလို့လည်းခေါ်တယ်အိုက်ကောလီယာတိုင်းဒေဝဒဟပြည်အဲ့ဒီခေါ်တဲ့အဲ့ဒီနှစ်ခုကြားရောဟိနီမြေရဲ့အလဲကောင်းကောင်းငင်ရန်ကြီးမှာမြတ်စွာဘုရားသတင်းသုံးနေတယ် အဲ့လိုသတင်းသုံးနေတဲ့အချိန်မှာဟိုဘက်ဒီဘက်စစ်တပ်တွေအကုန်လာပြီးတော့တိုက်မဲခိုက်မဲနဲ့စီတံမောင်းတံနေနဲ့တိခတ်ပြီးတော့စစ်စီစစ်မောင်းနေနဲ့ဓာရဲနဲ့ရရဲ့အလဲကောင်ကောင်းငင်ပေါ်မှာသတင်းသုံးနေတဲ့မြတ်စွာဘုရားလည်းတွေ့ရောဟာတို့မြတ်စွာဘုရားရောက်နေနေပါလားပြီးတော့မြတ်စွာဘုရားကိုအဲ့ဒီမှာသူတို့မြင်ရတော့ထိုင်ပြီးတော့ဟိုဘက်ထိပ်ဒီဘက်ထိပ်တွေဥချကြရှ िख ိုးကြ အဲ့ဒီအချိန်မှာတဲ့မြတ်စွာဘုရားကကဲအလုံးဆွေတော်မျိုးတော်များဟောဒီဘာလောက်လာကြတာလဲဒီကိုရှင်ဘုရားတပည့်တော်တို့မြေရေကိုလူရဲနဲ့ပြောကြဆိုကြမခံမရနိုင်နေဖြစ်ပြီးတော့နောက်ဆုံးတော့တပည့်တော်တို့ဟိုဘက်ဒီဘက် တိုက်ပွဲဆင်နွှဲပြီးတော့ဒီနေ့စစ်ခင်းကြတော့မှာပါဗျာအဲ့ဒီအတွက်ကိုတပည့်တော်တို့လာတာပါဗျာဆွေတော်မျိုးတော်များတဲ့အဲ့ဒီရေနဲ့ဟောဒီမြေမြေကြီးနဲ့ရေနဲ့ဘယ်ဟာကပိုဈေးကြီးလဲမြေကြီးကပိုဈေးကြီးပါတယ်ဖေဟာရေနဲ့စာရင်မြေဈေးကြီးတယ်ဟုတ်ပြီ အဲ့ဒီမြေကြီးနဲ့တံပြီးပါတယ်ဆိုတဲ့မြေကြီးနဲ့အသင်ဆွေမျိုးများရဲ့အသက်နဲ့ဘယ်ဟာကပိုတန်ဖိုးကြီးတယ်လဲတပည့်တော်တို့အသက်ကပိုပြီးတန်ဖိုးကြီးပါဗျာတန်ဖိုးကြီးတဲ့အသက်ကိုတန်ဖိုးမရှိတဲ့ရေနဲ့ဘာဖြစ်လို့လဲမှာတော့ တန်ဖိုးရှိတဲ့အရာကြီးလေတဲ့ကိုယ့်အသက်တွေကတန်ဖိုးရှိတဲ့အရာကြီးကိုဘာမှမဟုတ်တဲ့တန်ဖိုးမရှိတဲ့မြေအတွက်ရေအတွက်ဘာကြောင့်လဲကျင်ကြတာတော့ရသော်ဖေဟာအဲ့လိုဆုံးမပြီးတော့မှတခါတည်းရန်တဲ့ကိုယ့်ရဲ့ဒီပြောဆိုမှုစကားတွေဟာနော်ကိုကြောင့် သူတစ်ပါးကိုပျက်စီးတယ်ဆိုရင်လည်းလုံးဝမှမပြောရဘူးကိုပြောလိုက်လို့သူတစ်ပါးဒုက္ခရောက်သွားမယ်မပြောပါနဲ့နော်တခါတည်းရမှာသူတစ်ပါးပြောတာကိုပါဇက်ဖြားလေးသူများပြောလိုက်တာပေါ်မှာယုံပြီးလဲအမှားမလုပ်ရဘူးတချို့သောပုံကိုယ်တွေက ဟာဒါကတော့နတ်ကြီးတဲ့ပုဂ္ဂိုလ်ပဲဒါတော့ကိုကြီးတဲ့ပုဂ္ဂိုလ် तू ပြောရင်မှန်တယ်ဟာ तू ပြောတာအမှန်လို့တွတ်တာအဲ့ဒါမရဘူးအဲ့လိုပုံကိုယ်တွေက အမှားတွေပြောတာမြောက်များစွာပဲဦးဇင်းတို့ဒါကြောင့်မို့ကဘာရရမှာဦးဇင်းတို့အရင်တော့ဂျပန်မှာဘာသာရေးခေါင်းဆောင်တဦးကတခါတဲ့လူတွေထောင်နဲ့ချီပြီးတော့ကို တခါတည်းကိုကိုကိုတတ်သိအောင်လှုပ်သွားဘူးတယ်အာသာရေးခေါင်းဆောင်တူကအားလုံးသူ့နောက်ကိုယုံပြီးလိုက်တာယုံပြီးလိုက်တဲ့အချိန်မှာ तू အယုံသွင်းပြီးတော့လူတွေကိုနောက်ဆုံးတခါတည်း तू တရခေါ်သွားဘူးတယ်နောက်ဂျပန်မှာပဲနောက်ထပ်ယထာကြီးပေါ်မှာအဲ့ဒါတော့ပညာတတ်တဲ့ဆရာဝန်ကြီးကိုယ်တိုင်လှုပ်တာဆရာဝန်ကြီးကိုယ်တိုင်မလှုပ်လဲဆိုတော့အဲ့လိုအစိတ်ထောက်ကို တခါတည်းယူသွားပြီးတော့တောက်ပွေးလေးနဲ့သူကအဲထီထီထီလေးပါတာပေါ့တောက်ပွေးတော့မဟုတ်ထီလေးနဲ့ယထာဘောတက်သွားတက်သွားပြီးတော့မှအဲ့ဒီအထုပ်ကလေးကိုခြေတော်အောက်မှာမတိမသားသားလေးချဩယထာဘုရားစိုက်ခါနာနီလေရောက်ရောအဲ့ဒီအထုပ်ကိုတခါတည်းအဲ့ဒီမှာသူ့ရဲ့ထီအချုံလေးနဲ့တခါတည်းထိုးဖောက်တော့အဲ့ဒီကအရေကနေတခါတည်းပြန့်နှံ့သွားပြီးတော့တခါတည်းအဲ့ယထာတော်ရလူတွေအပုံစိတ်မိ အစိမ့်မိပြီးတော့တခါတည်းအကုန်ပြက်လဲ तू ကတော့သူ့အချိန်တိုင်းလေး तू ကတော့တခါတည်းထွက်သွားတော့ तू ကတော့လွတ်သွားတာပေါ့အဲ့ဒီမှာဟာယထာထွဲတဲ့ဘာဖြစ်တယ်မသိဘူးဆိုလာကူကူတဲ့လူတွေအကုန်လုံးတခါတည်းအဲ့နာမှာမူးမိပြီးလဲပြီးတော့သေတာအဲ့ဒါဂျပန်မှာဖြစ်ဖူးတယ်ဘာသာရေးခေါင်းဆောင်တွေနော်ဒါယုံကြည်ရတယ်ထင်လို့သွားပြီးယုံကြည်မိတာအဲ့ဒီယုံကြည်တဲ့ပုံကိုယ်တွေကပဲနောက်ဆုံးကြတော့အဲ့ဒါမျိုးတွေလောက်တော့အဲ့ဒါဆိုရင်အောက်က သူ့ဆရာခိုင်းလို့အဲ့ဒါပညာတတ်တဲ့ဆရာဝန်တွေတောင်မှအဲ့လိုလုပ်သွားတာဘာကြောင့်လဲဆိုတော့သူတစ်ပါးစကားကိုယုံလိုက်လို့ဘဝကြီးတစ်ခုလုံးမလုံတဲ့နာတွေလုံမိတယ်တဲ့ဒီကြောင့်မို့မြတ်စွာဘုရားကအသင်ဆွေတော်မျိုးတော်တို့တဲ့ဟိုတော့ကယုံတကောင်ရဲ့စကားယုံပြီးတော့တိလိษံတွေအားလုံးဟာပင်လယ်သမုဒ္ဒရာကြီးထဲမှာ အကုန်ကြသေးမလို့ဖြစ်ခဲ့ဘူးတဲ့ အုတ်ရှိပင်အောက်မှာနေတဲ့ယုံကအပေါ်ကအုံးရှိသီးပြုတ်ကြတာကိုမြေပြိုပါပြီဆိုပြီးတော့អော်ပြီးထွက်ပြေးတော့သူ့ရဲ့နောက်ကယုံတွေကအကုန်လုံးလိုက်တာတအုံအုံနဲ့နောက်ကနေမှလိုက်တော့ဟာဘေးဟာတွေကလည်းဟာတခါတည်းမြေပြိုပြီးမြေပြိုပြီးဆိုပြီးတော့တခါတည်းអော်ဟစ်ပြေးတော့ဘေးကတလိမ့်ဆန်တွေလည်းအကုန်လုံးကြောက်လန့်ပြီးတော့ထွက်ပြေးရှေ့ရောက်ရင် ပင်လယ်သမုဒ္ဒရာကြီးတဲ့ကြပြီးသဲကုန်တော့မှာတဲ့အဲ့ဒီအချိန်ဖះအလောင်းတော်ရှင်သေးမင်းကဘာဖြစ်တာတော့ဆိုအတန်ထဟောက်တော့မှရက်သွားတော့မှဘာဖြစ်တာတော့ဆိုတော့အဲ့ဒီမှာမြေပြိုလို့မြေပြိုလို့ဘယ်ကမြေပြိုရမှာလဲမဟုတ်ကဟုတ်ကဆိုပြီးတော့အဲ့ဒီမှာတင်သွားပြီးတော့ကြည်တော့ဘယ်ကဟုတ်မှာလဲဟိုကအုံးရှစ်တီးကအပေါ်ကပြုတ်ကြတာကိုမြေပြိုတယ်ထင်ပြီးတော့သွားလို့အဲ့ဒီတုန်းက ငါတတ္တဝါတွေပင်လယ်ကြီးတဲ့ကြပြီးသေမဲ့ဟာတွေကိုငါအဲ့ဒီတုန်းကကဲကဲဘူးတယ်မစူးစမ်းမစင်ញင်ပဲနဲ့သူတော်ဘာပြောတဲ့စကားကိုမယုံရဘူးเนาะဒါဥစ္စံတို့ဒီတုတ်တန်ထဲမှာဒါမြတ်စွာဘုရားဆွေတော်မျိုးတော်တွေပြောချင်တဲ့စကားအဲ့ဒါအခြားလူတယောက်ကဒါပြောလိုက်တယ်ဒါလုပ်လိုက်တယ်ဟာဒါတော့ငါတို့ဦးကြီးပဲငါတို့ဦးလေးပဲငါတို့ဆရာပဲငါတို့ပုဂ္ဂိုလ်ပဲဆိုပြီးတော့ ပြောရင်ပြောတိုင်းမယုံနဲ့တဲ့အခုတယောက်နဲ့တယောက်ဆွေတွေမျိုးတွေအာငါတို့ဒီလိုဆဲတယ်ကွာအာဒီဘက်ကတာကိရတွေကအခုပြောသလိုပဲအဲတယောက်နဲ့တယောက်မောင်နှမချင်းပြန်ပြီးတော့အမျိုးမပြည့်အောင်ယူတော့မင်းတို့ကတလိမ့်ဆန်းမျိုးလို့ပြောတယ်ဟိုဘက်ကြပြန်တော့လဲမင်းတို့ကအနုမျိုးလို့ပြောတယ်အဲအဲ့ဒါမျိုးတွေတယောက်နဲ့တယောက်ဆွတ်ဆွဲမခံမရနိုင်အောင်လို့အမျိုးအနွယ်တွေထိခိုက်ကြတဲ့အခါကျတော့ အကုန်လုံးဒုက္ခဖြစ်အဲ့ဒီစကားတွေကြားပြီးတော့ငါတို့ကိုတိလိษံလို့ပြောရမလားငါတို့လိုအနုလို့ပြောရမလားအဲ့တော့ချမယ်တတ်မယ်ဆိုတဲ့စစ်ပွဲကြီးဘက်ကိုဥတည်သွားတာတဲ့ဒါကြောင့်မို့နော်သူတဘာပါဇက်ဖျားလမ်းမဆုံးပါသေးနဲ့တဲ့နော်သူတဘာပြောရင်ဟုတ်ဤလားမှန်ဤလားဆိုတာကိုကို၌သေးသေးချာချာချင်းချင်းရတယ်သုံးတတ်ရတယ် များသောအားဖြင့်အဲ့လိုမလုပ်တဲ့အခါကျတော့နောက်ဆုံးမှားပြီးမှပဲမှားပြီလို့သိကြတာစောစောကနေမှစင်ញညာနဲ့ယုံတဲ့မယုံတဲ့ဆိုတာမယုံခဲ့လို့အဲ့ဒါမျိုးလုပ်ခဲ့ရင်အမှားတွေတွေ့တတ်တယ်တဲ့နော်နောက်ထပ်မြတ်စွာဘုရားဘာတစ်ခုထပ်ပြောလဲဆိုတော့ငါကအင်အားကြီးတယ်မင်းကအင်အားသေးတယ်ဆိုပြီးတော့လေအင်အားကြီးတဲ့ပုဂ္ဂိုလ်ကအင်အားသေးတဲ့ပုဂ္ဂိုလ်ကိုအနိုင်မကျင့်ရဘူးတဲ့နော်ဟောတော့က ငါဖះအလောင်းဆင်ဖြစ်တဲ့အချိန်တုန်းကဆင်အုပ်စုကြီးနဲ့တောထဲမှာလှက်လဲနေခဲ့တယ်တဲ့အဲ့ဒီတုန်းကငှက်လေးတစ်ကောင်ကအတောင်မှန်လေးရက်ရက်ရက်ရက်ပြီးတော့သူ့ကလေးလေးကို အကောင်ဝယ်လုပ်ပြီးတော့သူ့ကိုမနှင်းအောင်လို့သူ့မှာတခါတဲ့ငှက်လေးကအတောင်မှန်လေးနဲ့ကာပြီးဒီဆင်းနေလာတဲ့လမ်းမှာသူ့သားလေးကိုနင်းတတ်မှာဆိုလို့ဆိုပြီးတော့အဲ့ဒီတခါတဲ့ အတောင်မှန်ကားကားကားပြီးတော့တောင်းမှန်ရှာတယ်တဲ့ဖះလောင်ရှင်မင်းကသိတော့ဩသူ့သားလေးကိုနင်းသားမှာဆိုဆိုအဲ့ဒီစင်ကတခါတည်းငှက်လေးရဲ့အပေါ်ကနေမတ်တရပြီးပေးထားတော့ကြံတဲ့စင်တွေကသူ့ရဲ့ဖေးကနေအကုန်ရှောင်ကွင်းသွားတော့လွတ်သွားတယ်ဩရှင်ဒေဝဒအလောင်းစင်ရောက်လာတဲ့အခါရောက်တော့တခါတည်းဟိုကအဲ့လိုပဲအတောင်မှန်လေးကားကားပြီးတောင်းမှန်ရှာတာမရဘူးတခါတည်းနင်းတပ်ပြလိုက်တာနင်းတပ်ပြလိုက်တော့ အင်မတန်သေးငယ်တဲ့နှာပြည်ဆုံးငှက်ကလေးဟာအဲ့ဒီဆင်ကြီးကိုနောက်ဆုံးရောက်တော့မျက်စိကိုထိုးဖောက်ပြီးတော့သေအောင်တတ်တဲ့အဆင့်ထိနောက်ဆုံးလောက်သွားတယ်။ငါအင်အားကြီးတယ်ဆိုပြီးတော့သူတစ်ပါးပေါ်အနိုင်ကျင့်တော့ဟောကသူ့ဟာနဲ့သူတခါတည်းနိုင်အောင်ပြန်လောက်တော့လဲဘဝဆိုတာဆုံးရှုံးဆုံးရှုံးရတဲ့အကြောင်းနော်ဒါကြောင့်မို့ ကိုကအင်အားကြီးတယ်ငါကဒနာရှိတယ်ငါပစ္စည်းရှိတယ်ငါသူ့ကိုလှုပ်လိုက်မယ်ဆိုပြီးတော့လေမလှုပ်ရဘူးတဲ့ခွန်အားကြီးတိုင်းအင်အားကြီးတိုင်းပါဝါရှိတိုင်းအာဏာရှိတိုင်းသူတစ်ပါးတွေရဲ့အပေါ်မှာဒုက္ခမပေးပါနဲ့ဒါကိုပြောချင်တာเนาะနောက်တစ်ခုဟာဩတခါတည်းကြို့ဘရင်အောက်မှာဝက်ဝံကသွားပြီးအိတ်နေ ကျိုးပင်ဂိုင်းကသူ့ဟာသူကျိုးပင်ကဂိုင်းကတခါတည်းကျိုးပြီးတော့သူ့ပေါ်ကြွတော့ तू ကလန့်ပြီးထွက်ပြေးပြီးတော့ပြန်ကြည့်လိုက်တဲ့အချိန်ရောက်တော့ဒီကျိုးပင်ဂိုင်းကြီးကသူ့ကိုလှုပ်တာဆိုတော့ဒါတခြားကြောင့်မဟုတ်ဘူးဟောဒီကနတ်ကပဲငါ့ကိုလှုပ်တယ်ဆိုပြီးတော့အဲ့ဒီဝက်ဝန်ဟာကျိုးပင်ဆောင်နတ်ကိုရံညိုးထားပြီးတော့တနေ့ကျတော့တခါတည်းထက်ခုတ်လက်ခုတ်တဲ့လူတွေလာတဲ့အခါကျတော့ဝက်ဝန်က တခါတဲ့လူစကားနဲ့ပြောပြီးတော့အတင်တော့တဲ့ဘာတွေလုပ်နေတော့ဟာတင်ဝဲဝင်ကြီးလူစကားပြောတတ်လားပြောတတ်ပါတယ်ဘာလုပ်နေရောအော်လှဲဝင်ရိုးတွေလှဲတွေလုပ်ဖို့ရတက်သားရှာတာအာတက်သားထဲမှာအဲ့ဒီအဲ့ဒီကြိုးပင်ဟာအကောင်းဆုံးပဲအဲ့ဒီကြိုးပင်သွားအဲ့ကြိုးပင်လားမင်းတို့သွားပြီးခုတ်ဖြတ်ဆိုပြီးတော့ तू ကပြောခဲ့တယ်တဲ့ပြောခဲ့တဲ့အခါကျတော့ ဟိုကကြိုပင်ရှားပြီးတော့ကြိုပင်ခုံမဲ့လို့တော့ကြိုပင်သောနာကအတင်းတို့ဘာလို့တော့ဩအဲ့ဒီဝဝန်ကြီးကပြောတယ်ဟောဒီကြိုပင်ဟာလဲလုတ်တဲ့နေရာမှာအင်မတန်ကောင်းတယ်ပြောလို့အဲ့ဒါထူးထူးဆန်းဆန်းလူစကားပြောတဲ့ဝဝနဲ့တွေ့လို့ကျွန်တို့တော့လည်းဒါကိုခုတ်ရမယ်ဆိုတော့အဲဒီကောင်ငါ့ကိုဒုက္ခပေးတာကိုကဲတွေ့ကြသေးတာပေါ့အေးဟုတ်ပြီမင်းတို့ခုတ်ပြီလို့လဲလုတ်ပြီးရင်အဲ့ဒီလက်မှာခြေဖို့ရာအတွက်ဝဝုံရဲ့ ကျိုးတွေတရေတွေဟာအတော့ကိုခိုင်နေမင်းတို့အဲ့ဒါအဲ့ဒီသောတော်လူစကားပြောတဲ့ဝက်ဝန်ကြီးကိုအตาလေးချော့မော်ခေါ်ပြီးတော့ဒါမင်းတို့သူ့ကိုတတ်ပြီးတော့ဒါသူ့ရဲ့အရေတွေနဲ့ဒါမင်းတို့လှဲတာတောက်ကြတော့ကွာဆိုပြီးပြောတော့အဲ့ဒီမှာတွေကြုတ်ပင်လဲသေးဝက်ဝန်လဲသေးတဲ့ကြုတ်ပင်စောက်နဲ့လဲနေတရားမရှိဘူးဖြစ်သွားတာပေါ့နော်အဲ့ဒါကိုမြတ်စွာဘုရားကတခါတလေဘာမဟုတ်တဲ့အကြောင်းနဲ့လဲသူတော်ဘာပေါ်မှာသွားပြီးတော့ ရန်ကြိုးမဖွဲ့နဲ့အဲ့လိုရန်ကြိုးဖွဲ့ကြရင်လည်းပဲဒုက္ခတွေများကြရတယ်ဆိုပြီးတော့အဲ့ဒီ၃ဘုတ်ဝတ္ထု၃ခုကိုနော်မြတ်စွာဘုရားအရင်ဆုံးရံပြေငိမ့်ကြောင်းဟောပါတယ်အဲ့ဒီကနေပြီးတဲ့အခါကျမှအဲ့ဒီဝတ္ထု၃ဘုတ်ဟောပြီးတော့မှမြတ်စွာဘုရားဘာပြန်ဟောတော့ဆိုတော့နောက်ထပ်ညီညွတ်ခြင်းရဲ့အကြောင်း ညီညွတ်ခြင်းရဲ့အကြောင်းပုံမြင်နှစ်ပုဒ်ကိုမြတ်စွာဘုရားပြန်ဟောတယ်။ငါအရင်တော့ကငုံမြင်ဖြစ်စဉ်ခါတော့ကမို့ဆိုးတယောက်ကငုံတွေကိုသူကပိုက်ကွန်နဲ့လာလာပြစ်ပြစ်ပြီးဖမ်းတာတဲ့ငုံတွေကမိမိမိမိသွားတော့အဲ့တော့တို့ငုံတွေအသက်ရှင်အောင်ဘယ်လိုလုပ်ရမလို့တကောင်ထယုံတကောင်ကငြိမ့်နေဟိုတကောင်ကထယုံဒီတကောင်ကငြိမ့်နေအဲ့လိုလုပ်နေရင်တော့ငါတို့မဖြစ်တော့ဘူးအကုန်သေးကုန်တော့မှမိပြီဆိုရင် အကုန်လုံးတပြိုင်နက်တည်းထပြန်ပြီးတော့အဲ့ဒီမုတ်ဆိုးလက်ကပိုက်ကိုတခါတည်းပေါအောင်ယုံပြီးတော့တခါတည်းပြေးပြေးပြီးတော့မှခြုံမုတ်တစ်ခုပေါ်မှာတို့အဲ့ဒီပေါ်မှာသွားချအဲ့ဒီကနေခြုံမုတ်အောက်ကနေထွက်ရင်တော့လွတ်နိုင်တယ်ဆိုပြီးတော့အဲ့ဒီတုန်းကအဲ့ဒါမျိုးနဲ့လွတ်အောင်ယုံခဲ့တယ်တဲ့မုတ်ဆိုးတခါတည်းဘာမှကိုလှုပ်လို့မရဘူးအဲ့တော့တနေ့ကျတော့နောက်ဆုံးအဲ့ဒီငုံနေတကောင်နဲ့တကောင် ခေါင်းတက်နင်းမိရာကနေရံဖြစ်ပြီးတော့ပြဒနာတက်ပြီးတော့အဲ့ဒီမှာနောက်ဆုံးမယုံကြတော့အဲ့မယုံတဲ့နေ့မှာမုတ်ဆိုးရဲ့အဲ့လက်ချက်နဲ့အကုန်သေသွားခဲ့ရတယ်တဲ့ဒါကြောင့်မို့ညီညွတ်ချင်းသည်အဲအားချွေတွေမျိုးတွေညီညွတ်ကြပါဟိုဘက်ဒီဘက်ညီညီညွတ်ညွတ်နဲ့နေကြမယ်ဆိုရင် အကုန်အင်အားကြီးတွေဖြစ်တယ်မညီမညွတ်နဲ့ချွေတွေမျိုးတွေတကွဲတပြားလောက်ကြမယ်ဆိုရင်မုတ်ဆိုးလက်တွင်းရောက်သွားတဲ့ ငုံနေလို့ဖြစ်ရလိမ့်မယ်လို့အဲ့ဒီဇတ်တော်ကိုလည်းတစ်ခါပြန်ဟောနောက်ထပ်ဇတ်တော်တစ်ခုဩဟိမောတာတော်တဲ့မှာငါတဲ့နတ်တွေနေကြတဲ့အခါကျတော့ဝိတ္တဝနမင်းကြီးကကဲနေရအသီးသီးမှာဥပီနေကြဆိုတော့ဖះလောင်နမင်းကပြောတယ်အတင်တော့တပင်နဲ့ထီထီရှိတဲ့တစ်ပင်တွေကိုသွားပြီးတော့မနေကြနဲ့တပင်နဲ့ထီထီရှိတဲ့တစ်ပင်ဟာ မိုးဒံလေတာမခံနိုင်ဘူးတောအုပ်ထဲနေတဲ့တစ်ပင်ဆိုတာမိုးဒံလေတာခံနိုင်တယ်အဲ့ဒါတချို့တလေနတ်တွေကစကားနားမထောင်ဘူးတဲ့နားမထောင်တော့အိုးမြို့နာရွာနာဆိုတာလူတွေအပူဇော်ခံရတယ်အပဒခံရတယ်အဲ့တော့မြို့နာရွာနာကိုငါတို့သွားတော့မယ်ဆိုပြီးတော့မြို့ရွာဘက်ကိုအခြေခံပြီးသွားကြတယ်အဲ့ဒီလိုသွားကြတဲ့အခါကျတော့မြို့ရွာဘက်ကိုသွားရင်သွားရင်နဲ့အဲ့ဒီမှာ လွင်ဒီကောင်မှာရှိတဲ့တစ်ပင်တွေမှာနေကြတယ်လူတွေတဲ့တော့နှီးပါတယ်လူတွေရဲ့အပူတော်ပတ်တာတော့ခံရပါတယ်တန်တဲ့ကြတော့လေမုံတိုင်းတိုက်တော့အဲ့ဒီတစ်ပင်တွေအမြစ်ပါအကုန်ကျွတ်ထွက်ပြီးတော့ဘုံဘိတ်မှမရှိ နေရမရှိလို့ကလေးလက်ဆွဲပြီးဟိမိုတာတော့ကိုပြန်ခဲ့ရဘူးတဲ့တဲ့မညီညွတ်ရင်နော်ဟိမိုတာတောင်းတဲ့ကသစ်ပင်တွေကတော့ညီညွတ်တော့အဲ့ဒီမှာကြတော့ဘာပြဿနာမှမရှိဘူးတဲ့ဂိုင်းနေ ကြောယုံဆိုနည်းနည်းလောက်ပဲအမြက်ကညွတ်ကျွတ်ပါတာအထိမဖြစ်ဘူးဘာလို့လဲဆိုသစ်ပင်တွေမြောင်များစွာကြားထဲမှာတိုက်တဲ့လေဆိုတော့အကုန်လုံးကိုကျွတ်မပါနိုင်ဘူးအဲ့ဒီတုတ်တန်နှစ်ခုကိုမြတ်စွာဘုရားပြန်ဟောပြီးတော့မှအသင်ဆွေတော်မျိုးတော်တို့တဲ့အဲ့ဒါเนาะအခုလို့ဖြစ်တာဘာကြောင့်လဲညီညွတ်ချင်းကြောင့်အဲ့ဒါကြောင့်မို့အခုလည်းပဲအသင်ဆွေတော်မျိုးတော်တို့ညီညီညွတ်ညွတ်နေကြသမ်းပါเนาะ ဆိုပြီးတော့အဲ့ဒီမှာဘယ်နှပုတ်ဟောလဲဆို၅ပုတ်ဟောတယ်နော်အဲ့ဒီတရား၅ပုတ်ဟောပြီးတော့မှဟောဒီမှာအတ္တဒန္တသုတ်ဆိုတာအဲ့ဒါကိုဟောတာနော်အတ္တဒန္တသုတ်အဲ့ဒီမှာအတ္တဒန္တသုတ်ကိုဦးဇင်းတို့ဒီမှာဘေးအန္တရာယ်အပြစ်ဒဏ်ကြောင့်ဖြစ်ပေါ်လာ၏ဘေးအန္တရာယ်သည်အပြစ်ဒဏ်ကြောင့်ဖြစ်ပေါ်လာ၏ခိုက်ရန်ဖြစ်နေသောတတ္တဝအပေါင်းတို့ကိုကြည့်ရှုကြကုန်လော ငါကိုယ်တိုင်ထိတ်လန့်ခြင်းတံဝေကခံစားရသည့်တိုင်အောင်ထိတ်လန့်ဘွယ်ရာတံဝေကတရားကို ဟောကြားပေအံနော်ပထမဦးစွာဒီဟောကြားတဲ့စကားရမှာအပြစ်ဒဏ်ဆိုတာဘာကိုပြောတာလဲဆိုတော့ကာယဝစီမနောတို့၌ဖြစ်ပွားသောဒုစရိုက်၃ပါးကိုပြောတာ ကာယကိုအားဖြင့်စိတ်အားဖြင့်မနောအားဖြင့်ပြုတဲ့ဒုစရိုက်တရားတွေတဲ့နော်ဘေးအန္တရာယ်မှာ မျက်မှောက်ဘဝတွင်ခံစားရသောဘေးနှင့်တမလွန်ဘဝတွင်ခံစားရသောဘေးဟူ၍နှစ်မျိုးရှိတယ်တဲ့နော်ဘေးအန္တရာယ်လို့ပြောရင် မျက်မှောက်မှာခံစားရတဲ့ဘေးကတမျိုးတဲ့နော်တမလွန်ဘဝရောက်သွားမှခံစားရတဲ့ဘေးကတမျိုးတဲ့ မျက်မှောက်ဘဝမှာခံစားရတဲ့ဘေးဆိုတာကမင်းပြစ်မင်းတန်တင့်ခြင်းအမျိုးမျိုးခံရခြင်းမိမိပြုတ်ခဲ့သောအပြစ်အားလျော်စွာမင်းတို့ဤကျိန်ပေါင်းမမဲခြင်းကို ခံရခြင်းအကျဉ်အချုပ်အကျဉ်ချုပ်အကျယ်ချုပ်အမျိုးမျိုးခံရခြင်းပစ္စည်းဥစ္စာဆုံးပါရခြင်းရက်ဆက်ကြမ်းတမ်းလှသောနှိပ်စက်နည်းအမျိုးမျိုးကိုနှိပ်စက်တပ်ဖြတ်ခြင်းကိုခံယူရခြင်းဟောတာကတော့ဒီဘဝမှာ ခံစားရနိုင်တဲ့အကျိုးတရားပြောတာနော်ဘေးတွေတန်းနေနော်နောက်တမလို့ဘဝကငရဲဘုံကိုဆင်းရတယ်တလိษံဘုံပိတ်တာဘုံမှာ ကြောက်ရွံ့ပြီးခံစားရတယ်နော်လူပြည်တဖန်ပြန်ရောက်ခွင့်ရပါတော့လဲအမျိုးမျိုးအဖုံဖုံခံစားရတော့ဒုက္ခတွေပြန်ရတယ်ဤဘေးများကိုမြည်သူကမှပြုတ်ပေးသည်မဟုတ်မိမိပြုတ်ခဲ့သောဒုစရိုက်အပြစ်များကြောင့် တွေ့ကြုံခံစားရခြင်းသာဖြစ်ပါတယ်နော်အပြစ်ဒဏ်နေအပြစ်တွေကျူးလွန်တယ်ဘာနဲ့ကျူးလွန်တာလဲမိမိကိုယ်၌ကာယကံအားဖြင့်ဝစီကံအားဖြင့်မနောကံအားဖြင့်မိမိကိုယ်၌ကျူးလွန်တာမိမိကိုယ်တိုင်ကျူးလွန်တဲ့အဲ့ဒီကာယကံမှုဝစီကံမှုမနောကံမှုကြောင့် ဒီဘဝမှာအကျဉ်အကျက်အခက်အခဲအကျက်တဲ့ဆင်းရဲဒုက္ခမှန်သမျှမျိုးစုံဒီဘဝမှာလည်းခံစားရတတ်တယ်တမလွန်ဘဝရောက်တဲ့အခါမှာလည်းငရဲတလိษံပိတ္တာအတုတကယ်ဆိုတဲ့အဲ့ဒီဘုံတွေကိုပြန်ရောက်ရတယ်တဖန်ကံကောင်းလို့လူဘဝပြန်ရောက်လာရင်လည်းအဲ့ဒီသူများကိုလက်ဖြတ်ဖြတ်တဲ့အကျိုးကကိုကလက်ပြသူများကိုမျက်စိဖောက်ရင်ဖောက်တဲ့အကျိုးကကိုကမျက်စိကမ်းရတယ်ဆိုတော့ အဲ့ဒီလိုအကျိုးတရားမျိုးတွေကိုလည်းငါကိုယ်တိုင်မြင်တွေ့ပြီးတံဝေခတွေရခဲ့ရတယ်တဲ့အဲ့ဒီအမှုတွေကိုတခြားလူလောက်တာမဟုတ်ဘူးတဲ့အတ္တဒန္တဆိုတာတနည်းပြောရင်အတ္တကမ္မပဲမိမိကိုယ်၌လောက်တာလို့ပြောတာမိမိကိုယ်တိုင်လောက်တာတဲ့အဲ့ဒီအမှုတွေဟာတခြားလူလောက်ခဲ့တာမဟုတ်ဘူးဒီဘဝမှာကိုမကောင်းတာတွေပြောခံရတဲ့အဲ့ဒါကိုအတိတ်ကကိုလောက်ခဲ့လို့ ဒီဘဝမှာကိုယ့်ဘောသူများတွေကမကောင်းတာတွေလုပ်တယ်အတိတ်ကကိုပြုခဲ့လို့အဲ့ဓာတွေကိုခံရခြင်းကိုပြုရခြင်းသည်ဦးဇင်းတို့တရားတော်မတွေတခြားလူလောက်ခဲ့တာမဟုတ်ပါဘူးတဲ့မိမိကိုယ်တိုင်ဒီပင်လျင်အတိတ်ကလောက်ခဲ့တဲ့အာကုသိုလ်ကံစေတနာကြောင့်ဒီဘဝမှာမကောင်းတဲ့အဲ့ဒီအကျိုးပဲကြီးကိုမိမိကိုယ်တိုင်ခံစားရပါတယ်။ကောင်းတဲ့အကျိုးကလည်းဒီတိုင်းပဲ အတိတ်ဘဝတုန်းကကာယကံအဖြစ်ဝစီကံအဖြစ်မနောကံအဖြစ်ကောင်းတာတွေလုပ်ခဲ့လို့ဒီဘဝမှာဂုံတရင်ကြော်သောခြင်းနာမည်ကြီးခြင်းအောင်မြင်ခြင်းနော်အကုန်လုံးအရာရာပြည့်စုံခြင်းဆိုတဲ့ကောင်းကျိုးတရားဟာလေအတိတ်ကကာယကံဝစီကံမနောကံကိုကောင်းစွာထိမ့်သိမ်းစောင့်ရှောက်ပြီးတော့ဦးဇင်းတို့တရားတော်မတွေမိမိကိုယ်တိုင်လောက်ခဲ့လို့ဒီဘဝမှာကောင်းကျိုးရတာပါတဲ့။နောက်ဒါနံပါတ်1 ရှေ့တော်မှောက်မှရှိကြသောဆွေတော်မျိုးတော်များမှဆ၍ကဘာပေါ်ရှိ လူဒန်းစားအသီးသီးတို့သည်ခိုက်ရန်ဖြစ်ပွားလျက်ရှိနေကြကိုဤထိုရန်ထိုဘေးတို့ကြောင့်မိမိကိုယ်တိုင်တံဝေကရတော်မူသောဖျားရှင်ကဆွေတော်မျိုးတော်များလည်းတံဝေကရကြပါစေရန်ဆက်လက်၍ဟောကြားပါတယ်ရေနဲနဲမှာနေရရှာသောငါးများကဲ့သို့တုံလှုပ်နေသောတတ္တဝါပေါင်းကိုမြင်၍ အချင်းချင်းညင်းခုန်ခိုက်ရန်ဖြစ်နေကြသော လူတို့ကိုမြင်၍ဘေးအန္တရာယ်သည်ငါထံဝင်ရောက်လာ၏ရေနည်းနည်းမှနေရကြသောငါများကအသက်ဘေးအတွက်ရောက်ရက်ခတ်၍နေရတကဲ့သို့တဲ့ရေလေးကနည်းနည်းထဲမှာငါးတွေကနေတော့ဟာတခါတည်းဒီရေလေးခိုင်းတော့ငါတို့တေးရတော့မယ်တေးရတော့မယ်ဆိုပြီးရောက်ရက်ခတ်နေတကဲ့သို့တဲ့တတ္တဝါအပေါင်းမှလည်းအမျိုးမျိုးသော တုံလှုပ်ခြင်းဖြင့်တုံလှုပ်၍နေရပေသည်တတ္တဝါတွေကလည်းအဲ့ဒီရေနဲ့ငါးလေးတုံလှုပ်နေရတယ်လို့ကိုတုံလှုပ်နေရတယ်တဲ့တုံလှုပ်ခြင်းအမျိုးမျိုးဟူသည်မှာတဲ့တဏှာအားဖြင့်ကိလေသာအားဖြင့်ဒုစရိုက်အားဖြင့်အကျိုးတရားရာဂဒေါသမောဟမာနဒိဋ္ဌိဥဒိစ္စဝီဇိကိစ္စအနုတ္တရတို့ဖြင့်တုံလှုပ်ခြင်း လောကရန်တရား၈ပါးတို့ကြောင့်လဲတတ္တဝါများတုတ်လှုပ်ခြင်းထို့ပြင်ဇာတိဇရာဗျာတိမရဏတောကပရိဒေဝဒုက္ခဒေါမနတဥပါယာတတို့ဖြင့်တုံလှုပ်ခြင်းငရဲဘုံတလိဇံဘုံပိတ်တာဘုံလူဘုံတို့မှဒုက္ခတို့ဖြင့်တုံလှုပ်ခြင်းပရိသန္တေစတီးနေခြင်းအမိဝါမာကိန်းအောင်ရခြင်းမွေးဖွားရခြင်းမွေးဖွားပြီးနောက် သူတစ်ပါးပြုသည်မြခံယူနေရခြင်း မိမိကိုယ်တိုင်ပြုမိ၍ခံရခြင်းသူတစ်ပါးကပြုတတ်ဖြင့်ခံရခြင်းစာသောဒုက္ခအမျိုးမျိုးကြောင့်လဲတုံလှုပ်နေရ၏အမျိုးမျိုးသောယောဂဝေဒနာများဆွေမျိုးတို့၏ပျက်စီးခြင်းစာသော ပြတနာတရားတို့ကြောင့်လဲတုံလှုပ်နေရ၏ဤသောဒုက္ခအသေးပြေးသေးဖြင့်တုံလှုပ်နေကြသည့်ကြားမှလူဒန်းသားအသီးသီးတို့သည်၎င်းတာချင်းဆွေမျိုးအချင်းချင်းတို့သည်၎င်းငင်းခုန်နေကြသည်ဤခိုက်ရန်ဖြစ်နေကြသည်ဤ လက်နက်အမျိုးမျိုးဖြင့်ထိုးခုတ်ပြစ်ခတ်တပ်ဖြတ်နေကြသည်ဤထိုရံပွဲများကြောင့်အချို့လဲသေကုန်ဤအချို့လဲသေကာနှိမြခံစားကြရကုန်ဤဘေးရန်အမျိုးမျိုးသည်ကြောက်လန့်ဖွယ်ရာများသာဖြစ်ပေသည်နော်လောကကြီးထဲမှာနေရင်းနဲ့ကြည်သန်းတဲ့စိုးရင်ရတဲ့ဘေးပူဆွေးရတဲ့ဘေးငိုကြွေးရတဲ့ဘေးတွေကလည်းဘလောက်များတယ်လဲလာလိုက်တဲ့လောကရန်တွေကလည်း အမျိုးမျိုးအခုကောင်းတဲ့နေလေးလာပြီးဟာတော်နေမကောင်းတဲ့ကလာပြန်ပြီဟာအခုဆေးအဆင်ပြေတဲ့တော်နေအဆင်မပြေဘူးအမျိုးမျိုးသောလောကရန်တွေကလည်းလာတယ်ဒါတွေကအိုဘေးကြီးကလည်းလာနေပြီနာဘေးကြီးကလည်းလာနေပြီသေဘေးကြီးကလည်းလာနေပြီတဲ့စိုးရိမ်စရာတွေကလည်းအမျိုးမျိုးနဲ့ဒါလောက်နေရတဲ့လောကကြီးထဲမှာဘယ်အရာများ ချမ်းသာဆိုတာရှိလဲအဲ့ဒီချမ်းသာမရှိတဲ့ နော်အနက်ငယ်မြတ်သောချမ်းသာဆိုတာလေးကိုပဲရှိတဲ့လောကကြီးထဲမှာဒုက္ခပဲများတဲ့လောကကြီးထဲမှာဥစဉ်တို့နေနေရတာတဲ့ယာဂမီတွေကလည်းယာဂမီတွေကလည်းတောက်ဟုံဟုံဒေါသမီတွေကလည်းတောက်ဟုံဟုံမောဟမီတွေကလည်းတောက်ဟုံဟုံအမနာလိုခြင်းတွေဝန်တိုခြင်းတွေတယောက်ကအောင်မြင်တယ်ဆိုဟိုတယောက်ကဘလို့ဒီလူကိုငါချရမလဲဟာဒီလူကတခါတည်းအိုးကိုထက်စီတဲ့အပြင်သားပြီးဆိုငါသူ့ကိုဘလို့ဖြစ်ရမလဲဆိုပြီးတော့အမျိုးမျိုးကြံစီတွေးတောပြီးတော့နှိမ့်ဆက် ဖြက်စီးဖို့လုပ်နေတဲ့လောကကြီးအဲ့ဒီလောကကြီးထဲမှာအကုန်လုံးက လောဘအဖြစ်ဒေါသအဖြစ်မောအဖြစ်တဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်ဩတခါတည်းအကုန်လုံးတုံလှုပ်နေတယ်အဲ့ဒီတုံလှုပ်ပြီးရောက်ရက်ခတ်နေတဲ့လောကကြီးထဲမှာ အချင်းချင်းတတ်နေကြသေးတယ်အချင်းချင်းဖြတ်နေကြသေးတယ်တဲ့မြတ်စွာဘုရားနော်ချက်သားတို့အင်မတန်မှတန်ဝေကရစီဟာကောင်းပါတယ်တဲ့ဒါတော့ဒုက္ခများနေတဲ့လောကကြီးထဲမှာနော် အိုဘေးကတစ်မျိုးနာဘေးကတစ်မျိုးစာဖို့နေရှာတာတစ်မျိုးအမျိုးမျိုးအဖုံဖုံနေရတဲ့အထက်မှာတဲ့အသက်ဆွေတော်မျိုးတော်တို့ကြည်သန်းတဲ့တယောက်နဲ့တယောက်တခါတည်းတတ်လို့တရားရာတစ်မျိုးတတ်လို့မသေးဘဲနဲ့ဝေဒနာတွေခံပြီးအော်ဟစ်ညှိညူးပြီးဒုက္ခဖြစ်နေရတာတစ်မျိုးတဲ့အဲ့ဒါတွေတံဝေကတွေရခဲ့ပြီတဲ့မြတ်စွာဘုရားနော်နံပါတ်3ထဝန်းညင်မှာလောကတစ်ခုလုံးဒီအနှစ်သာရမရှိပဲ အယမျက်နာ အလုံးမှာရှိနေကြသောသင်္ခါရတရားတို့သည်တုံလှုပ်နေ၏မိမိယတ္တိယာကို အလိုရှိသောသူသည်မကောင်းသောသဘောကို အလွှမ်းမိုးမခံရသော တရားကို မတွေ့ရပေလောဘဟူသည်မှာလောကဟူသည်မှာဒုက္ကတိဒုက္ကတိဘုံအစင်စင်နှင့်ခန္ဓာဓာတ်အာယတနာဟူသောလာကတော့ဖြစ်ဒီနေရာမှာလောကလို့သုံးတာကခန္ဓာအိုင်နာဓာတ်သစ္စာကိုပြောတာတဲ့ကိုယ်ခန္ဓာကိုနော် ထိုလောကအလုံးသည်နေဆဒုက္ခအတ္တဟုသောအနှစ်သာရတို့မှာကင်းစိတ်နေ၏ဒီအတ္တဆိုတဲ့ယူထားတဲ့ဟောဒီခန္ဓာကြီးကြည်စံတဲ့နော်ဒီတန်းမှာယုတ်တရားကလည်းမြဲတာမရှိဘူးနံတရားကလည်းမြဲတာမရှိဘူးနော်မမြဲတဲ့အနေဆဒုက္ခလားဒုက္ခလားလို့တွက်ကြည်စံတဲ့ဒုက္ခလို့ထင်နေတဲ့အရာမှန်သမျှအလုံးဟာဖြစ်ပြီးပြတ်နေရတဲ့ဒုက္ခတွေပဲတဲ့အတ္တလားအနတ္တလားကြည့်တဲ့အခါကျတော့ဘာတစ်ခုမှအတ္တပိုင်နေဆိုတာမရှိဘူး အကုန်လုံးကအနတ္တတရားတွေပဲတဲ့အဲ့ဒီလိုနေဆမြဲတယ်ဆိုတာမရှိဘူးဒုက္ခချမ်းသာဆိုတာမရှိဘူးအတ္တကိုပိုင်တယ်ဆိုတာဘာမှမရှိတဲ့အနှစ်သာရမှာကင်းစိတ်နေတဲ့နော်ကျူပင်ကြက်စုပင်စသည်တို့ အနှစ်သာရမရှိတကဲ့သို့ပင်ဒီကျူပင်နေကြက်စုပင်နေဆိုတာဘာတစ်ခုမှအနှစ်သာရမရှိဘူးတဲ့အဲ့ဒီအနှစ်သာရမရှိတကဲ့သို့ ဟောဒီခန္ဓာအာယတနာဓာတ်သစ္စာနဲ့ဖွဲ့စည်းထားတဲ့ဟောဒီခန္ဓာကြီးဟာလည်းပဲဘာတစ်ခုမှအနှစ်သာရဆိုတာရှာလို့မတွေ့ပါဘူးအရလေးမျက်နာလေးတောက်နှင့်အထက်နှင့်အောက်ဟူသောအရဆယ်မျက်နာရှိသင်္ခါရတရားဟူသည်များတို့သည်ရွှေလျားနေကြ၏တုံလှုပ်နေကြ၏အနိစ္စသောသဘောဖြင့်တွန်းထိုးခြင်းခံနေရ၏ဇာတိဇရာဗျာတိမရဏတရားတို့၏နှိမ့်ဆက်ခြင်းကိုခံနေကြရ၏ ဒုက္ခညွန်ဘွတ်၌နေမောငါတဲ့ကိုးကွယ်ရာမရှိသင်္ခါရတရားတော်သည် အာလုံးထတ်တူကြီးဖြစ်ကုန်၏ဖြစ်ပြနေတဲ့သင်္ခါရတရားတွေဟာဘာတစ်ခုမှတည်တယ်မြဲတယ်ဆိုတာထဝန်းညင်အရက်ဆယ်မျက်နာစัจ java လာ အကုန်လိုက်ကြည့်ဘာမှတည်တာမြဲတယ်ဆိုတာမရှိပါဘူးအနိစ္စဖြစ်သောလောကကြီးအတွင်း၌ယတ္တိယာကိုရလိမ့်နိုးနိုးမျော်ကိုး၍နေတော်လဲတဲ့ အိုနာသေးသဘောတရားကိုအလွှမ်းမိုးမခံရသောဘုံဘဝဟု၍လုံးဝမှမရှိကြ။နော်လောကီမဟာနတ်ဖြစ်တော့ကောင်းမယ်မြမဖြစ်တော့ကောင်းမယ်ဘလို့ပဲပြောပြောအိုနာသေးမလွတ်ပါဘူးတဲ့အသက်ရွယ်နှုပြုနှုနဲ့ပြောမြင့်ခြင်းဟူသမျှသည်အိုခြင်းတရားကလွှမ်းမိုးရတယ်။နှုနဲ့နေတဲ့အရွယ်တွေဟာအိုခြင်းတရားကလွှမ်းမိုးရတယ်။ကျမ်းမာတန်ဆွမ်းမှုဟူသမျှကို နာခြင်းတရားကလွှမ်းမိုးသွားတယ်။ အသက်ရှင်ခြင်းဟူသည်များကိုသေခြင်းတရားကလွှမ်းမိုးတယ်လက်ပေါ်များခြင်းဟူသည်များကိုလက်မရခြင်းကလွှမ်းမိုးပါတယ်အချမ်းရံပေါ်များခြင်းဟူသည်များကိုအချမ်းရံမရှိခြင်းက လွှမ်းမိုးပါတယ်ချီးမွမ်းခြင်းဟူသည်များကိုကဲ့ရဲ့ခြင်းကလွှမ်းမိုးခံရတယ်ချမ်းသာခြင်းဟူသည်များကိုဆင်းရဲခြင်းကလွှမ်းမိုးခံရတယ်ဤသို့ဖြင့်သင်္ခါရလောကထဲတွင် အကောင်းကိုရှာတော်လဲမကောင်းသောအရာတို့ဖြင့် ရှောင်လွဲ၍မရနိုင်အောင်ဖြစ်ရပေတော့သည်နော်နောက်နံပါတ်၄အဆောင်တက်နေ၌အစောတရားတို့၏နှိပ်စက်ခြင်းကို ခံကြရကုန်သောတတ္တဝါတို့ကို မြင်၍ငါအာမမွေ့လျော်ခြင်းသည်ဖြစ်ခဲ့၏ထို့ပြင် ရှုမြင်ရန်ခဲရင်သောစိတ်နှလုံးကိုမြည်၍နေသောညောင်ကိုငါမြင်ခဲ့ပြီနုနပြုံမြချင်းဟူသည်များ၏အဆုံးကအိုခြင်းပါပဲ ကျမ်းမှာတန်ဆွမ်းခြင်းဟူသည်များ၏အဆုံးကနာခြင်းတရားပါပဲအသက်ရှင်ခြင်းဟူသည်များတို့၏အဆုံးက သေခြင်းတရားပါပဲလက်ပေါ်များခြင်းဟူသည်များတို့၏အဆုံးကလက်မရခြင်းပါပဲအချမ်းရံပေါ်များခြင်းဟူသည်များတို့၏အဆုံးကအချမ်းရံမရှိခြင်းပါပဲချီးမွမ်းခြင်းဟူသည်များတို့၏အဆုံးကကဲ့ရဲ့ခြင်းဖြစ်၏ချမ်းသာခြင်းဟူသည်များတို့၏အဆုံးကဆင်းရဲခြင်းဖြစ်ပါပေ၏ဤသို့အဆုံးတစ်နှစ်ကိုရောက်ကြရသောအခါ နုနောနုနယ်ပြုံမြချင်းစားသော အကြောင်းအကောင်းတရားတို့ကို အလိုရှိသူတို့သည်အိုခြင်းစားသောအစိုးတရားနှင့်ဆန့်ကျင်ဘက်ဖြစ်ကြရကုန်၏ကိုကိုကိုလှခြင်းတယ်လှခြင်းတယ်လို့အမြဲလှုပ်နေတဲ့လူဟာနောက်ဆုံးအိုခြင်းကြီးတွေနဲ့လာတဲ့အခါကျတော့စိတ်တွေညှင်းနွမ်းရတယ်ကိုကလှခြင်းတာကိုခန္ဓာကိုယ်ကြီးကအလိုမလိုက်တော့ဘူးတဲ့ကိုဖြစ်ချင်တာမဖြစ်တော့နုနယ်ခြင်းပြုံမြချင်းတွေဟာအိုခြင်းအဆုံးရှိတဲ့အခါကျတော့ စိတ်တွေဆင်းရဲရတယ်ကိုယ်တွေဆင်းရဲရတယ်အလိုရှိသော အကောင်တရားကိုရှာမတွေ့ပဲအစိုးတရားတို့ဤဆိုရစွာနှိပ်စက်ခြင်းကိုသာခံရတယ်ပြန်ပြီးတော့နှုတ်ပြောခြင်းလို့လဲနှုတ်ပြောလို့ခြင်းလို့မရတော့ဆက်ဆက်ပြီးတော့အိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခတွေနဲ့သာလျှင်ခန္ဓာကြီးအမြဲတမ်းနှိပ်စက်ခံနေရတယ် ထို့ကြောင့်ဘုရားရှင်သည်လူပေါင်းလူလောကကိုတာယာစုံမခြင်းမရှိပေတဲ့ဒါကြောင့်မြတ်စွာဘုရားဒီလောကကြီးမှာသူ့ရဲ့သားတော်ရှင်မြေဖြစ်မှာသိတာပဲမตายရဘူးသူ့ရဲ့ညီတော်ရှင်မြေဖြစ်မှာသိတာပဲမตายရဘူးလာဟာကုန်သင်္ကန်းဝတ်တန်တရာကြီးလွတ်မြောက်အောင်တော့ယုံကြတော့ရှင်းသမျှဆွေတွေမျိုးတွေအကုန်ခေါ်ပြီးတော့တခါတည်းနိဗ္ဗာန်ကိုပို့သွားတာ ။ဘာကြောင့်လဲဆိုတော့ဒီလောကကြီးထဲနဲ့ရှင်မြင်ဖြစ်ဖြစ်တရားဖြစ်ဖြစ်မြမာဖြစ်ဖြစ်တနေ့အိုခြင်းနာခြင်းသေခြင်းနေနဲ့စွဲ့ခြင်းပူဆွဲခြင်းငိုကြွေးခြင်းနေနဲ့နိုင်ကြည်တလဲမြင့်ကြည်တလဲအခုတခါမြင့်နေတယ်ဟာအခုလူတွေကတခါတည်းချီးမွမ်းခံရတယ်ဟာတော်နေကြအဆက်ခံရတယ်ကြည်ပါလားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးလေးတင်ချေကဘာတသိပါရမီဖြည့်ထားတယ်ဘုရားရှင်ကိုတော်မြတ်ကြီးဩလူတွေရောနတ်တွေရောတခါတည်းဥချလိုက်ကြရှေ့ခေါ်လိုက်ကြတောင်းတောင်းဖြားဖြားနဲ့လာပြီးတော့အခုလိုဒီမှာ တခါတည်းနတ်တွေမြမာတွေပူတော်ကြရှက်ခေါ်ကြလှုပ်နေကြတဲ့အချိန်ကာလဖရာရောမာဂန္ဒီတီသွားတော့အဆက်ခံရပြန်ရောတခါတည်းအကဲ့ရဲ့ခံရတယ်တခါတည်းလူမျိုးတုံးအောင်လှုပ်သေးတယ်လို့တော့ဖရာဆွဆွဲခံရသေးတယ်ဘာလို့လဲသင်္ကန်းဝတ်သွားတော့မျိုးသက်တွေမကြံလို့တဲ့မြတ်စွာဘုရားလူမျိုးတုံးအောင်ကိုလှုပ်တဲ့ပုံကိုလို့ဆွဆွဲခံရတာเนาะအဲ့တော့ကဲ့ရဲ့ခြင်းနဲ့ချီးမွမ်းခြင်းဆိုတာဒါထွန်တွဲနေတဲ့အရာတရားတွေပဲတဲ့နော်အဲ့ဒါကြောင့်မို့လောကကိုตายရစုံမဲ့ခြင်းမရှိဘူး မွဲ့လျော်ပျော်ပိုက်ရှဲလဲငါဖျားမှာမရှိခဲ့ဘူးတဲ့နော်အဲ့ဒီလိုတန်ဝေကညံနေနဲ့ငါညီးငွေ့တော်မူခဲ့တယ်စိတ်ကိုမိတော်ရဲ့စိတ်နဲ့ရှင်းစကြကုန်သောကြောင့်တို့ကရာဂဒေါသမောဟမာနဒိဋ္ဌိတောကဝိသိကိစ္စကိုသောခုနှစ်မျိုးသောကိလေသာတို့သည်မြင်နိုင်ခဲ့သောထိုမြားမြောင်းတို့ကိုဘုရားရှင်သည်မိမိလိုလိုကိုတော်တိုင်သိတော်မူလေသည်ဒီစိတ်ကိုမှီပြီးစိတ်ကိုဆင်းရဲစေအောင် ဦးဇင်းတို့ခြေထောက်မှာညှောင်ဆူးရမလေးဆက်လမ်းလျှောက်လို့မရဘူးဒုက္ခရောက်တော့တာပဲအဲ့ဒီလိုပဲတဲ့ဦးဇင်းတို့ရဲ့စိတ်ထဲမှာလဲယာကအာကြီးလာရင်အဲ့ဒီပုံကိုညှောင်ဆူးခံရပြီဒေါသအာကြီးလာရင်ညှောင်ဆူးခံရပြီမောဟအာကြီးလာရင်ညှောင်ဆူးခံရပြီ ဟာမာနေမာနတွေတိတ်အာကြီးလာရင်ညှောင်ဆူးခံရပြီအယူလွဲပြီဆိုညှောင်ဆူးခံရပြီတောကတွေနှိပ်စက်ခံရပြီဆိုညှောင်ဆူးခံရပြီဟောမယုံဒီဟာမယုံဖရာတရားမယုံကံမယုံမှုဆိုရင်လည်းပဲ အဲ့ဒါညှောင်ဆူးခံရတာအဲ့ဒီခုနှစ်မျိုးသည်တဲ့အဲ့ဒါညှောင်တခြင်းတွေနဲ့တူပါတယ်လို့ဘုရားကဟောပြတာเนาะနံပါတ်5အကျဉ်ညှောင်ဆူးညှောင်ဖြင့်စူးဝင်ခြင်းခံနေရသူသည်အယက်မျက်နာဟူသည်မြသို့ပြေးလွှားနေရ၏ထိုညှောင်ကိုပင်နှုတ်ပယ်လိုက်၍မပြေးလွှားရတော့ပေမနစ်မြုပ်ရတော့ပေညှောင်ဟူသည်မှာယာကစားသောကိလေသာခုနှစ်မျိုးပင်ပြည့်၏ ထိုကိလေသာတို့၏အနတ္တိပဲမြောက်ကိုရှစ်တွင်ဖွင့်ဆိုခဲ့ပြီးပါပြီတဲ့ဒါကြောင့်ယာကဟုသောညောက်အစုခံရသောသူတို့သည်မကောင်းမှုဒုစရိုက်အမျိုးမျိုးကိုပြုကြတယ်နော်လိုချင်မှုတတ်မှတ်မှုရာဂကြောင့်နော်သူများတတ်ဆိုလဲတတ်ပါပဲကွာငါလိုချင်တာရဖို့ပဲဆိုပြီးတော့ရာဂတတ်မှတ်မှုလောက်လာရင်မကောင်းမှုတွေမှန်သမျှကိုအကုန်လောက်ကြတယ်ဝေလန္တာတော့ရေချာမြေချာအယသမျှတို့လည်း ဆင်းရဲပင်ပန်းကြီးစွာခံကစီးပွားအချာသွားကြရတယ်ရေချမြေချတွေမှာကိုပင်ပန်းစိတ်ဆင်းရဲခံပြီးတော့လဲသွားပြီးတော့ရှားကြရတယ်ဖွေးကြရတယ်နော်အဲ့မှာစီးပွားရှာရရင်လဲအဆင်ပြေတယ်မရတဲ့အခါမှာစိတ်တွေဆင်းရဲရတယ်စီးပွားရှာ၍ရပြန်တော့လဲရတဲ့ငွေတွေရန်သူမျိုး၅ပါးနဲ့ဘလို့များဒီဟာတွေငါရလာတာလေတခါတည်းမင်းအသိခံမလားအစိုးရသိခံမလားအခုမြန်မာပြည်ဆိုဗန်နဲ့ထည့်ထားတဲ့လူတွေအခုမျက်ခုံးတွေအကုန်လုံနေတာမို့လား နော်တခါတည်းဘာကတခါတည်းအခုကျတော့အာအမျိုးမျိုးဟိုလိုဖြစ်ပြန်ပြီတဲ့ဒီလိုဖြစ်ပြန်ပြီတဲ့မတခါတည်းဟာသွားတားပြန်ပြီတဲ့ကိုရှိတဲ့ဟာနဲ့ပဲနောက်ဆုံးတော့ကိုကိုပြန်ပြီးတော့ဒုက္ခရောက်နေကြတယ်တဲ့မြတ်စွာဘုရားနော်ဒါကြောင့်မို့မရတော့လဲရအောင်ရှားတဲ့ဆင်းရဲဒုက္ခရပြီးတဲ့အခါကျတော့လဲရန်သူမျိုး၅ပါးတွေကဘလို့နည်းနဲ့မြန်ဖြတ်စည်းမလဲဘလို့လောက်မလဲဆိုပြီးတော့အဲ့ဓာတွေကိုပြန်ပြီးတော့လုံခြုံအောင်စောင့်ရှောက်ထိန်းသိမ်းရတဲ့အဲ့ဓာတွေ ဒုက္ခတွေရတယ်အဲ့ဒါအကယ်၍များ ကိုတသက်လုံးရှာထားတာတွေပါသွားပြီဆိုရင်တခါတဲ့ထိုင်ပြီးတော့ရမက်စီတီးပြီးငိုးနေရပြန်ပြီတဲ့အဲ့လိုကလည်းဖြစ်ရပြန်သေးတယ်တဲ့နော်ဒေါသမောဟမာနညှောင်များအစုခံနေရသူများသည်မကောင်းမှုဒုစရိုက်မျိုးကိုပြုကြတယ်ဒိဋ္ဌိတုသောညှောင်စုခံရတဲ့ပရပိုက်ယဟန်များနိဂန္ဓာများကလည်းအတ္တကိလမထအကျင့်မျိုးမျိုးကိုတန်ရာတန်ရာကျင့်တယ် တောကညောင်အစုခံရသူတို့ကလည်းရမစီတီငိုကြွေးရတယ်တွေးဝဲမိန်မော၍နေကြရတယ်ထိုသောသောဖြစ်ရများကိုတာဝတိမြို့တော်ညီနေတို့ကအယတ်ဒေတာအလုံးမှာတွေ့နေမြင်ရပါတယ်တဲ့အခုဒီမြို့တွေမြို့တွေမှာကြည်သံတဲ့အကုန်လုံးကလူတွေဟာအခုပြောတဲ့တောကတွေဒေါကဒေါသတွေဒုက္ခတွေနဲ့အကုန်ရင်ဆိုင်နေကြတာတဲ့အခုအမေရိကတိုက်မြန်မာပြည်ဩစတြေးလျတိုက်ရှေ့နေတဲ့လူတွေရှာရင်းနဲ့မရတော့လဲတောကဖြစ်ရတယ် ရလာတော့လဲရလာလေးကိုတခါတည်းခိုးခံမှာဆိုလို့เนาะအခုဒီဒီနိုင်ငံတွေမှာဆိုဘာလို့လဲဆိုတော့ဥစဉ်တို့အေးရှားတွေကရွှေစုမှန်းတိတဲ့ခါကျတော့ခိုးတဲ့တကူကရွှေရှာတဲ့ဇက်နဲ့လာခိုးတယ်လေဘာလို့လဲဆိုတော့ပတ်ဆံကတိတ်မထားဘူးလေပတ်ဆံကကျတော့ဗန်နဲ့ထားတာကိုဗန်နဲ့ထားပြီးတော့အခုအေးရှားတွေကဘာလို့ကြလဲဆိုတော့ရွှေတွေအစုများတော့အေးရှားအိမ်တွေဝင်ခိုးရင်တို့ကရွှေရှာတဲ့ဇက်နဲ့ခိုးတာလေသူကเนาะအဲ့ဒီတော့ဘာလို့ ਆ လဲ အဲ့ဒီရွှေလေးတွေကိုတချို့တလေဆိုလို့ရှိရင်တခါတဲ့ဟိုအိမ်သွားလဲအထုပ်လေးကိုဆွဲသွားဒီအိမ်သွားလဲအထုပ်လေးဆွဲသွားတယ်ဘာလို့လဲဆိုအိမ်ထားခဲ့ရင်နောက်ကသခိုးဝင်ခိုးမှာဆိုလို့နောက်ဖြစ်နေရတဲ့ဒုက္ခတွေအဲ့တော့မြို့တိုင်းရွာတိုင်းနေရာတိုင်းမှာမြတ်စွာဘုရားအကုန်လုံးဒီလိုဖြစ်နေတာတဲ့နော်တတ္တဝါတွေဟာနော်အဲ့ဒါကြောင့်မို့ဒုလောဒုလောတွဲတော်ယုံမှသောဝိသိကိစ္စသည်အတိတ်အနာကပစ္စုပန်ကာလသုံးပါးတွင်ငါ့ကိုအရှိထား၍ ငါကိုရှိထား၍တွတ်တော်ယုံမှခြင်းဖြင့်ထိုကဲ့သို့တွတ်တော်ယုံမှခြင်းဖြင့်အယက်မျက်နှာအမျိုးမျိုးသို့ပြေလွှားနေရဘုံဘဝအမျိုးမျိုးကိုလည်းစုံကြေဆန်းကြေကျင်လဲသွားနေရတယ်တဲ့ဒါဝိဇိကိစ္စကြောင့်ထိုညောင်းတို့ကိုမညံပြုသောလက်နက်ဖြင့်ပယ်နှုတ်လိုက်သောအခါပြေလွှားမှုဟူသည်မြရက်ဆိုင်ကုန်ရတယ်ဥစဉ်တို့မက်မရသေးသည်မြအဲ့ဒီညောင်းကိုမနှုတ်နိုင်ဘူးမနှုတ်နိုင်သေးသည်မြပြေလွှားနေရအောင်မှာပဲတဲ့နော် ဘယ်ဝပြေးနေရကာမောကဘောကဒိဋ္ဌောကဝိသောကဝုသောဩကလေးပြအနဝ၌လည်းနှမျောဩနေရပါတော့မယ်တဲ့နော်ဩကလေးပြတန်တရာကြီးထဲမှာမလွတ်နိုင်ဘူးတဲ့အဲ့ဒီညှောက်နေနော်မနှုတ်နိုင်လို့ဤလူပေါင်းလောက၌တက်မဲ့ဖွယ်ရာကာမဂုဏ်တို့သည်ရှိကြကုန်၏ထိုတက်မဲ့ဖွယ်ရာကာမဂုဏ်တို့ကြောင့်အတတ်ပညာအမျိုးမျိုးကိုသင်ယူကြရကုန်၏ ထိုတတ်ပညာထိုကာမဂုံတို့၌လေလာလိုက်စားသူမဖြစ်ရထိုကာမဂုံတို့ကိုခတ်သိမ်းသောအာဖြင့်ထိုထွင်သိမြင်၍မိမိငြိမ်းချမ်းခြင်းအလို့ငါကျင့်သုံးရ၏တတ်မဲ့ဖွယ်ရာတတ်မဲ့ဖွယ်ရာကာမဂုံအာယုံ၅ပါးကိုခံစားနိုင်စေရန်အတတ်ပညာအမျိုးမျိုးကိုသင်ယူကြတယ်တဲ့ထိုအတတ်ပညာတို့ကတဲ့ဆင်အတတ်မြင်းအတတ်ယထာတစတဲ့အတတ်မျိုးစုံပေါ့နော် ထိုအတတ်တွေကိုကာမဂုဏ်အာယုံကိုခံစားနိုင်ရေးအတွက်သာသင်ယူနေကြ၍ဘုရားရှင်ကတားမြစ်တော်မူခြင်းဖြစ်တယ်တဲ့ထိုအတတ်ပညာတို့အမိပြုရရှိလာသောကာမဂုဏ်အာယုံကိုလည်းမေမောတွေ့တာမှုမပြုရဆုံးမတော်မူတယ်ထို့သောဆုံးမတော်မူပြီးရင်ဝိထုကာမကိလေသာကာမောသောထိုကာမနှမျိုးလုံးကိုအနိစ္စသာသောသဘောဖြင့်ချွင်းချက်မရှိသိမြင်ပြည့်လျင်မိမိကိလေသာငြိမ်းရာနိဗ္ဗာန်အကျုံးကအတိသီလအတိသိစိတ်တအတိပညာတိခါ၃ရပ်ကိုကျင့်သုံးရန်ဘုရားရှင်တိုက်တွန်းတော်မူတယ်တဲ့ အတတ်ပညာတွေသင်ကြတယ်တဲ့ဘာကြောင့်လဲစီးပွားဥစ္စာရှာဖို့စီးပွားဥစ္စာရတော့ဘာလို့မှလဲကာမဂုဏ်ခံစားကြတယ်အဲ့ဒီလောက်နဲ့မြတ်စွာဘုရားမင်းတို့တင်းတိမ်မနေနဲ့တဲ့အဲ့ဒီအတတ်ပညာတွေသင်စီးတဲ့ဥစ္စာတွေရှာပြီးတော့အဲ့ဒီကနေမှနိဗ္ဗာန်ဆိုတဲ့ငြိမ်းအေးမှုကိုရအောင်နော်သီလအဒီသီလအဒီစိတ်ဓာတ်အဒီပညာဆိုတဲ့နော်အဲ့ဒီသီလအဖြစ် တမာရီအားဖြင့်ပညာအားဖြင့်တိုးတက်လာအောင်မင်းတို့လုံနိုင်မှရမှာတဲ့အဲ့လိုမှမဟုတ်ဘဲနဲ့ဦးဇင်းတို့ဒကာဒကမတွေကအခုပြောသလိုပဲဒီရရှိလာတဲ့စီးစိမ်လေးနဲ့ตาယာနမောပြီးနေရင်အဲ့ဓာတွေကအကုန်အနိစ္စသဘောတနေ့ကျတော့အကုန်လုံးပျက်စီးသွားတဲ့နေ့နောက်ဆုံးကိုသေးလို့အလုံးပြစ်ထားရတဲ့တနေ့မှာဦးဇင်းတို့အဲ့စီးစိမ်အရာမှန်သမျှသည်ဘာတစ်ခုမှကိုယ်နဲ့မဆိုင်တော့ဘူးအဲ့ဒါကိုမြတ်စွာဘုရားအဲ့အနိစ္စသဘောတွေမြင်လို့ အဲ့ဒီအတတ်ပညာတွေလည်းသင်ခဲ့ပါတယ်တဲ့မတရားဘူးပြောတာမဟုတ်ဘူးတဲ့အတတ်ပညာသင်အဲ့ဒီကရလာတဲ့ငွေကြေးအတတ်ပညာအခြေခံပြီးရလာတဲ့ငွေကြေးအဲ့ဒါနဲ့ရလာတဲ့စီးစိမ်ဥစ္စာကာမဂုဏ်ခံစားယုံနဲ့အဲ့ဒီလောက်နဲ့တင်းတိမ်မနေနဲ့တဲ့အဲ့ဒါတနေ့ကျတော့အနိစ္စအဲ့ဒီလောက်နဲ့တင်းတိမ်နေတဲ့ပုဂ္ဂိုလ်ကသေကာနာနိမှာအဲ့ဒါကြီးတွေတခါတည်းမစွန့်လွတ်ခြင်းမနဲ့တခါတည်းတဏှာဆွဲဒိဋ္ဌိဆွဲမာနဆွဲအစွဲကြီးတွေနဲ့မြောင်များစွာစွဲပြီးတော့အဲ့မှာ တည်သွားရင်အပေပုံတွေအကုန်ပြန်ဆင်းရပြန်ဥမာကိုသိလို့မြတ်စွာဘုရားကအဲ့ဒါအင်းငိမ့်နဲ့နိဗ္ဗာန်ကိုရဖို့ရအတွက်သီလကျင့်နဲ့တမာတိကျင့်နဲ့ပညာကျင့်နဲ့ဆက်ပြီးတော့ကျင့်ဖို့ရလုပ်ရမယ်လို့မြတ်စွာဘုရားဟောတာနော်ယဟန်သည်သစ္စာတရားနှင့်ပြည့်စုံသည်ဖြစ်ရ၏မကြမ်းတတ်သူ မာယာမရှိသူဂုံးတိုက်ခြင်းကဲ့သို့အမျက်မထွက်သူဖြစ်ရ၏ရုပ်မာသောလောဘကို၎င်းဝေါ်တော်ခြင်း၎င်းလွန်မြောက်ရ၏နော် သစ္စာတရားဟူသည်မှာမှန်ကန်သောစကားကိုပြောဆိုခြင်းဒီဟုသောဝါစာသစ္စာတဏိဝစီသစ္စာစကားကိုပြောတိုင်းပြောတိုင်းမှာကိုပြောတဲ့စကားကိုကိုဝန်ခံနိုင်ရမယ်မိမိပြောတဲ့စကားသည်အမှန်တရားကိုပဲပြောရလိမ်ညာပြီးတော့မပြောရဘူးเนาะအဲ့ဒါသစ္စာဝါစာပဲဝစီသစ္စာတမာဒိဋ္ဌိဒီဟုသောညာနာသစ္စာမကင်၈ပါးဒီဟုသောမကသစ္စာတို့ဖြစ်၏ဖျားရှင်တပိသားယဟန်သည် ဤသစ္စာတရားအလုံးနှင့်ပြည့်စုံအောင်ကျင့်သုံးရန်ဖြစ်ပေသည်ဝစီသစ္စာလည်းဆောင်ထရမယ်တမ္မာဒိဋ္ဌိဆိုတဲ့ဉာဏ်သစ္စာကိုလည်းရအောင်လုပ်ရမယ်မဂ္ဂင်၈ပါးဆိုတဲ့မဂ္ဂသစ္စာတွေကိုလည်းအကုန်ရအောင်လုပ်ရမယ်နော်အဲ့ဒီလိုတဲ့ဖရာသားတော်ဖြစ်တဲ့တပည့်ပုဂ္ဂိုလ်များဆိုရင်အဲ့ဒီနှုတ်ကနေပြီးတော့ဝစီသစ္စာကျူးလွန်ပြီးတော့ မြတ်စွာဘုရားသားတော်ရာဟုလာကိုဟောတယ်ရေဆေးရေခွက်ထဲကရေခွက်ကိုကင်ပြီးတော့အဲ့ဒီရေကိုမြတ်စွာဘုရားတွန်ချပြတယ်ချက်သားတဲ့တွန်ချလိုက်တဲ့အခါရေခွက်ထဲမှာရေရှိသေးလားမရှိတော့ဘူးဘုရားမှတ်ထားတဲ့မှုသားစကားပြောတဲ့လူမှာဘာကိုချင်းသီလမှမရှိတော့ဘူးမှုသားစကားပြောတဲ့လူဘာလို့လဲဆိုတော့ လိန်တဲ့လူတီမလှုပ်ရဲတဲ့အကုသိုလ်မရှိဘူးလိန်တဲ့လူသူကဒီကလာပြောလဲဟိုဘက်ကလိန်ပါပဲလေဟိုကလာပြောလဲဒီဘက်ကလိန်ပါပဲလေသူတရားမို့ဟိုတော့မှပုံပြင်တစ်ပုတ်ရှိတယ်အိမ်အောင်ပြုမယ်ဆိုတော့ဟိုကမေးတယ်ကဲငါသမီးနဲ့မင်းအိမ်အောင်ပြုမယ်ဆိုတော့မင်းကအရက်တောက်တတ်လားကျွန်တော်မတောက်တတ်ပါဘူးဗျဖဲရိုက်တတ်လားဖဲလည်းမရိုက်တတ်ပါဘူးဗျအာတခါတည်း तू ပြောတာတွေအကောင်းကြီးမယ် အဲ့ဒါနဲ့သူကပြောတယ်ကျွန်တော်ဗျာတဲ့တခုတော့ရှိပါတယ်တဲ့နည်းနည်းတော့လိန်ထက်တယ်တဲ့သူကအဲအဲ့လိုလေးပြောတာအော်ကိစ္စမရှိပါဘူးခွာမေးဖဲမရိုက်ရဲမတော့တဲ့ကောင်ဆိုတော့ငါသမီးနဲ့သဘောတူပါတယ်ဆိုပေးသားတာပေးသားပြီးဟိုကောင်မကောင်းတာမှမအကုန်လုံးဖဲရိုက်ရဲတော့အကုန်လုံးတော့ဟဲ့ကောင်မင်းပြောတော့ငါသမီးယူမယ်ပြောတော့ငါမင်းအဲ့ဒါတခုမှမလုပ်ဘူးဆို အဲ့ဒီတော့ကျွန်တော်နောက်ဆုံးပြောခဲ့ပါတယ်တဲ့ကျွန်တော်ကနည်းနည်းလိန်တတ်တယ်လို့ပြောတာခင်ဗျားတို့ကအဲ့ဒါမှသတိမထားမိတာဟုတ်တဲ့လိန်တတ်တဲ့လူဟာလောကမှာတရားမို့မလုံရဲတဲ့အကုသိုလ်မရှိဘူးလို့ပြောတာနော်ဒါကြောင့်မို့လိန်တဲ့လူဟာသူ့ဒီမှာဘာကိုချင်းသီလမှမရှိတော့ဘူးအဲ့ဒီလိန်တဲ့ပုဂ္ဂိုလ်ဟာနော်ရောင်းမလိန်တဲ့ပုဂ္ဂိုလ်ရဲ့ဟာကိုယဟန်နေသည်လုံးဝမှမလုပ်ရဘူးဖခင်တပည့်တာဝကတွေလုံးဝမှမလုပ်ရဘူးအမှန်မှန်တိုင်းပြောအရှိရှိတိုင်းပြော သူ့အတူတေခြင်းတေပတ်စေဒါစိတ်ကိုအဲ့လိုခိုင်ခိုင်မြဲမြဲထားဦးဇင်းတို့စိတ်ကိုအမြဲတမ်းအဲ့တယ်ဘယ်တော့မှမူသားကပြောလို့မရှိအမှန်မှန်တိုင်းပဲဒါဖြစ်ရင်ဒါဖြစ်တယ်လာရှင်းမယ်ဆိုလဲရှင်းဒါကတော့အမှန်မှန်တိုင်းပဲဘယ်တော့မှနောက်ဂရိတစ်ခုပေးထားတဲ့ဟာမျိုးတွေဦးဇင်းတို့ဆိုအဲ့လိုပေးထိုင်ပေးထိုင်တိုင်းလုပ်တယ်မရရောက်လို့တယ်နောက်ဆုံးဘလို့မှမရရင်တော့ဘလို့မှကိုမရတော့လို့ပါပြောင်းမဲ့ဝန်ခံပေးတယ်ဒါကဘာလို့လဲဆိုကိုယ့်ရဲ့ကိုချင်းတီလာတိတ်ခါနော် ကိုကျင့်သီလသိက္ခာအမှန်မှန်တိုင်းပဲဘယ်သူကဘာပြောပြောတစ္ဆာတိတစ္ဆာပဲဒါဆိုဒါပဲအဲ့ဒါမျိုးနဲ့ပတ်သက်လို့ငငယ်တုန်းကဒါဦးဇင်းတို့ဘဝမှာလောကရန်ကြီးတွေအဲ့ဒီအမှန်တရားကြောင့်အဲ့တုန်းကလည်းဒီချိန်ဖြစ်ခဲ့မှုတယ်ဦးဇင်းနဲ့ကိုရင် အတူတူတောင်မြုပ်ခန္ဓာကိုပို့လိုက်တယ်ကိုရင်လေးကသူကခိုးတာဝါသနာပါတာ ကျောင်းရောက်တော့ကျောင်းမှာရောက်ခါရှိသေးတယ်ဟိုကခိုးလို့ဒီဟာခိုးလို့ဆိုတော့အသက်ကဥစ္စာတို့နှစ်ပါးရှိတာ မျက်နှာပူလိုက်တာကျောင်းမှာနေရတာကတော်နေဟိုကခိုးပြန်ပြီဒီဟာခိုးပြန်ပြီတဲ့ဆိုဘယ်သူကခိုးလို့ခိုးမှလည်းမသိဘူးနောက်ကြတော့အဲ့ဒါဦးစင်းနဲ့လိုက်ခဲ့တဲ့ကိုရင်လေးကခိုးနေတာဆိုနည်းနည်းရိတ်မိကြတော့အဲ့ဒီမှာတရက်ကြတော့ဦးစင်းကနေကင်းဆော့စားပြီးတော့ကျိန်းကျိန်းနေတဲ့အချိန်လေးမှာအဲ့ဒါနဲ့ နေခင်းတနားကြီးကျတော့စာထကြက်မယ်ဆိုတော့စောင်းလေးကိုင်းစားကြက်တော့အဲ့နဲ့ဦးဇင်းတစ်ပါးလာပြီးတော့အဲ့ဒီကိုရီလေးရဲ့စာအုပ်ဒီပေါ်မှာလာတင်ထားတာရှိလားတဲ့သူကဦးဇင်းကလှမ်းကြည့်လိုက်တော့အခြေပြုတရာစာအုပ်လေးအနီရောင်လေးတွေ့တော့အဲ့ဒါသူ့စာအုပ်ပဲလို့ပြောတော့သူကဒါလေးလက်မလေးနဲ့မြောက်ပြီးကြည့်လိုက်တော့အဲ့ဒီခေတ်တုန်းကအစိတ်တန်လေးရှိတယ်အစိတ်တန်လေးရှိတဲ့အခါကျတော့အဲ့ဒါနဲ့အဲ့ဒီအစိတ်တန်လေးကို तू ကကြည့်ပြီးတော့ဒီစာအုပ်ကိုဘယ်သူကိုင်လဲဇနိတာကြည့်ထား တော့တဲ့ဆိုတော့ကြိတ်ထားတော့အဲ့ software ကိုရင်က तू ကလာပြီးတော့ယူသွားပြီး तू ကဝေါ်ဝေါ်နဲ့စာကြက်ပြီးတော့လှုပ်တော့ဥစ္စမကြောင်းငွေမမကန်ရတာငွေမကန်ရတဲ့အခါကျတော့ဖို့သူတော်နဲ့ကန်ရတာဒီထဲမှာပတ်စံကြည့်နေဆိုကြတဲ့ဒါ तू ကတစုံတစ်ခုဖြစ်နေပြီဆိုတာ तू ကအဲ့ဒါကိုသိတော့အဲ့ဒါနဲ့ဟိုဦးစင်းကမပြောပါဘူးအဲ့ဒါဦးစင်းကိုအပ်ထားတဲ့ဆရာဘုန်းကြီးကိုရှင်ဘုရားရှင်ဘုရားတပည့်ဆုံးမဘာလို့လဲဆိုဒီအကျင့်ကမကောင်းဘူးအဲ့ဒါအကျင့်မကောင်းတဲ့အခါကျတော့ အဲ့ဒီဟာကြာရင်ဒုက္ခဖြစ်ကုန်မယ်ဆိုပြီးပြောတော့အဲ့ဒါဇဏိတာလည်းသိတယ်အဲ့ဒီမှာပတ်စံရှိတယ်ဆိုဥဒင်းကလည်းဟုတ်တယ်အဲ့ဒါလေးကိုအသာလေးလက်နဲ့မကြည့်လိုက်တဲ့အခါကျတော့တွေ့တယ်တွေ့တဲ့အခါကျတော့ညကျတော့ဥဒင်းကိုခေါ်မေးတယ်ဟုတ်လားဟုတ်တယ်ပြီးတော့တွေ့လိုက်တယ်ရှင်ပြဆုံးမအောင်တော့ဥဒင်းဆရာဥဒင်းကလည်းဘလို့ဖြစ်လဲဆိုတော့ဟာမင်းကိုယ့်လူဘက်ကမလိုက်ဖက်နဲ့သူများဘက်ကလိုက်ရမလားဆိုတော့ဟာအရှင်မြတ်မဟုတ်တာတော့အဖေလည်းမလိုက်ဘူးလို့ပြောလိုက်တယ်ဦးသေးကအရှင်မြတ်အစပြီးလွဲကုန်ပြီလို့ အဲ့ဒါနဲ့နောက်ဆုံးရောက်တော့အဲ့ဒီမှာအထေလွတ်မြင်လွတ်ဖြစ်ပြီးတော့ဥဒိဆရာဘုန်းကြီးတွေနဲ့တိုက်လောကရန်တွေတော်တော်ကိုလှိမ့်ခံလိုက်ရတယ်လှိမ့်ခံလိုက်ရတော့ကဲငါ့ကိုကြွေးရှိလို့ပဲအဲ့တော့ဟိုငယ်ဆရာတွေကလည်းဥဒင်းဘောဟိုအထင်လွဲကြမြင်လွဲကြကဲကဲကဲမတတ်နိုင်ဘူးဆိုနောက်ထပ်တစ်ခါကျတော့အဲ့ဒီကိုရင်ကတစ်ခါသူကဆုံးမမဆုံးမပဲနဲ့ထားတော့ဟိုကနောက်ထပ်တစ်ခါအဲ့လောက်တင်မကပဲနဲ့ဟိုဘက်ကြောင်းတစ်ကြောင်းကကက်ဆက် ဦးဇင်းတို့တောင်မြို့ကဏ္ဍမှာနေတော့ကလေဒီယိုကက်ဆက်ဆိုတာလုံးဝနားထောင်ဝင်မရှိလေဒီယိုကက်ဆက်ကိုတခါတည်းခိုးနားထောင်နေကြရင်တခါတည်းကျောင်းပေါ်နေကိုင်းပေါက်ခွဲပြစ်တယ်ကျောင်းကဆရာတော်ကလုံးဝနားထောင်ဝင်မရှိတဲ့နေရာအဲ့တော့ဒီဟာကိုမတင်ပေးဘဲနဲ့သွားပြီးတော့အလိုလိုက်တော့ဟောသွားပြီးကက်ဆက်ပါသွားခိုးရောခိုးတော့ဟိုဘက်ကျောင်းဒီဘက်ကျောင်းဆွဆွဲရင်းနဲ့ဒုတ်တွေဓာတ်တွေနဲ့တက်ကြဖြတ်ကြမယ်လို့တော့ဦးဇင်းဆရာဘုန်းကြီးကသင်္ကန်းကြီးခေါင်းမူချုံပြီးတော့အဲ့ဒီမှာထိုင်ပြီးတော့အဲ့ဒါ သူ့မှာမျက်ရည်တွေကြာနေဒီကိုကြီးကိုထုတ်ပေးတတ်မဲ့ဖြတ်မဲ့နဲ့အကုန်ဖြစ်ကုန်ကြတော့အဲ့ဒီတော့ကလည်းနောက်ဒီမှာဥဒင်းသွားပြီးတော့အဲ့ပြဿနာကြီးတွေဖြေရှင်းပေးခဲ့ရဘူးတဲ့အဲ့တော့ဆိုလိုတာကဘဝတစ်ခုမှာဥဒင်းကငငယ်လေးကဘယ်တော့မှလိမ့်ဘူးအမှန်မှန်တိုင်းပဲအာရင်ရင်ဖြားဖြားဒါဘာကြောင့်လဲဆိုတော့ဒါဒီဝစီတစ္ဆာတစ်ခုကိုစောင့်ထိန်ခဲ့တာအဲ့ဒါကြောင့်မို့အခုဥစဉ်ပွင့်လင်းဆုံးပြောရင်တော်တော်များများဥစဉ်တစ္ဆာတွေပြုရင်အခုတစ္ဆာတွေကအစွမ်းထက်ထက်လာ နော်နေရာအနှံ့မှာအခု တွေ့တယ်တခါတခါမတွေတခါတလေအာတခါတဲ့အနှောင့်ယှက်မျိုးစုံတွေဖြစ်ပြီးတော့တခါတဲ့အဲ့ဒီမှာရှင်များခွန်ကြီးတွေပရိတ်ရွတ်ပါတယ်ဖျက်တွေကတော့ဘလို့မှမရဘူးဖျက်အခက်ခဲတွေဘလို့ဖြစ်တယ်ပြောဦးစင်းသွားပြီးတော့ဦးစင်းသက်စာတာထပြုလိုက်ရင်အကုန်လုံးငြိမ်ကြတော့အဲ့ဒါဘာလဲဆိုတော့ဘဝတစ်ခုလုံးမှာစောင့်ထိန်ခဲ့တဲ့သစ္စာနော်မူသားတကဘယ်တော့မှမပြောဘူးအမှန်မှန်တိုင်းပဲတည်ခြင်းတည်ဘက်တွေဘဝကိုရင်းတယ်ဦးစင်းအဲ့ဒါမျိုးကိုကိုကိုကို စိတ်ကိုတန်တိဋ္ဌံချထားတာချထားတဲ့အခါကျတော့ဘဝတက်လျှောက်လုံးမှာအဲ့လိုမှုသားစကားကိုမပြောဘဲနဲ့အဲ့ဒီစောင့်ထိန်တဲ့အကျိုးကအခုဦးစင်တစ္ဆာပြုတဲ့အခါမှာသစ္စာတွေကပို့ပို့ပြီးဆွန့်ဆွန့်လာတာတွေ့တယ်ဒကာဒကမတွေကိုကယ်တင်ရမယ်ပုံကိုယ်တွေနဲ့ကျုံလာပြီးဆိုသစ္စာထပြုရဲအဲ့ဒီမှာပြန်ပြီးတော့လွတ်မြောက်လာတာတွေတွေ့ရတယ်ဆိုတော့အဲ့ဒါကတခါတည်းအခုနေချင်းညာချင်းထလို့လို့မရဘူးအဲ့ဒါတွေကတသက်လုံး စောင့်ထိန်ရတယ်ဒါကြောင့်မို့သစ္စာကိုစွန့်ကျင်ရင်မှုသားစကားမပြောရဘူးလို့ပြောတာသစ္စာစွန့်ကျင်တဲ့ပုဂ္ဂိုလ်ကမှုသားစကားမသုံးရဘူးတဲ့နော်ဒါကြောင့်မို့မြတ်စွာဘုရားဒီနေရာမှာအဲ့ဒီသစ္စာတရားကိုတဲ့ကျင့်သုံးရမယ်ကျင့်နော်မန်ခတ်ထန်ခြင်းသုံးမျိုးကိုရှေ့တွင်အကျယ်ဖော်ပြခဲ့ပြီတဲ့နော်မာယာဟူဒီမှာမိမိပြုလုပ်ပြီးတော့မကောင်းမှုကိုအများတကားတို့မသိသေးရန်ကာယကံဝစီကံမနောကံဖြင့်လှည့်စားခြင်းဖုံးကွယ်ခြင်းတဲ့ အဲ့ဒီကာယကံမှုအဲ့ဒါမျိုးတွေလဲမာယာတွေလဲတာထရတွေမလောက်အောင်ရှေ့ကျော်တစ်မျိုး၊ကွယ်ရာကျတော့တစ်မျိုးမလောက်ရဘူး။ဘာလို့လဲဆိုတော့ဒီတိုင်းဒီတိုင်းပဲဦးဇင်းတို့အခုရွှေကျင်ဆရာတော်ဘုရားကြီးမင်းတို့မင်းတို့ကသွားပြီးတော့မင်းကြီးမင်းသားလေးဘဝနဲ့ဆရာတော်ကြီးတွေ့တော့ဆရာတော်ကြီးကတစ်ပင်လေးကိုလက်နဲ့ကိုင်ပြီးတော့မတ်တက်ရတော်ထဲမှာတစ်ပင်လေးခိုင်းကိုလက်ကင်ပြီးမတ်တက်ရနေတဲ့အချိန်မှာသူတို့နှစ်ယောက်ကအဲ့ဒါလာပြီးတော့ရှစ်ခိုးတဲ့အခါကျတော့ အဲ့ဒါနဲ့လက်ကိုပြန်ချမလို့လှုပ်လိုက်တော့အော်ဒါငါလက်ပြန်ချရင်ငါဟန်ဆောင်တာပဲဟန်မဆောင်တော့ဘူးတစ်ပင်လေးကင်ထားရင်းနဲ့ဆရာတော်ကြီးကတရားဓမ္မတွေဟောပြောတာအဲ့ဒါနဲ့မင်းတော်မင်းနဲ့ကနောင်မင်းတော်အော်ဒီကိုတော်လေးကဟန်လည်းမဆောင်တတ်ဘူးသူနေနေတဲ့အတိုင်းလေးပဲငါတို့ကိုဒီတိုင်းပဲအခါနာအခုမတ်တရရဲ့သူတစ်ပင်လေးကင်ထားတယ်ကင်ထားတဲ့အနေနဲ့ပဲသူဒီလိုလက်ခံပြီးတော့ငါတို့ကိုစကားပြောတာဒါအင်မတန်မှရိုးသားတဲ့ပုံကူ ရောသားတဲ့ဒီပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးအဟောလဲကောင်းအပြောလဲကောင်းတော့ငါတို့ရွှေနန်းတော်ကြီးရတဲ့နေ့ကြရင်တော့ငါတို့ဒီကိုယ်တော်လေးပြည့်ကိုးကွယ်မယ်ဆိုပြီးတော့မှအဲ့ဒီမှာရွှေကျင်ဆရာတော်ဘုရားလေးကိုမင်းတော်မင်းရှင်မြင်ဖြစ်တဲ့အချိန်မှာပင့်ပြီးတော့ကိုးကွယ်တာအဲ့ဒီကိုးကွယ်ရာကနေပြီးတော့အခုမြန်မာပြည်မှာရွှေကျင်ဂိုင်းဆိုတဲ့အဲ့ဒီဂိုင်းတော်ကြီးဖြစ်သွားအဲ့ဒီရွှေကျင်ဆရာတော်လေးကိုအကြောင်းပြုလို့အဲ့ဒီဆရာတော်ဘုရားရဲ့သီလသမာဓိတစ္ဆာလည်းဘလောက်အားကောင်းလဲဆိုတော့ အဲ့ဒီမှာမန္တလေးတောင်ချေရင်ကအဲ့ဒီကျောင်းတစ်ကျောင်းကိုအဲ့ဒီမှာဆရာတော် နေဖို့အဲ့ဒီနေရာမှာကျောင်းဟောင်းဟိုတခါတည်းအဲ့ဒီဘက်ကိုပို့တဲ့အခါကျတော့ရေမထွက်တဲ့ရေတွင်းကြီးကဆရာတော်ငုံကြည့်လိုက်တာနဲ့ရေတွေထွက်လာတယ်။ဘာလို့လဲသူ့ရဲ့မာယာတာထေရမရှိဘူး။အမှန်အမှန်တိုင်းအရှိအရှိတိုင်းပဲကြီးညိုခြင်းကြီးညိုမကြီးညိုခြင်းတွေသူသစ်ပင်ကင်ပြီးမတ်တက်ရနေတဲ့အချိန်သူတို့လာကြတော့သစ်ပင်ကင်ရနေပဲသူစကားပြောလိုက်တယ်တဲ့အစလက်ကိုချမလို့ပြင်သေးတယ်ဒါပေမဲ့ဒါသည်သူတို့ရှေ့မှာငါ ဟန်ဆောင်တာဟန်ဆောင်တဲ့အလုပ်ငါမလုပ်ဘူးဆိုပြီးတော့ဆရာတော်ကြီးကအဲ့လိုနေခဲ့တယ်တဲ့။နော်ဒါကြောင့်မို့နောက်ဆုံးတော့ဒါအခုရွှေကျင်ကိုင်းကြီးရဲ့တီထောင်တဲ့ဆရာတော်ဖရာကြီးမင်းတို့မင်းလက်ထက်မှာဖြစ်သွားတာနော်။အဲ့ဒါကြောင့်မို့မာယာတာထေရအဲ့ဒါတွေလည်းမရှိသေးရဘူးတဲ့နော်။ထိုယုတ်တရားတို့နဲ့တော့ဂုံးတိုက်ခြင်းတဲ့အမျက်ထွက်ခြင်းအလိုကြည်ခြင်းဝန်တော်ခြင်းတို့နဲ့ကင်းရှင်းစေရန်လည်းဖရာရှင်ဆုံးမရတယ်။အကောကပြောလိုက်လို့သူတစ်ပါးတော့နာမည်ပြတ်သွားမယ်ဂုံပြတ်သွားမယ်အဲ့ဒါဂုံတိုက်တာပဲမလုပ်ရဘူး နော်ဂုံးတိုက်ခြင်းအမျက်ထွက်ခြင်းတခါလေသူတော်ဘာတွေမှာဒေါသမျက်ချောင်းနဲ့ထွက်အောင်လှုပ်ခြင်းအာမတရားသဖြင့်လိုခြင်းခြင်းအာဟိုကလည်းလိုခြင်းဒီဟာလည်းလိုခြင်းအာကိုဒီဟာကျတော့ပေးရမှာတင်းဝန်တိုးတယ်နော်အဲ့ဒီလိုမနာလိုခြင်းဝန်တိုးခြင်းတွေကိုယဟန်တပါသည်အကုန်လုံးစောင့်ထိန်ရပါမယ်တဲ့နော်နံပါတ်၈နိဗ္ဗာန်သို့ညွတ်သောစိတ်ရှိသူသည်တဲ့ငိုင်မြည်ခြင်းကို၎င်းပြင်းရည်ခြင်းကို၎င်း ထိုင်မိုင်ခြင်းကို၎င်းနှိမ်နှင်းရာ၏နော်မဲလျော့ခြင်းဖြင့်မနေထိုင်ရာအလွန်ထောင်လွှားသောမာနတရားလည်းမတရားတဲ့နိဗ္ဗာန်ကိုသွားခြင်းတယ်ဆိုတဲ့ပုံကိုများတဲ့နော်ကိုယ်စောကောင်းမှုတစ်ခုပြုလုပ်သောအခါတိုင်းမှာနိဗ္ဗာန်ကိုရည်စူးရပြုလုပ်ခြင်းဖြစ်တယ်အလူပေးသောအခါသီလဆောက်တည်သောအခါဥပုသ်ဆောင်သောအခါ စာမှားနှိပ်လက်ကမှားနှိပ်မိလိုက်တော့ဘယ်ရောက်တော့မှမသိဘူး နိဗ္ဗာန်သို့ညွတ်သောစိတ်ရှိသူသည် ကုသိုလ်ကောင်းမှုတစ်ခုခုပြုလုပ်သောအခါတိုင်းနိဗ္ဗာန်ရည်စူး၍ပြုလုပ်ခြင်းဖြစ်၏အလှပေးသောအခါတိလားဆောက်တည်သောအခါဥပုသ်ဆောင်သောအခါတောက်ရည်သုံးရည်တည်ထားသောအခါကြောင်းဝင်းကိုတပြက်စီလှဲသောအခါတဲ့ဇေဒီတို့ချစ်ခိုးသောအခါဇေဒီ၌ပန်းနံသာစသည်တို့ပစ္စည်းများတင်လှူသောအခါဇေဒီတော်လက်ရာရည်လှက်လည်းပူဇော်သောအခါကာမရူပအရူပဘုံသုံးပါးနှင့်သက်ဆိုင်သောကုသိုလ်တစ်ခုပြုလုပ်သောအခါဝတ်နှင့်သက်ဆိုင်သော လောကီစုဟုသမျှကိုမတောင့်တမှု၍နိဗ္ဗာန်သို့သာလျှင်စိတ်ကိုညွတ်၍ပြုလုပ်ခြင်းဖြစ်ပေသည်တဲ့ငိုင်မြေးခြင်းမှာခန္ဓာနှင့်သက်ဆိုင်ဤနော်ပြင်းရည်ခြင်းနှင့်ထိုင်မှန်ခြင်းတို့ကစိတ်နှင့်ပတ်သက်ပေသည်တဲ့မင်းလျော်ခြင်းဟူသည်လားမကောင်းမှုကောင်းမှုနှမျိုးလုံးနဲ့သက်ဆိုင်ပေသည်တဲ့နိဗ္ဗာန်လိုချင်တယ်လိုချင်တယ်ဆိုပြီးတော့တရားထိုင်တိုင်းငိုက်ကြီးပဲနေလို့မရဘူးလို့ပြောတာနော်နော်ငိုက်ပဲနေလို့ရတရားတော့ထိုင်လိုက်တာပဲအိတ်ကောင်းတာဗျာထိုင်ရင်ကိုအိတ်တက်လာကြီးပြက်လာနော်ဒါမှမဟုတ် ရိတ်တာသွားပြီးတော့ရိတ်တာသွားပြီးတရားထိုင်တာဘာတွေတိုးတက်လာလဲထိုင်ရင်အိတ်တက်လာပါတယ်ဖရတယ်နော်ထိုင်ရင်အိတ်တက်လာပါဖရအခုလဲထိုင်ရင်အိတ်တက်လာပါဆိုရင်တော့နိဗ္ဗာန်ရမှာမဟုတ်ဘူးတဲ့နော်အဲ့ဒီမှာပြင်းရည်ချင်းတရားထိုင်ရတော့မယ်သူပြင်းနေထိုင်မိုင်းနေမရဘူးတဲ့နော်အဲ့ဒါတွေကိုရှောင်ရမယ်တဲ့နော်အဲမကောင်းမှုကောင်းမှုနှမျိုးလုံးနဲ့သက်ဆိုင်ပေသည်တဲ့ဒါစိတ်နဲ့ပတ်သက်တော့မေ့လျော့ခြင်းမမေ့မလျော့လဲနေရမယ် ဒုစရိုက်သုံးမျိုးကာမဂုဏ်၅ပါးတို့၌စိတ်ဝင်စားနေခြင်းသည်လဲမေ့လျော်ခြင်းဖြစ်တယ်တဲ့ကာမဂုဏ်အာယုန်တွေကိုသွားပြီးစိတ်ဝင်စားနေတယ်အပျော်ပါးတွေရုပ်ရှင်တွေပွဲလန်းတွေဒီဝီတွေအဲဒါတွေနောက်ပဲကြည်ရင်တဲ့ဆိုရင်လဲဒါမေ့လျော်နေတာပဲတဲ့ကုသိုလ်ကောင်းမှုပြုလို့ရတော့၌တက်တက်ကြွကြွထက်ထက်တန်တန်မရှိခြင်းသည်လဲမေ့လျော်ခြင်းဖြစ်ပေတယ်နှမျိုးလုံးသောမေ့လျော်ခြင်းတို့နှင့်မနေပဲထိုမေ့လျော်ခြင်းကိုပယ်ဖြောက်ရဘုရားရှင်သည်ဆုံးမတော်မူတယ်တဲ့မန်ထောင်ထောင်လွှားမှုအမျိုးမျိုးကိုလည်း ယ်ရှားရမယ်တဲ့မှုသားစကားကိုမပြောဆိုရယုတ်တရားတို့၌တွေ့တာမှုကိုမပြုရမာနကိုလည်းပိုက်ခြားသိရဤအစောတင်လျင်ပြုလုပ်ခြင်းမှာရှောင်ကျင်သည်ဖြစ်၍ကြည်ရဤတဲ့နော်မှုသားစကားကိုမပြောဆိုပါနဲ့တဲ့ယုတ်တရားတို့၌တွေ့တာခြင်းတို့ကသိတာထင်ရှားပါပြီတဲ့မာနကိုပိုက်ခြား၍သိရဤတဲ့နော်ဟူဒီမှာတဲ့မာနကိုညာတပရိညာတိရဏပရိညာဘာနာပရိညာပိုက်ခြား၍သိရဤတဲ့ ထိုတွင်ညာနာပရိညာမြေပိုင်းခြားသိပုံကဤသို့ဖြစ်တယ်မာနသည်စိတ်ဤထောင်လွှားတတ်သောသဘောအဖြစ်တပါးသာဖြစ်တယ်တဲ့မိမိကိုယ်ကိုချီးမြှောက်ခြင်းသူတစ်ပါးကိုရှုံချကဲ့ရဲ့ခြင်းခွဲခြားလိုက်တော့နှစ်ပါးဖြစ်တယ်တဲ့ငါမြတ်သည်ငါတူညီသည်ငါယုံနိုင်သည်ဟူ၍တွေးကြံသောအဖြစ်သုံးပါးဖြစ်တယ်လက်ပေါ်များခြင်းအချမ်းရပေါ်များခြင်းချီးမွမ်းခံရခြင်းချမ်းသာခြင်းတို့ကြောင့်မန်ထောင်လွှားခြင်းဖြင့်၄ပါးဖြစ်တယ် ကောင်းမြတ်သောအာယုံ၅ပါးကိုရခြင်းကြောင့်မန်ထောင်လွှားခြင်းကြောင့်၅ပါးဖြစ်တယ်စက္ခုသောတာဂါနဇိဝါကာယမနောသောဣန္ဒြေ6ပါးတော့နှင့်ပြည့်စုံခြင်းကြောင့်မန်ထောင်လွှားခြင်းဖြင့်6ပါးဖြစ်ဤသောစသည်ဖြင့်တည်ခြင်းသည်မာနကိုညာတပရိညာဖြင့်တိုင်းပိုင်းခြား၍တည်ခြင်းဖြစ်ပေသည်မာနကိုတိရဏပရိညာဖြင့်ပိုင်းခြား၍တည်ပုံကမာနကိုအနိစ္စဒုက္ခအနတ္တစသောသဘောဖြင့်ဝိပဿနာခွာတင်၍ဆင်ញင်သုံးသပ်ခြင်းအစောတင်လင်ပြုလုပ်ခြင်းဟူသည်မှာ ယာကဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စဟူသောကိလေသာတို့ဖြစ်ပေါ်လာခြင်းမြည်ထို့ပြင်အာတေဝနာပစ္စည်းကိုရ၍အင်အားကောင်းသောအနုတ္တိယကိလေသာတို့ကိန်းနေခြင်းသည်လည်းအစောတလေပြုလုပ်ခြင်းဖြစ်ပါပဲ။ဤကိုဤကဲ့သို့ မကောင်းမှုကိုရှောင်ကျဉ်ခြင်းသည်ကိလေသာမြဲညာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်တယ်။နည်းနည်းခတ်သွက်သွက်သွားမနော်။ပြောစရာတွေအများကြီးကြံနေသေးလို့နော်။အတိတ်ခန္ဓာကိုမနှစ်သက်ရတဲ့။ပစ္စုပန်ခန္ဓာတို့၌နှစ်သက်ခြင်းကိုမပြုတ်ရ။ တစုံတရာဆုံးရှုံးသွားသောအခါစိုးရိမ်ပူဆွေးခြင်းမရှိရဝတ်ထဲသို့ဆွဲငင်တတ်သောတဏှာကိုမိတွေ့သူမဖြစ်ရအတိတ်ပစ္စုပန်ခန္ဓာ၅ပါးတို့ကိုမနှစ်သက်ရဟူရာ၌တဏှာဖြင့်နှစ်သက်ခြင်းနဲ့တကွာဒိဋ္ဌိဖြင့်ဆွဲလန်းခြင်းကိုလည်းဘုရားရှင်တားမြစ်တော်မူတယ်ဒီခန္ဓာ၅ပါးကိုတဏှာအဖြစ်ဒိဋ္ဌိအဖြစ်မဆွဲလန်းရဘူးတသုံးတစ်ခုဆုံးရှုံးသွားသောအခါဟူသည်မှာမျက်စိနားစသော အတွင်းပစ္စည်းများဆုံးရှုံးပျက်စီးသောအခါအစေအတန်စသော အပြင်ပစ္စည်းများဆုံးရှုံးသောအခါအလွန်ရှိရာတောင်းတအပ်သောအိဋ္ဌာယုံများလက်လွတ်ဆုံးရှုံးသောအခါတို့ဖြစ်တယ်တဲ့ကိုယ့်ရဲ့မျက်စိတွေတစ်ခုခုဆုံးရှုံးတာတို့နော်ပစ္စည်းတွေဆုံးရှုံးတာထိုအခါတို့၌စိုးရိမ်ပူဆွေးနေတဲ့ဖြင့်အကျိုးမရှိဘူးဒီချုပ်တယ်လေဆိုရင်လောလောဒီခမတရားကလျှောက်တယ်သူ့အဖေကအဲ့ဒီမှာမျက်စိမမြင်လဲဖြစ်သွားရောဒေါသကြီးပဲတရားလိုက်ထွက်နေတာတဲ့ဟိုဆဲဒီဆဲအာမျိုးစုံကိုဖြစ်တာဖះဘာလို့လဲဒီမျက်စိကိုငါမျက်စိလို့စွဲထားတယ် အယူဆွဲကြီးတွေကအတန်တဲ့ခါကျတော့အချိန်တန်လို့မျက်စိကအသက်80ကျော်တော့သူ့အနေနဲ့သူမျက်စိကမမြားတော့တာအဲ့ဒီကျတော့ဘလို့မှမတတ်နိုင်ဘူးအဲ့ဒီမှာတခါတည်းဒေါသကြီးပဲထွက်ရတယ်เนาะဒါကြောင့်မို့အဲ့ဒီလိုတစ်ခုခုဆုံးရှုံးတဲ့အခါစိုးရိမ်မှုဦးဆွေးမှုတွေဖြစ်ကြတယ်အဲ့ဒါတွေဖြစ်နေလဲအကျိုးမရှိပါဘူးတဲ့ကိုကုရရင်လဲကုရမှာမရတော့လဲကိုဒီတိုင်းမနေရမှာဗောတဲ့တရားတော်ကိုရှုမြင်သုံးသပ်ကတောကကိုပယ်ဖြောက်နိုင်မှသာထိုဒုက္ခမှာလွတ်ပေတယ် မျက်စိတွေဆုံးရှုံးပြီးနားတွေဆုံးရှုံးပြီးခန္ဓာကိုယ်ခြေတွေလက်တွေဖျားပြီးငါတော့သွားပါပြီငါတော့သွားပါပြီဆိုတချို့တလေဆိုနောက်ဆုံးအာဒီလိုကြီးနေရတာဘာဝဖြစ်မှာလဲကိုကိုတတ်သေးတာကောင်းပါတယ်ဆိုပြီးတော့အဲ့ဒီလိုဘဝမျိုးတွေထိတောင်သူတို့ကြံစီကြတဲ့အဆင့်တွေရောက်သွားကြတယ်တဲ့နော်ဘာလို့လဲခန္ဓာကိုယ်တတ်မဲ့လွန်းလို့နော်တတ်မဲ့ခြင်းကိုကြီးစွာသောရေလျင်ဟူ၍ငါဖျားဟော၏နော်ဖျားဆက်ဆက်ဆက်ဆက်ဟောတာနော် မျက်စိနားနာလျှာကိုကိုဆွဲလန်းခြင်းအဲ့ဒီဆွဲလန်းခြင်းကိုတခါနံပါတ်7ကျတော့အဲ့ဒီလိုတက်မှတ်ခြင်းကိုကြီးစွာသော ရေလျင်ဟူ၍ငါဖျားဟောကြား၏လျင်စွာဖြစ်လာတတ်သောတရားကိုတောင့်တခြင်းဟူ၍၎င်းမလွတ်မှုဟူ၍၎င်းဆွဲကင်ထားခြင်းဟူ၍၎င်းတုံလုံခြင်းဟူ၍၎င်းငါဖျားဟော၏ကာမဟူသောညွန့်ကိုလွန်မြောက်နိုင်ခဲ့၏နော်အဲ့ဒါကတော့အခုအဲ့တက်မှတ်ခြင်းဆိုတဲ့အဲခန္ဓာကိုယ်တက်မှတ်ခြင်းနေအဲ့ဒါတွေကိုရေအလျင်နေနဲ့တူတယ် နော်ရေလင်းတွေကြလိုက်အကုန်ပါသွားတယ်လို့ကတ်မဲ့ချင်းတွေဖြစ်ပြီးဆိုရင်အကုန်လုံးတော့ကတွေဒေါသတွေကနောက်ကအကုန်လုံးအောင်စီးချင်းပြီးတော့အကုန်လုံးခံစားရတော့တာကိုပြောတာတဲ့နော်နံပါတ်7မကောင်းမှုမှာအပပြုပြီးတော့ထိုရန်သည်သစ္စာတရားမှာအာသစ္စာတရားမှာမရှောင်ရှားမှု၍အလုံးစုံသောသင်္ခါရတို့ကိုစွန့်လွတ်၍ကြီးကုန်းထက်၌ဒီထိုရန်ကိုစင်စင်အားဖြင့်ငြိမ်းအေးသူဟု၍ဆိုအပ်၏ သစ္စာတရားဟူဒီမှာရှေ့မှာပြခဲ့တယ်ဝစီသစ္စာညာနာသစ္စာမေဃသစ္စာဒါကတော့သစ္စာတရားကိုထွန်းထွန်းသိပြီးတဲ့အဆင့်တီယူတာဒီနေရာသစ္စာပြောတော့ဟိုကစောစောဦးသိပြောတာဝစီသစ္စာစစချင်းကဝစီသစ္စာကိုစဆောင်ရတယ်နောက်ကျတော့သစ္စာလေးပါးတရားကိုထိုးထွင်းသိသွားရင်အဲ့ဒါကျတော့မဂ္ဂသစ္စာဖြစ်သွားတာနော်အလုံးစုံသောသင်္ခါရတရားကိုဆွန့်လွတ်ခြင်းဟူဒီမှာထိုးတရားတို့ကိုตาယာကန့်ညှိဆွဲလန်းတတ်သောတဏ္ဍဒိဋ္ဌိမာနတို့ကိုပယ်ဆိုခြင်းဖြစ်တယ်တဲ့ကြည်ကောင်းဟူဒီမှာနိဗ္ဗာန်တဲ့ အဲ့ဒီမှာကိုယ့်ရဲ့ခန္ဓာ၅ပါးယုံ nant တရားတွေအပေါ်မှာတဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်အကုန်လုံးပယ်ခွာလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီတဲ့နိဗ္ဗာန်ကိုရောက်တာကိုကြီးကုန်းထက်မှာရောက်နေတယ်လို့ပြောတာနော်နောက်ပြီးတော့နံပါတ်73ထိုပုဂ္ဂိုလ်ဒီပညာရှိမည်ထိုပုဂ္ဂိုလ်ဒီမညံသောရောက်ပြီးသူမြည်တရားကိုသိ၍မမိမတွဲလောက၌ကောင်းစွာကျင့်သောထိုပုဂ္ဂိုလ်သည်ဤလောက၌တစုံတယောက်ကိုမျှမချစ်ခင်တော့ပေ တရားကိုတိတိဟူရနဲ့သင်္ခါရတရားတို့အနေဆာဆောက်သောသဘောတရားလက္ခဏာကို၎င်းဖြစ်လာသောတရားမှန်သည်မြပျက်စီးရ၏ဟူ၍၎င်းဟုတ်တိုင်းမှန်စွာသိမြင်ခြင်းဖြစ်တယ်တရားကိုသိတယ်ဆိုတာလောကမှာရှိသမျှအရာအလုံးဟာအကုန်လုံးအနေဆာသဘောတွေပဲလို့အလုံးကိုမြင်ထားတာကိုပြောတာတဲ့လောက၌ကောင်းစွာကျင့်ခြင်းဟူသည်မှာအတွင်းအပြင်ဖြစ်သောအာယတန12ပါး၌သန္ဓရာဂကိုပယ်ခြင်းဖြစ်တယ်တနည်းအားဖြင့်အဝိဇ္ဇာအကြောင်းရင်းခံရဖြစ်ပေါ်လာသော ပုံညာဘိသင်္ခါရနဲ့အာနိဇာဘိသင်္ခါရအဝိဇ္ဇာဉာဏ်ဖြင့်ပယ်ချခြင်းဖြစ်တယ်ဆိုတာသူကကောင်းစွာကျင့်ခြင်းဆိုတာမျက်စိနားနားလျာကိုမနောဆိုတဲ့အတွင်းအာရဏ6ပါးနဲ့အစင်းအတန်အနံအရသာတွဲထိတရားကြံတွဲတရားဆိုတဲ့အပြင်အာရဏ6ပါးအဲ့ဒီအတွင်းအာရဏ6ပါးနဲ့အပြင်အာရဏ6ပါးတို့ဖြစ်ပေါ်လာတဲ့အခါသံသရာဂဆိုတဲ့လိုချင်မှုတဏှာလောဘဖြစ်တဲ့အဲ့ဒီလောဘကိုရှုရမယ်လို့ပြောတာနော် အဲ့ဒီလောဘကိုပယ်ဖျားနိုင်အောင်ရှုတဲ့အခါကျတော့မြင်တာပေါ်မှာလောဘမဖြစ်တော့ဘူးကြားတာပေါ်မှာနာတာပေါ်မှာစားတာပေါ်မှာအာယုံ6ပါးတကား6ပါးပေါ်မှာလိုချင်မှုဆန္ဒရာဂတဏလောဘတွေချုပ်ငြိမ်းသွားရင်အဲ့ဒီပုဂ္ဂိုလ်ဒီအရာနိဗ္ဗာန်ကိုရောက်မှာပဲနော်ဤလောက၌အကျင့်ပုဂ္ဂိုလ်ဒီကာမတို့ကိုလွန်မြောက်ခဲ့ပြီ လောက၌လွန်မြောက်နိုင်ခဲ့သောကန့်ညိခြင်းကိုလွန်မြောက်ခဲ့ပြီးရေလျင်ကိုဖြတ်၍အနှောင်ဖွဲ့မရှိတော့သောပုဂ္ဂိုလ်သည်မပူဆွေးတော့ပေမတွေးကြံတော့ပေကာမတို့ဟူရ၌ဝဋ္ထုကာမနှင့်ကိလေသာ ကာမတို့ကိုအကျုံးဝင်၏ကန့်ညိခြင်းဟူသည်မှာယာကဒေါသမောဟမာနဒိဋ္ဌိကိလေသာဒုစရိုက်တရားခုနှစ်မျိုးဖြစ်ပါတယ်ရေလျင်ဟူသည်မှာတဏှာဖြစ်တယ်အနှောင်ဖွဲ့ဟူသည်မှာကန့်ညိခြင်းအင်း အနောင်ဖွဲ့ဟူသည်မှာကန့်ညိခြင်းတရားခုနှစ်ပါးကိုနာမည်တစ်မျိုးဖြင့်ဟောထားခြင်းဖြစ်ပါတယ်ထိုကိလေသာပဲပုဂ္ဂိုလ်သည်ကိုတွင်ကိုပအရာဝတ္ထုများပျက်စီးဆုံးရှုံးမှုနဲ့တွေ့ကြုံရတော့လဲပူဆွဲခြင်းစိုးရိမ်ခြင်းတွေမဖြစ်တော့ပါဘူးတဲ့ဒီမျက်စိတွေနားတွေနှာတွေလျှာတွေကိုယ်တွေကိုတတ္တဝါတွေကငါမျက်စိငါနားငါကိုငါဟာဆိုပြီးတော့အင်မတန်မှဆွဲလန်းပြီးတိမ့်ပိုက်ကြတယ်တဲ့အဲ့ဒီလိုတဏှာအဖြစ်ဒိဋ္ဌိအဖြစ်မာနာအဖြစ်ဒီပေါ်မှာ တခါတဲ့အနိစ္စဒုက္ခအနတ္တနဲ့ရှုမှတ်ပွားများပြီးတော့ခွာထားတဲ့ပုံကိုများကတော့အဲ့ဒီလိုဟာတွေမရှိတော့ဘူးလို့ပြောတာနော်အဲ့ဒါမျိုးတွေမရှိတော့ဘူးမျက်စိတွေခန္ဓာကိုယ်တွေဘာဖြစ်ဖြစ်အဲ့ပေါ်မှာအာစိုးရိမ်ညင်ပူဆွေးညင်မဖြစ်တော့ဘူးပုထုဇဉ်တွေကဖြစ်နေသေးတယ်တဲ့နော်အတိတ်သင်္ခါရတို့အောင်ပြည့်ဖြစ်သောကိလေသာကိုခန်းချောက်စေလောအနာဂတ်သင်္ခါရကိုအောင်ပြည့်ဖြစ်သောကြောင်းကြခြင်းကိုမဖြစ်စေလေပစ္စုပန်ခန္ဓာ၅ပါးတို့မှာ မစွဲမယူသည်ဖြစ်အသင်သည်ငြိမ်းချမ်းစွာသွာလာနေရလက်တံအတိတ်သင်္ခါရပြည့်ပြီးသားကိလေသာတွေဆိုတာအကုန်လုံးကအလုံးက အကုန်လုံးဖြစ်ပြီးပြတ်သွားပြီတဲ့။နောက်အတိတ်ကအရာတွေအတိတ်ကယုံကြည်တွေရှိကချော်မော်ခဲ့တာတွေပစ္စည်းဥစ္စာရှိခဲ့တယ်အခုပြန်တွေ့ဘာမှရှိတော့ဘူး။အနာဂတ်ကလည်းမလာသေးဘူးဒီပစ္စုပန်ပေါ်နေတဲ့ခန္ဓာပေါ်မှာတော့မစွဲအောင်ကျင့်သမ်းပါတဲ့နော် အဲ့ဒါဆိုလို့ရှိရင်တော့အတင်သေးတဲ့ငြိမ်းငြိမ်းချမ်းချမ်းသွားလာပြီးနေထိုင်ရတဲ့ပုံကိုဖြစ်ပါလိမ့်မယ်တဲ့နော်အတိတ်လည်းမတွေ့တာဘူးလို့အနာဂတ်လည်းမကန့်ညီလို့ကြောင်းကြခြင်းဟူဒီမှာ အာအဲ့ဒါတွေလည်းမရှိတော့ဘူးနော်အဲ့လိုတွေတဲ့တဏမာနဒိဋ္ဌိတွေနဲ့မစွဲလန်းတော့လို့စိုးရိမ်မှုမရှိပူပန်မှုမရှိတော့တာတဲ့အကျဉ်ယဟနာပုဂ္ဂိုလ်အားတဲ့နာယုတ်တရားအပေါက်၌အဲချွင်းချက်မရှိတွေ့တာမြန်တော့ခြင်းမရှိပဲတဲ့ ကိုတွင်ကိုပါအရာဝတ္ထုများပျက်စီးတော်လဲစိုးရိမ်ပူဆွဲခြင်းမရှိ ထိုပုဂ္ဂိုလ်သည်လောက၌မဆုံးရှုံးနိုင်မှုတော့ပေယဟန္တာပုဂ္ဂိုလ်မှာဒီယုတ်တရားတွေနန္တရားတွေရဲ့အပေါ်မှာချွင်းချက်မရှိကိုသူကတွေ့တာမှုဘာမှကိုမရှိတော့ဘူးယုတ်တရားနန္တရားအပေါ်မှာအဲ့ဒီလိုပုံကောမှာတဲ့သူကကိုရင်းကိုပါဝတ္ထုများပျက်စီးတော်လဲဟူသောပါဠိမှာတဲ့အဲ့ဒီဟာကိုเนาะဒီ မဟာနိဒေတာပါဠိတော်ကဒုက္ခဝေဒနာမှခံစားခြင်းအလိုရှိရသောအရာဝတ္ထုများမရရှိခြင်းများကိုလည်းဆက်လက်၍ဖွင့်ထားပါသေးတယ်တဲ့ဘယ်အရာတွေပဲဖြစ်ဖြစ်ဘာမှကိုရဟနာပုဂ္ဂိုလ်ကြီးကမခံစားတော့ဘူးပြောတာနော်ပစ္စည်းအဖြစ်ဥစ္စာအဖြစ်စိတ်သိမ်အဖြစ်ကိုယ်ခန္ဓာကိုယ်အဖြစ်ဘာမှကိုအဲ့ဒါမျိုးတွေမခံစားတော့ဘူးတဲ့ဆုံးရှုံးခြင်းတွေအေးမှဘာမှကိုခန္ဓာ၅ပါးမှာသင်္ခါရတရားတွေဟာမမြဲတဲ့သဘောအကုန်လုံးကိုပိုင်ပိုင်ခြားခြားကြီးသူသိထားတဲ့ယဟန္တာဖြစ်သည့်အတွက်အဲ့ဒီယဟန္တာကြီးသည် ခန္ဓာကိုယ်ဆုံးရှုံးခြင်းနဲ့ပတ်သက်ရင်ဘယ်တော့မှတုံ့လောက်မှုမရှိတော့ဘူးအဲ့ဒါကိုတုံ့လောက်နေသည်အဲ့ဒါယဟနာမဟုတ်လို့ပဲနော်အကျင့်ယဟနာပုဂ္ဂိုလ်အားတဲ့ဤတိမငါဟာဟု၍၎င်းဤတိမသူဟာဟု၍၎င်းကြောင်းကြခြင်းမရှိပေထိုပုဂ္ဂိုလ်တို့သည်မြတ်နိုးအပ်သောအရာဝတ္ထုကိုမရတော့လဲငါအာမရလေခြင်းဟု၍မစိုးရိမ်မပူဆွေးတော့ပေယဟနာပုဂ္ဂိုလ်ဆိုတာဒါငါဟာလို့ तू ကသိမ့်ပိုက်မှမထားတော့ပဲနဲ့ သူ့ဟာမရလို့လည်းဘာမှမဖြစ်တော့ဘူးတဲ့ငါဟာမရလို့လည်းဘာမှမဖြစ်တော့ဘူးတဲ့ဘာလို့လဲဆိုတော့ငါကောငါဟာလို့သိမ့်ပိုက်ထားတဲ့အရာမှန်သမျှကို तू အကုန်လုံးပယ်တတ်ထားပြီလို့တဲ့နော်တုံလုံချင်းမရှိသူကိုတဲ့ငါအာမဲသည်ရှိသောညူဆူချင်းမရှိသူမဘောချင်းမရှိသူတုံလုံချင်းမရှိသူအာယတနာအလုံး၌ဥပေက္ခချုပ်နိုင်သူတို့၏ထိုကြိုးတရားကိုငါဟောကြား၏တဲ့သူတို့ဘာ၏လက်ပေါ်များခြင်းအယောသေးခံခြင်းစသည်တို့၌ညူဆူခြင်းသည်ထိုအကျိုးကျေးဇူးများကို မိမိတူဒီခံယူလိုသောလောဘကြောင့်ဖြစ်တယ်နော်ဟာသူများပေါ်လိုက်ညူဆိုတယ်ဟာဟိုလူလှူတာတော့ဝမ်းမသာနိုင်ဘူးဟာဟိုလူကတော့ဂုံတရင်ကြီးอ่ะအဲ့ဒါကအလိုဆိုးရှိလို့တဲ့အဲ့ဒါအရာအလုံးကိုသူတယောက်တည်းလိုချင်လို့တဲ့အဲ့ဒါကြောင့်မို့ညူဆိုခြင်းဖြစ်တာတဲ့နော်ဒါကြောင့်မို့အရိယာပုဂ္ဂိုလ်မှာအဲ့ဒါမရှိတော့ဘူးတဲ့အကုန်လုံးကိုသူကခွာထားပြီထိုအလိုဆိုးကိုပယ်ဆွတ်နိုင်ပြီဖြစ်ပြီးယဟနာပုဂ္ဂိုလ်သည်တုံ့လို့ခြင်းမရှိဘူးတဲ့နော် ဘာလို့လဲဆိုတော့ဟာသူများလှူပြန်ပြီဟာဟိုကလှူပြန်ပြီတဲ့ဟိုတော့ပေးပြန်ပြီတော့ဟာငါဒီတော့မလာဘူးကွာငါတော့မပေးဘူးကွာငါတော့မလှူဘူးဆိုတာယဟန္တာမှာရှိကိုမရှိဘူးတဲ့နော်ပကတိမြဲမြံခိုင်မြန်ခိုင်ခံသောစိတ်ဓာတ်ရှိနေပေသည်နောက်စကားများမှာလည်းယဟန္တာပုဂ္ဂိုလ်အလောတနာပဲစွန်ကြီးအကျိုးတရားဖော်ပြခြင်းတာဖြစ်ပါတယ်တဲ့တုံးဒါယဟန္တာတွေရဲ့ဂုဏ်တွေကိုမြတ်စွာဘုရားကဒီအတ္တဒါနတုံးမှာသူတို့ကိုအကုန်ဟောပြနေတစင်ပြီးတစင် လောကခိုက်ရန်ဖြစ်ခြင်းကနေပြီးတော့တဆင်းချင်းတဆင်းစိတ်ဓာတ်တွေကမြင့်မြတ်သွားတဲ့အခါကျတော့ဒီလောဘဒေါသမောဟတဏမာနဒိဋ္ဌိကိုမင်းတို့ပယ်ကြမယ်ခွာကြမယ်ဆိုရင်အဲမင်းတို့ရဲ့စိတ်တွေဟာဒီလိုတည်ငြိမ်နိုင်တယ်ငြိမ်အေးနိုင်တယ်ချမ်းသာနိုင်တယ်လောကရန်တရားတွေနဲ့ဘလို့တွေ့တွေ့ဘာမှတောကပြာပါဒမရှိတော့တာကိုဘုရားရှင်ကသိစေခြင်းလို့အဲ့လိုတုံလုံးမှုကင်းပြီးသောတင့်မြင်ပြီးသောသူအားတစုံတစ်ခုသောသင်္ခါရမြတ်မရှိပေထိုပုဂ္ဂိုလ်သည်သင်္ခါရတို့မှ ရှောင်ကျင်သည်ဖြစ်၍ခတ်သိမ်းသောအရာထာတော်၌ဘေးကင်းရာကိုမြင်၏တဲ့တုံလှုပ်ခြင်းကင်းပြီးတဲ့ယဟနာပုဂ္ဂိုလ်မှာဘာရဲ့အရာနဲ့မှတုံလှုပ်မှုဆိုတာမလာတော့ပါဘူးတဲ့နော်အကျဉ်းရန်သည်တူညီသောပုဂ္ဂိုလ်တို့၌ငါတူညီဟုမပြောဆိုယုံနိုင်သောပုဂ္ဂိုလ်တို့၌ငါမြင့်မြတ်၏ဟုမပြောဆိုမြင့်မြတ်သောပုဂ္ဂိုလ်တို့၌ငါယုံနိုင်ဟုမပြောဆိုကိလေသာငြိမ်းအေးပြီးသောဝတ္တောချင်းကင်းပြီးသောထိုယန်သည်ဆွဲယူခြင်းမပြုတော့ပေပယ်ဆွန်ခြင်းလည်းမပြုတော့ပေတဲ့နော် ငါသူတစ်ပါးဟူ၍ပုဂ္ဂလတတ္တအယူဆကတ်ဆွဲကင်းတဲ့ယဟန္တာပုဂ္ဂိုလ်ဟာမိမိနဲ့သူတစ်ပါးကိုနှိုင်းရှင်ပြီးမာမာနတက်ကြွမှုဘယ်တော့မှမလုပ်တော့ဘူးအာသူကတော့ငါတဲ့သားတဲ့ငါတဲ့နှိမ့်နဲ့ငါနဲ့ဓာန်တူလို့ယဟန္တာပုဂ္ဂိုလ်ဟာဘယ်တော့မှမလုပ်တော့မိမိနဲ့သူတစ်ပါးကိုနိုင်ရှင်ကမာမာနတက်ကြွမှု မပြုတ်တော့ပဲငါဟာဟူ၍ဆွဲယူခြင်းမရှိသဖြင့်ဝန်တော်ခြင်း၅ပါးတို့လည်းမရှိတော့ပဲတစုံတစ်ခုသောတရားကိုမြတ်ငါဟာဟူ၍ဆွဲယူမထားတော့သဖြင့် ငါဟာဖြစ်မှပယ်စွန့်ရလည်းမရှိတော့ပေ။ဤသို့သောအရတ္တဘိုဟိဂုံကျေသူကိုအထွတ်တင်၍ဘုရားရှင်ကဒေသနာတော်ကို အဆုံးတတ်တော်မူခဲ့တယ်။ထိုအခါတက်ကြကောလိယအမျိုးအနွယ်နှစ်ဖက်လုံးမှာ900သောမင်းသားများသည်ဘုရားရှင်ရှေ့တော်မောင်း၌အေဤဘိက္ခုရံပြစ်ကိုခံယူကြရကုန်၏။ဘုရားရှင်သည် ထိုရန်900တို့ကို နောက်တော်ဘာမှခေါ်ဆောင်ကမဟာဝုန်တော်ကြီးသို့ဝင်တော်မူလေပြီတဲ့။ဒါကဥဒ္ဒနောဓမ္မတွေအခု ရောဟဏီမြစ်ရဲ့ကမ်းပေါ်မှာမြတ်စွာဘုရားဟောကြားတော်မူတဲ့အတ္တဒန္တသုတ်ရဲ့ဒါအဆုံးထိဥစဉ်ဒီနေ့ရှင်းပြလိုက်ခြင်းပါအဲ့ဒီအတ္တဒန္တသုတ်ကိုအဆုံးထိမြတ်စွာဘုရားဟောလိုက်တဲ့အခါကျတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားကိုငါတို့တော့နာရပြီငါတို့ရဲ့ဘုရားရှင်ဖြစ်တဲ့ဟောဒီတိဋ္ဌထမင်းသားဆိုတာနော် အခုဖျားဖြစ်သွားလို့အကယ်၍စัจ java ရေမင်းကြီးဖြစ်ရင်လည်းငါတို့တွေဟာသူ့နောက်ကိုလိုက်နေကြရမှာအခုတော့ဖျားရှင်ဖြစ်နေပါရဲ့တန်းနဲ့သူ့နောက်ကိုငါတို့ဘာလို့မလိုက်နိုင်ရမှာလဲအဲ့တော့သူ့နောက်ကိုငါတို့လိုက်ကြမယ်ဆိုပြီးတော့ဟိုဘက်က250ဒီဘက်က250အဲ့ဒီ900ကိုမြတ်စွာဘုရားထံမှာလှူဒန်းပါတယ်ဘုရားတပည့်တော်တို့ယဟန်ပြုတ်ွယ်ပေးပါတော့ဘုရားဆိုတော့မြတ်စွာဘုရားက သူတို့ရဲ့အတိတ်ကနေကိုကြည်ပြီးတော့အေဟိဘိက္ခုတဲ့ချက်သားငါဖျားထံလာခဲ့တော့ဆိုပြီးတော့တခါတဲ့အဲ့ဒီလိုခေါ်ဆောင်လိုက်တဲ့အချိန်မှာပဲသင်္ကန်းသပိတ်ပရိခရာကောင်းသမုတ်စိတ်ကျင်စွာရိတ်ပဲပြီးတော့အေဟိဘိက္ခုယဟန်အဖြစ်နဲ့မြတ်စွာဘုရားထံမှာတခါတည်းယဟန်ပြုပြီးတော့ရောက်သွားတယ်အဲ့ဒီလိုရောက်သွားတော့ဆွေတွေမျိုးတွေလည်းနှစ်ဖက်အကုန်ပြန်အဲ့ဒီယဟန်တော်900ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကမဟာဝုံတော်ကိုခေါ်ပြီးတော့သွားတယ် ယဟန်လည်းပြုတ်ကားသာရှိသေးတာယဟန်နာပြုတ်လာခဲ့ရတာစိတ်ကအိမ်ပြန်ရောက်နေတယ်တဲ့မိသားစုတွေဘလို့များနေကြပါမတော့ဆိုပြီးတော့တခါတဲ့စိတ်ကအိမ်ထဲပြန်ရောက်တဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီဘောဟိမွန်တာတောင်မှရှိတဲ့အဲ့ဒီရေကန်ကြီးအဲ့ဒီရေကန်ကြီးအကြောင်းကိုမြတ်စွာဘုရားက ပြောပြီးတော့အဲ့ဒီရေကန်ကြီးကိုမင်းတို့ရောက်ဘူးလားအရှင်ဘုရားဘယ်ရောက်ဘူးမှလဲဘုရားဒီလောက်အဝဲကြီး အဝဲကြီးဖြစ်တဲ့အဲ့ဒီရေကန်တော်ကြီးဟာအင်မတန်မှသာယာတယ်ပျော်ပွဲမွေ့လျော်ပွဲကောင်းတယ်ခြေသားတို့မင်းတို့အဲ့ဒီကိုသွားကျင်လားဟာမှန်ပါဗျာတပည့်တော်တို့ရောက်ချင်လိုက်တာဗျာအဲ့ဒီနေရာကြီးကဲလာသွားကြစို့ဆိုပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီယဟန်900ကိုအဲ့ဒီရေကန်ကြီးတွေကို ခေါ်သွားတယ်အဲ့ဒီရေကန်ကြီးတွေခေါ်သွားတဲ့အခါကျတော့ ရေကန်ထဲမှာငါးတွေကလည်းမျိုးစုံလို့ငှက်တွေကလည်းမျိုးစုံလို့ပန်းတွေကလည်းမျိုးစုံလို့အဲ့ဒီဝိညာဉ်မှာတောတွေတောင်းတွေသာယာဝယ်တွေနဲ့တွေ့နေတဲ့အခါကျတော့မြတ်စွာဘုရားကသူတို့ရဲ့စိတ်လေးတွေကိုညီညွတ်ပြီးတော့တခါတည်းငြိမ်အေးသွားပြီးအိမ်ပြန်ပြီးတော့တရိယာတဲ့စိတ်ကလေးတွေတည်ပြီးဆိုတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမှာတရားဟောတယ်တဲ့ယဟန်တော်တွေကိုအဲ့ဒီမှာတရားဟောတဲ့အခါကျတော့ ယဟန်တော်တွေမြတ်စွာဘုရားဟောကြားတော်မူကြတဲ့တရားတွေလိုက်နာပြီးတော့ကျင့်သုံးပြီးတော့အဲ့ဒီမှာတရားထိုင်လိုက်တာအကုန်သောတာပန်နေတည်ကြတယ်သောတာပန်နေတည်ပြီးတော့အဲ့ဒီယဟန်တော်တွေမြတ်စွာဘုရားကသောတာပန်တည်သွားတော့စိတ်ချပြီအဲ့ဒါနဲ့တခါတည်းသူတို့ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီမဟာဝုံတော်ကြီးကိုပြန်ပြီးတော့ခေါ်လာတယ်တော်ကြီးကိုခေါ်လာပြီးတော့ခြေသားတော်တဲ့မင်းတို့အခုရထားတဲ့သောတာပတ္တိမက်ဖို့ဆိုတာ အဆုံးမဟုတ်သေးဘူးချစ်သားတို့အဲ့ဒီတော့ဆက်ပြီးတော့မင်းတို့ကြင်ညာသမ်းမှာဆိုပြီးတော့မြတ်စွာဘုရားကကမ္မထံတရားနည်းတွေကိုဆက်ပြီးတော့ပေးတဲ့အခါကျတော့အဲ့ဒီမှာသဂရာဂံနဲ့အနာဂံနဲ့ယဟန်နာတဲ့အတိတိအကုန်ဖြစ်ကုန်တဲ့အခါကျတော့တပါတော်ယဟန်ကအော်ငါမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုငါတော့ရပြီငါရတဲ့တရားကိုမြတ်စွာဘုရားကိုငါဟောသွားပြီးတော့ရှောက်ထားတော့မယ်လို့ သူရတဲ့တရားကိုရှောက်ထားဖို့လာတာအဲ့ဒီလာတဲ့အချိန်မှာပဲအခြားယဟန်တွေကလည်းအိန္ဒြေလေးတွေတဲ့ဘုရားရှင်ထံမှာလက်အုပ်လေးချီပြီးတို့ကလည်းအသီးသီးလာနေကြတာအော်ငါဘုရားရှင်ကိုတော်မြတ်ကြီးကိုသွားပြီးတော့ငါရတဲ့တရားတို့အကြောင်းကိုသွားပြီးတော့ရှောက်မလို့အခုကြတော့တို့တော့ကလည်းအခုလာနေပါလားတို့တော့ရှေ့မှာတော့ငါတရားတို့ငါရှောက်လို့မဖြစ်ဘူး ယဟန္တာပုဂ္ဂိုလ်တွေမှာအဲ့မှာဖွင့်ပြတယ်စိတ်ကနှစ်ချက်ဖြစ်တယ်တရားရပြီးရင်ငါရတဲ့တရားတွေအလုံးလဲသူတစ်ပါးတွေငါရတယ်လို့ရပါစေဆိုတော့အဲ့ဒီစိတ်ဖြစ်တယ်ဒါယဟန္တာတွေရဲ့စိတ်မှာနောက်စိတ်တစ်ခုကကိုရထားတဲ့တရားကိုရွှေအိုးရထားတဲ့လူဟာအဲ့ဒီရွှေအိုးကိုဘယ်သူမှထုတ်မပြောဘူးသူရွှေအိုးတွေ့ထားတာကို သူများကိုထုတ်မပြောဘဲနဲ့အဲ့ဒီရွှေအိုးကိုသေးသေးချာချာလေးလူမသိသူမသိအောင်တင်ထားတတ်ကဲ့သို့ဟောဒီဓမ္မအစစ်ကိုရထားတဲ့ပုံကိုကလည်းလူကြားသူကြားလိုက်ပြီးတော့ဟာငါတော့ယဟန္တာပဲဘာပဲမပြောဘူးတဲ့အဲ့ဒါယဟန္တာတွေရဲ့ဂုံပဲအဲ့ဒါနဲ့အခုဘုရားရှင်ရှေ့ကိုသွားရှောက်မယ်လှုပ်လိုက်တဲ့အချိန်မှာအဲ့ဒီယဟန်တော်မထေမြတ်ကအဲ့လိုစဉ်းစားလိုက်တယ်တဲ့။အော်ငါရှောက်လိုက်ရင် အာရှက်စရာကြီးပဲအများကြားထဲမှာငါမပြောတော့ဘူးဆိုပြီးတော့ကျန်တဲ့ယဟန်တွေကလည်းသူတို့ဖះကိုရှောက်ခြင်းနဲ့ဒါပေမဲ့အခြားယဟန်တွေရှိတယ်မပြောတော့ဘူးဆိုပြီးတော့သူတို့တရားသူတရားမြတ်ယဟန်တာဖြစ်ရထားတော့မပြောဘဲနဲ့မြတ်စွာဘုရားတော့အကုန်သိပြီတဲ့အဲ့ဒါနဲ့မြတ်စွာဘုရားကဒီနေ့ချက်သားယဟန်နဲ့ငါဖះကိုဖူးမြော်ဖို့ရာအတွက်အော်နတ်မြတ်မာတွေဟောဒီနေ့မှာ လာပြီးတော့ဇူဝေးကြလိမ့်မယ်ဒါကြောင့်မို့မြတ်စွာဘုရားကဘယ်နေရာမှာအဲ့ခံလဲဆိုတော့ လွင်တီးကောင်ကြီးထဲမှာအဲ့ခံတယ်အဲ့ဒီလွင်တီးကောင်ကြီးထဲမှာယဟန်နေအပါ900လုံးကလည်းယဟန်သစ္ဆဆက်တွေဖြစ်ကြတယ်အဲ့ဒီဘိက္ခုယဟန်တွေဖြစ်ကြတယ်အဲ့ဒီယဟန်တော်တွေအလုံးဟာအကုန်လုံးယဟန်ဓာကြီးအကုန်ဖြစ်ကုန်ပြီပုထုဇဉ်တစ်ပါးမှမပါတော့ဘူးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုံကလည်းကြီးမြတ်လိုက်တာဘုရားရှင်ရဲ့ပတ်ပတ်လည်မှာယဟန်တော်900ကဝိုင်းပြီးတော့ဘုရားရှင်ကိုရောမြတ်ကြီးကိုကြီးညိုလွန်းလို့ တပည့်တော်တို့တန်တရာကိုဆင်းရဲဒုက္ခအပေါင်းကလွတ်မြောက်အောင်တရားတွေဟောပေးတယ်ဘုရားရှင်ကိုတော်မြတ်ကြီးကိုကြည်ညိုပါတယ်ဘုရားလေးစားပါတယ်ဘုရားဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ဝိုင်းဝန်းပြီးတော့ကြည်ညိုပြီးတော့ရှ िख ိုးပြီးတော့နေတဲ့အချိန်မှာအဲ့ဒီမှာတောမှာစောင့်နေတဲ့တောသောနတ်တွေကမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့ယဟန်တန်ဃာတော်900တော့ဟာဒီနေရာမှာတရင်သုံးပြီးတော့နေကြပြီလာဟဲဘုရားရှင်ကိုတော်မြတ်ကြီးကိုဖူးမြော်ကြရအောင်ဆိုပြီးတော့တခါတည်းလာပြီးတော့ နတ်တွေကဖူးမြော်ကြအဲ့ဒီတောဆောင်နတ်တွေကနေတောင်ဆောင်နတ်တွေမြို့ဆောင်နတ်တွေနိုင်ငံဆောင်နတ်လူမျိုးဆောင်နတ်ကျွန်းဆောင်နတ်တိုက်ဆောင်နတ်တွေသတုမာရာတဝရိန္ဒာယာမာတုတိတာနေမာနတတိပရနေမိတာဝတဝတိနောက်ထပ်မြမ20နဲ့စัจ java လာတိုက်တဲ့တောင်းမှာရှိကြတဲ့နတ်မြမအပေါင်းတွေအကုန်လုံးရောက်လာပြီးတော့ရှ िख ိုးကြတာတဲ့ဘုရားရှင်ကိုတော်မြတ်ကြီးကိုရှ िख ိုးကြတာအဲ့ဒီလိုရှ िख ိုးကြတဲ့အချိန်ရောက်တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးက အဲ့ဒါနဲ့ချက်သားတော်တဲ့အခုလာနေတဲ့နတ်တွေဟာတဲ့နေရာမဆလို့အဖျားတစ်ထောက်စာမျှနေရာလေးကိုသူတို့ခန္ဓာကိုသေးသေးလေးဖန်နှင်းပြီးတော့အဲ့ဒီနေရာမှာ10ဦး15ဦးနေရတယ်အဲ့ဒီလောက်နေတဲ့နတ်ကဘလောက်ထိမြင့်လဲဆိုဟောအထက်ဗြမဘုံတိုင်အောင်ရှိတယ်နတ်ဗြမာတွေရဲ့လာကြတဲ့နတ်တွေနော်လာကြတဲ့နတ်တွေရဲ့ သူတို့ရဲ့နေတဲ့အနေထားဟာအဲ့ဒီလောက်အဖျားတစ်ထောက်တစ်ထောက်လောက်ကိုနတ်တွေ10ဦး15ဦးလောက်စုစုပြီးတော့ကိုတကောဖန်သင်းပြီးတော့နေကြတဲ့အဲ့ဒီနတ်တွေတဲ့အဲ့ဒီတကောဖန်သင်းပြီးတော့နေကြတဲ့နတ်တွေဟာအခု အများကြီးရှိတဲ့ခြေသားတို့ကြည်ကြဆိုတော့တချို့တလေကတသိန်းလောက်သောနတ်တွေကိုမြင်ရတယ်တချို့တလေကဂရေမြသောနတ်တွေမြင်ရတယ် တချို့တလေကမရေမတွက်နိုင်အောင်မြင်ရတယ်တဲ့ယဟန်တော်အချင်းချင်းမြင်နာခြင်းမတူဘူးတဲ့မြင်နာခြင်းอ่ะเนาะဘာကြောင့်လဲဆိုတော့သူတို့ရဲ့အတိတ်ကပါရမီအတိတ်ကပြုခဲ့တဲ့ကံကြောင့်တချို့ကဒိဗ္ဗစက္ကုအဘိညာဉ်နဲ့အာကြည့်တယ်တချို့ကဒိဗ္ဗသောတာပိညာဉ်နဲ့အာကြည့်တယ်အဲ့ဒါကြောင့်မို့တချို့ကမြင်တာလဲယာကဏန်းလောက်မြင်တယ်တချို့ကထောင်ကဏန်းတချို့ကသိင်ကဏန်းတချို့ကတောင်ကဏန်းဆိုပြီးတော့အသီးသီးအဲ့လိုမြင်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောဘုရားကြီးက အဲ့ဒီမှာယဟန်တော်တွေကိုကြည်ကြဆိုပြီးပြောနေတဲ့အချိန်မှာအဲ့ဒီမှာဗြမာကြီးလဲဟုသူတို့ကလည်းဗြမာပြည်ကနေမှာဇံဝင်စားဇံကအထကြည်လိုက်တဲ့အခါကျတော့ဟာငါတို့ဗြမာလောကကြီးတွေအကုန်လုံးခန့်ချောက်နေပါလားဘယ်အကြောင်းကြောင့်လဲလို့ကြည်လိုက်တော့အော်ဒီနေ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့ယဟန်တော်တွေကိုအကုန်လုံးဖူးမြော်ဖို့ရာနတ်တွေအကုန်လုံးသွားပြီမြမာတွေလည်းအကုန်သွားကုန်ပြီဆိုပြီးတော့ငါတို့လည်းသွားအောင်မှ ဆိုပြီးတော့ တော်တော်သွားတော့အဲ့ဒီမှာနတ်တွေမြမာတွေတအိုးအိုးလာမယ်ဆို လာလို့ရအောင်နတ်တွေလာမယ်လမ်းအဲ့ဒါမျိုးကိုသီးသန့်ဘုရားရှင်ရဲ့ရှေ့တော်မှာလေးမှာခြံထားပေးကြတယ်တဲ့နတ်တွေကအဲ့ဒီအချိန်မှာမြမာကြီးတွေကတခါတည်းအဲ့ဒီမှာ လာပြီးတော့အကုန်လုံးရှ िख ိုးကြတယ်ပူဇော်ကြတယ်နော်မဟာသမယောပဝနာသမိန်ဒေဝကယသမဂတာ အာဂတမအီမန်ဓမ္မသမယံတခိတာယေအပရာဇိတတံကံတိဆိုပြီးတော့မြမကြီးတအူကအရင်ဆုံးထလျှောက်တယ်တဲ့။နော်ပဝနသမိန်ကပိလောပြေအနည်းဖြစ်သောမဟာဝုံတော်ကြီး၌မဟာသမယောအစီဝေကြီးပါတကားဒေဝကာယနတ်မြမအပေါင်းတို့သည်တမဂတာအညီညွတ်စုဝဲလာရောက်ကြကုန်၏။ဘဂဝါမြတ်စွာဘုရားမယံကျွန်တို့တို့သည် အပရာဇိတာတန်ခမ်းရန်သူတို့သည်မအောင်နိုင်ကုန်သည်ဖြစ်၍ယနေ့ပင်အောင်အားပြည့်သောမန်သုံးပါးရှိကုန်သောမန်ငါးပါးရှိကုန်သောယန္နာပေါင်းတို့ကိုတခိတာယေပူဇော်ဖူးမြော်ခြင်းငါဣမံဓမ္မသမယံဤတရားသဘင်တို့အာကတာ လာရောက်ကြကုန်သည် အမှားဖြစ်ကြပါကုန်၏ကိလေသာမန်အလုံးကိုယနေ့ပင်အောင်တော်မူပြည့်တဲ့တန်ဃာတော်ရှင်မြတ်တဲ့နဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကို ဖူမျောဖို့ရအတွက်ဖရာတပည့်တော်တို့နတ်မြမာတွေဤနေရာကိုလာပြီးတော့ဖူမျောကြပါတယ်ဖရာဆိုပြီးတော့အဲ့ဒီမှာတခါတည်းထပ်ပြီးတော့ရှောက်တယ်တဲ့ဒါမြမာကြီးတူပါနော်နောက်ထပ်မြမာကြီးတူကတော့ဘာလျှောက်တယ်လဲဆိုတော့အထာခောဒါရဝတာအထာခောအပရာဒေဝတာဘဂဝတ္တောတန္တိကေဣမံကာတာအပါတိ တတရဘိကောတမတံတုစိတ်ဓာမတနောဥဒုကံကံတုတတတိဝါနိတဏိခေတဝအိန္ဒရိယာနိရခန္တိပန္တိဓာတိဆိုလိုချင်တာကတော့အိန္ဒြေ6ပါးတကား6ပေါက်ကို လုံခြုံစွာဆောင်ထိန်ပြီးတော့နေကြတဲ့ယဟန်တော်အရှင်မြတ်တွေကိုခုမြော်အခြင်းမဖေဟာယထာဒိန်ဟာတဲ့မိမိရဲ့မြင်းယထာကိုဇက်ကြိုးကိုနိုင်နိုင်နင်းနင်းနဲ့တခါတည်းလှက်ပါထိန်ချောင်းသွားတဲ့ကဲ့သို့ မိမိရဲ့လောဘတွေမဖြစ်အောင်ဒေါသတွေမဖြစ်အောင် မောဟတွေမဖြစ်အောင်မြင်တဲ့အခါကြားတဲ့အခါနားတဲ့အခါမှာလောဘတွေဒေါသတွေမောဟတွေကိုထိမ့်သိမ့်နိုင်အောင်ဟောဒီယဟန်တော်တွေဟာစောင့်ထိန်နေကြပါတယ်ဖျားကျင့်သုံးနေကြပါတယ်ဖျားအကျွန်ုပ်တို့ဒီအရှင်ဖျားနဲ့တကွာအရှင်ဖျားရဲ့တပည့်ဖြစ်တဲ့ယနေ့မှာယဟန္တာဖြစ်တော်မူကြတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေအိန္ဒြေ6ပါးတကား6ပေါက်နဲ့လုံချုံတဲ့ပုဂ္ဂိုလ်တွေကိုဖူးမြော်ခြင်းငါဖျားတပည့်တော်တို့လာကြပါတယ်ဖျားလို့အဲ့လိုလျှောက်တာနော် အထာခောပရာဒီဝရဘဂဝတောတန်တိကေဣမံဂရံဘာတိစိတဝါကိလံစိတဝါပလိကံအိန္ဒကိလံဝေဇာမနေသာတေစရဏိသုဒ္ဓဝိမလာသခုမတာတုဒန္တာတုတုနာဂာတိတဲ့နော်ဒါနောက်ထပ်ပြမတူကခိလံရာဂဒေါသမောဟမြေလျင်ညောင်တဲ့သင်းကိုစစ်တော်မလဲရင်ဖြစ်ပေတတ်ကုန်၍ပလိကံရာဂဒေါသမောဟခေါ်မြည်တကားကြီးကိုစစ်တော်ပဲနှုတ်၍ အိန္ဒခေလံယာဂဒေါသမောဟတိဟုသောတကားတိုင်းကိုဥဟေစာမလေးသွဲဖြင့်ပင်တို့ပြည့်၍အနေစာတဏမရှိကုန်သောတောက်ထာကိလေသာမရှိကုန်သည်ဖြစ်၍စင်ကြကုန်သောဝိမလာကိလေသာအငြိခြင်းမရှိကုန်သောစကုမတ္တာစကု၅ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်တုထန္တာ အလွန်ရင်ကျေးအောင် ဆုံးမအပြည့်ကုန်သောတုတုနာကပျော်မြင့်နှုတ်နှင့်ငယ်စဉ်ငါရဟန္တာဖြစ်ကုန်သော တေထိုယဟန္တာ900တို့သည်စရန်တိအယလေးမျက်နာတို့၌အပိပင်အတားစီမရှိကုန်သည်ဖြစ်သွာလာလက်ပတ်ကုန်၏ဘဂဝါမြတ်စွာဘုရားဧတေဤယဟန္တာ900တို့ကိုတကိတာယေဖူးမြင်ခြင်းကမယံကျွန်ုပ်တို့သည်ဣမာဓမ္မတမယံဣတရားသဘင်တို့ အကတာလာရောက်ကြပါကုန်၏ဖုရားမြတ်စွာဘုရားရဲ့အဆုံးအမနဲ့ယဉ်ကျေးပြီးတော့တိမ်မွဲ့ပြီးတော့သွားလိုရအရမတဏှာအပြင်ယာဂာအပြင်မာနာအပြင် ညစ်ကချင်းတွေ့တာချင်းမရှိဘဲနဲ့လွတ်လွတ်လပ်လပ်သွားလာနေထိုင်ကြကုန်သောယဟန္တာအရှင်မြတ်ကြီးတွေကိုဖူမျောခြင်းငါဖရာတပည့်တော်တို့လာကြပါတယ်ဖရာအထာဂောပရာဒေဝတာဘဂဝတောတန္တိကေဣမံကာတံအပါတိယေကေစီဗုဒ္ဓံတတဏံကတာဒေနာတေကမိတ္တဏိအပါယဘုမိဘာယမာနုတံဒေဟံဒေဝကယံပရိပုရိတံတိတိဒါနောက်ထပ်မြမကြီးတခုကလျှောက်တယ်တဲ့အကျဉ်ခါသိငွန်တော်သူတို့သည် ဗုဒ္ဓံမြတ်စွာဘုရားကိုတရဏံလောကုတ္တရာတရဏဂုံဖြင့်ကိုယ်ွယ်၍နေကြကုန်၏ကတတေအယောတေလေးမြတ်စိတ်ကပ်၍နေကြကုန်၏ထိုလောကုတ္တရာတရဏဂုံဖြင့်စောက်တည်ကုန်သောသူတို့သည်အပါယဘူမိန်အပယ်လေးဘုံသောနာကမိတ်တန်တိမလာယကုန်မာနတန်တေဟံလူ၌ဖြစ်သောခန္ဓာကိုယ်ကိုသဟယပေစုံကုန်သည်ရှိသောဒေဝကာယနတ်၌ဖြစ်သောခန္ဓာကိုယ်ကိုပရိပူရေတန်တိပြည့်စုံကုန်လက်တတ် ဘဂဝါမြတ်စွာဘုရားဧတေဤယန္တာငါယာတို့ကိုတက္ကိတာရဲ့ဖွံ့ဖြိုးခြင်းကမယံကျွန်တို့တို့သည်ဣမံဓမ္မသမယံဤတရားသဖြင့်တို့အကတာလာရောက်ကြပါကုန်၏မြတ်စွာဘုရားတဲ့လောကုတ္တရာတရဏဂုံဆင့်ကိုရောက်ပြီးတော့နေကြတယ်ပုဂ္ဂိုလ်တွေနော်ဒါကတော့ဒီနေရာမှာလောကုတ္တရာတရဏဂုံလို့ပြောလိုက်တော့အဖြစ်သောတာပန်တည်ပြီးသားပုဂ္ဂိုလ်များကိုအထူးရည်ညွှန်းသွားမှာပေါ့သောတာပန်မတည်သေးရင်တော့အပေပုံကြနိုင်သေးတယ်သောတာပန်တည်ပြီးသားတရဏဂုံ သောတာပန်တည်ပြီးတဲ့တရဏဂုံတည်ထားတဲ့ပုဂ္ဂိုလ်တို့သည်ဘယ်သောခါမှအပယ်လေးပါးကိုဆင်းတယ်ဆိုတာမတွေ့ရတော့ဘူးဖေယားလို့ဒါဗြဟ္မာကြီးကလျှောက်တာနော်အထာခောပရာအထာခောဘဂဝါဘိက္ခုအမန္တေတိယေဟုယေနာဘိက္ခုတတတုလောကဓာတုတုဒေဝရာတန်တိပတိတောင်းနေတထာဂတံတတနာယဘိက္ခုတန်ငင်စာမြတ်စွာဘုရားယဟန်တော်တွေပြောလိုက်တယ်တဲ့ချစ်သားတော်တဲ့အခုမြမကြီးတွေလာနေပြီနတ်တွေလာနေပြီ အဲ့ဒီနတ်တွေမြမတွေအကုန်လုံးဟာချက်သားတော်တဲ့သင်ယဟန်တော်နဲ့ငါပြခုမြော်ဖို့ရအတွက်ဤညာကိုအကုန်လုံးရောက်လာကြကုန်ပြီတဲ့နော်အဲ့ဒီတော့မြတ်စွာဘုရားကဩယဟန်နာတွေကိုဖူးမြော်ဖို့ရအတွက်နတ်တွေလာကြတယ်မြမတွေလာကြတယ်ဤတွေမြမတွေအကုန်လုံးကိုငါဖျားတရားဟောရရင် ကောင်းမယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကတခါတည်းတရားဟောဖို့ရာအတွက်စိတ်ကူးလိုက်တယ်တဲ့ တရားဟောဖို့ရအတွက်စိတ်ကူးလိုက်တဲ့အချိန်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဘလို့ဟောရရင်ကောင်းမလဲလို့စိတ်ကူးလိုက်တဲ့အခါကျတော့မြတ်စွာဘုရားကဟောဒီယဟန်တော်တွေတဲကငါနဲ့အမေးဖြစ်လုံနိုင်တဲ့ပုံကိုရှိသလားလို့ကြည့်တော့ယဟန်တော်900ထဲမှာလည်းမတွေ့ဘူးလာနာယူကြတဲ့နတ်တွေမြမာတွေမြမဘုံတိုင်အောင်အမတန်မှများပြားပါတယ်ဆိုတော့အဲ့ဒီနတ်တွေမြမာတွေကိုနိုင်ရော ငါနဲ့အမေဖြေလုံနိုင်သလားဆိုတော့မလုံနိုင်ဘူးမလုံနိုင်တဲ့အချိန်မှမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကနေမိတာရုပ်ဘွားကိုစားတော်ကိုဖန်သင်းတော်မူတယ်တဲ့အရှင်လောကရကြီးကဒီမှာသင်္ကန်းတပိတ်ပြိခရာကိုလွယ်ပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့တထထဲတူတော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပေါ်လာတယ်အဲ့ဒီပေါ်လာတဲ့ဘုရားရှင်ကိုတော်မြတ်ကြီးကိုအလုံးကဝိုင်းပြီးကြည်နေတဲ့အခါကျတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့အနီးကိုရောက်လာပြီးတော့ မြတ်စွာဘုရားနဲ့ဓာန်တူတဲ့မြတ်စွာဘုရားရဲ့ဘေးကနေမှ ထိုင်နေအဲ့ဒီထိုင်ပြီးတဲ့အခါကျတော့မှအဲ့ဒီမှာနေမိတာဘုရားရှင်ကိုရောမြတ်ကမေခွန်းမဲတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြန်ပြီးတော့ဖြေကြတယ်ပု္ပ္ပာမိမုန်နိုင်ဗုဒ္ဓပညာဒိဏံပါရင်ကတံပြိနေဗုဒ္ဓံထိတတံနိခမကဇာပနုဇာကာမေကထံဘိက္ခုတမ္မာသော လောကေပြိပတိယာ ဗုဒ္ဓပညာကြီးကျယ်ပြန်ပြောသည့်ဉာဏ်ပညာနှင့်ပြည့်စုံတော်မူသူပြည့်စုံတော်မူသောမုနီရှင်တော်မြတ်ဖျားကို ပု္ပ္ပာမိမင်းများမာဤဒိဏံပါရင်ကရံတပကံကိုရောက်အောင်ကုမြောက်တော်မူပြီးသောပရိနိဗ္ဗူတံထိတတံကိလေသာမိငြိမ့်အေပြည်သည် ဖြစ်၍တည်ငြိမ်သည့်စိတ်နှလုံးရှိတော်မူသောမုနီရှင်တော်မြတ်ဖျားကို ပု္ပ္ပာမိမင်းများပါ၏ ကာမေပနုဇာကာမဂုဏ်တို့ကိုပယ်စွန့်၍ဂရာနိခမအိညာတီထောင် လူပေါင်းမှ ထွက်ခွာခဲ့ပြီးလျင်သောဘိက္ခုထိုသောတောထွက်လာသောယဟန်သည် လောကေလောက၌ကထံအဘယ်သို့လျင်သမ္မာပရိဘာစေယကောင်းစွာကျင့်သုံးနေထိုင်ရပါအနိလောကီကာယုံအာအာယုံကမဂုဏ်တွေကိုစွန့်ခွာပြီးတော့တောထွက်လာတဲ့ယဟန်ဟာတဲ့နော် အဲ့ဒီတော်ထွက်လာတဲ့ယဟန်ဟာကိလေသာကာမဂုဏ်တွေကျင်းပြီးတော့ဘလို့နေရပါမလဲဘလို့ကျင့်သုံးနေရပါမလဲယတမင်္ဂလာသမဝတာဥပ္ပါဒာသူပိနာစလက္ခဏာစသောမင်္ဂလာဒေါသဝိဘိနောသမ္မာသော လောကေပြိပတိယမုနိနေမိတာယုတ်ဘွားရှင်တော်ဖျားယတအခြင်းယဟန်တိမင်္ဂလာကောင်းကျိုးရာကြောင်းနမိတ်ကောင်းဖြစ်သည့်ဇွဲယူကြသည့်လောကီဆိုင်ရာမင်္ဂလာတို့ကို သမုဒာရိယာမဖြင့်ကောင်းစွာဘယ်အပြည့်ဖြစ်ကြလေကုန်ပြီ။ဩဘာဒာဇာမောကြောပြေချင်းလောင်မိကြခြင်းစသောဘေဥပဆိုင်ရာအယူဆွဲတို့ကိုလည်းပဲသူမိနာစာအိမ်မက်ဆိုင်ရာအယူဆွဲတို့ကို၎င်းလက္ခဏာစာတရှိတတ်မဲ့အသုံးဆောင်တို့၏လက္ခဏာဆိုင်ရာအယူဆွဲတို့ကို၎င်းသမုဟတာရိယာမက်ဖြင့်ကောင်းစွာပဲအပြည့်ဖြစ်ကြလေကုန်မည်သောထောယံတိမင်္ဂလာဒေါသဝိဘိန်တော်မင်္ဂလာနှင့်သတ်သောအပြည့်ဒေါသဟုသမျှကိုပယ်ပြည့်ဖြစ်လေတော့သည် သောထိုသောသောယဟန်သည်လောကေလောက၌တမ္မာပရိပါဒနေယကောင်းစွာကျင့်သုံးနေထိုင်ရပေသည်တဲ့နော်လောကမှာတဲ့လူတွေကတော့မောကြောပြချင်းလောင်ပြီးကြာချင်းအတိတ်တွေနမိတ်တွေအိမ်မက်တွေအဲ့ဓာတွေအိမ်မက်တိတ်ထုံနမိတ်တွေကိုအကုန်ယူဆကြတယ်ယဟန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီနမိတ်တွေအတိတ်တွေအလုံးကိုအကုန်လုံးပယ်စွန့်ပြီးပြီအဲ့ဒီအယူဆတွေပေါ်မှာဘာမှမယူတော့ဘဲနဲ့အဲ့ဒီယဟန်ဒီအဲ့ဒီနော် ဒီဥစဉ်တော့38ဖြာမင်္ဂလာဆိုတဲ့မင်္ဂလာမျိုးကလွဲပြီးတော့အဲ့ဒီလောကလူတွေယူဆနေတဲ့မင်္ဂလာဆိုတဲ့အယူဆတွေအားလုံးကိုတဲ့အကုန်လုံးပယ်စွန့်ပြီးတော့ငြိမ်ငြိမ်ချမ်းချမ်းနေပါတော့တယ်တဲ့ရာဂံဝိနည်းထာမာနုတေသူ ထိပေသူကာမေသူစာပိဘိက္ခုအတိတ်ကမဘဝံတမေသဓမ္မတမ္မာသော လောကေပြိပတိယဘက္ခုကာမဂုံပက်ခွာ တောထွက်လာသောယဟန်တိ မာနတေတုကာမေတုစလူလောက ကာမဂုဏ်တို့၌၎င်းရာဂံတမတယာသောတနာကိုဝိနိထပယ်ဖြောက်ရာဤထို့ပြင်လည်းဒိဗ္ဗယေတုကာမေတုဟူကာမေတုအပိနာလောကကာမဂုဏ်တို့၌လည်းရာဂံတမသောတနာရောဂတနာရာဂကိုဝိနိထပယ်ဖြောက်ရာဤဓမ္မံသစ္စာလေးဓံတရားမှန်ကိုတမစ္ဆအရတမဉာဏ်ဖြင့်မှန်စွာသိမြင်ပြီး၍ ဘဝံသုံးမသောဘဝကိုအတိတ်ကမှာကြော်လွန်၍ထီတော်အတ္တတီတိဖြစ်ရ၏သောထိုဘဝသုံးမကိုကြော်လွန်၍ဒီသောထိုယံသည် လောကေလောက၌တမ္မာအကောင်းစွာပြိပတိယအကျဉ်သုံးနေထိုင်ရ၏တဲ့လူတွေမှာရှိတဲ့တမတ်တဲ့ကာမဂုဏ်တရားကိုလည်းအရိယဟန်သည်ပယ်ဆွရမယ်နတ်မှာဖြစ်တဲ့ကာမဂုဏ်တရားကိုလည်းပယ်ဆွရမယ်သစ္စာလေးရန်တရားမှန်ကိုအရဟတမဉာဏ်နဲ့သိပြီးလည်းဖြစ်ရမယ်။ ဘဝ၃ပါးမှာနော်အဲ့ဒီဟာတွေကိုအကုန်လုံးလွန်မြောက်ပြီးတဲ့ပုံကိုယ်လည်းဖြစ်ရမယ်အဲ့ဒီလိုပုံကိုယ်ဒီလောကမှာငြိမ်ငြိမ်ချမ်းချမ်းနေထိုင်နိုင်တဲ့ပုံကိုယ်ဖြစ်ပါပေတယ်ဝိပိဋကဒဝနာဘေဒုနာနိကောရံကရေရိယဇေယဘိက္ခုအနုရောဓဝိရောဓဝိပဟိနောသမ္မာသလောကေပရိပတိယဘိက္ခုယဟံပေဒုနာနိတဖက်လူတော်ဤအပြစ်ပြောသည့်ဂုံကြောစကားတို့ကို ဝိဖိတိကဒဝနာကြောပေတိအလားစွန့်ပဲရှား၍ကောဒံအမျက်ဒေါသထွက်ခြင်းကို၎င်းဂရရိယံဝန်တော်နှမျောခြင်းကို၎င်းဇဟေယပယ်စွန့်ရ၏တဲ့နော်ဒီနေရာမှာသူတစ်ပါးရဲ့အပြစ်ပြောတာတွေကိုလည်းပယ်စွန့်ရမယ်နော်ဝန်တော်ခြင်းနှမျောခြင်းတွေကိုလည်းပယ်စွန့်ရမယ်နုရောဓဝိရောဓဝိပ္ပိနောလိုက်လျောနှစ်သက်ခြင်းဆန့်ကျင်မုံထားခြင်းကိုလည်းပယ်ပြစ်ဖြစ်ရမယ် သောထိုသောသောယဟန်တိလောကေလောက၌တမ္မာကောင်းစွာပြိပတိယကျင့်သုံးနေထိုင်ရ၏ခုံးတိုင်မယ်ဝန်တော်ခြင်းနဲ့ရှိမယ်ဆိုရင်အဲ့ဒီယဟန်ရဲ့ဘဝသည်မချမ်းသာတော့ဘူးတဲ့ဒါကြောင့်မို့ချမ်းသာစွာနေလိုတဲ့ယဟန်သည်သူတော်ကိုဂုံတိုက်ခြင်းနော်ဝန်တော်ခြင်းတွေကိုဆွံ့လို့ရမယ်ဟိတဝနာပိယဇာပိယဇာအနုဘာဒယအနေတိတော်ကုဟေစီတံယောသနိဟိဝိဗ္ဗမௌတောတမ္မာသောလောကေပရိဝေဇယဘေကုယဟံ တန္တရာဘက်ကိုရှုမြေပဲတန္တရာဝဆင်းရမှာလွတ်မြောက်ရင်အလုတ်ကအကျဉ်းသုံးအထုတ်နေတော့အတင်ပုဂ္ဂိုလ်သည်ပိယစာခြေအပ်သောတတ္တဝါနှင့်သင်္ခါရဝတ္ထုကို၎င်းအပိယစာမုံအပ်သောတတ္တဝါနှင့်သင်္ခါရဝတ္ထုကို၎င်းဟိတဝါနာပဲဆွံ့ရွယ်နုပါရာယတသုံတခုကိုမြမဆွဲလမ်းမှု၍ကုဟိန်စီတသုံတခု၌အနိတိတော့မမီသည်အမိအတွေ့ကင်းသည်အတ္တဖြစ်ရာ၏ တန်ရောဇနိယေဟိတန်ရောဇင်ဤအာယုံဖြစ်သောတက်ရှိတက်မဲ့အာယုံတိဟုသောခြေတိုင်းတို့မှာဝိပါမောတော်ကောက်စွာလွတ်ပြီးသည်ဟောအတ္တဖြစ်ရာ၏သောထိုသောသောယဟန်သည်လောကေလောက၌တမ္မာကောက်စွာပြိပတိယကျင့်သုံးနေထိုင်ရာ၏နော်ချစ်အပ်တဲ့ပုဂ္ဂိုလ်တွေမချစ်အပ်တဲ့ပုဂ္ဂိုလ်တွေရဲ့အပေါ်မှာချစ်ချင်းတွေမချစ်ချင်းတွေကိုအကုန်လုံးခွာထားရမယ်အဲ့ဒီတန်ရောဇင် တရားတွေကိုအကုန်လုံး ခွာထားနိုင်မှသာလျှင်အဲ့ဒီယဟန်သည်အဲ့ဒီပုဂ္ဂိုလ်သည်လောကမှာငြိမ်းချမ်းစွာနေထိုင်နိုင်တယ်နာသောဥပရိသောဒါရမေသူအာရနေသူဒါရမေတိအာရနေသူဝိနယသန္တအာရကံသောအနိတိသောအနိညာနေယောတမ္မာသော လောကေပရိပတိယဘိက္ခုယဟံဘိက္ခုတန္တရာဘေကိုရှုမြွေတန္တရာဝတ်မှလွမြောက်ရန်ကြင်ကြံအထုံနေသောအကျဉ်ယဟံသည်ဥပရိသောဆင်းရဲဤတည်မိယာဖြစ်တဲ့ခန္ဓာ၅ပါးတို့၌ ဝါဆင်းရဲချမ်းသာတို့ကိုကပ်၍တရားမိယာဖြစ်သောခန္ဓာ၅ပါးတို့၌သာရံအနှစ်သာရသောဝါအနှစ်သာရရှိသူထေမချင်းတို့နာအေတိမရောက်တော့ပေနော်တန္တရာဘဲကိုရှုပွားနေတဲ့ယဟန်ဟာဟောဒီခန္ဓာ၅ပါးကြီးဟာတကယ်အနှစ်သာရမရှိဘူးဆိုတာကိုအမှန်ကိုအမှန်ကိုယ်တိုင်မြင်တယ်အမှန်ကိုယ်တိုင်သိတယ်အမှန်ကိုယ်တိုင်သိတော့သောထောခန္ဓာတို့၌အနှစ်မထင်သောထောယဟန်သည်အာရာနေသူပဂတိလူတို့က ငါငါဥစ္စာအနေဖြင့်ဆွမ်းလန်းအကုန်သောယုံနံခန္ဓာတို့၌သန္တာရာဂံလိုလာခြင်းတမချင်းကိုဝိနည်းပဲဖြောက်၍တည်တော့တည်၏တာမန်လူတွေကတော့ဒီခန္ဓာကိုယ်ကြီးကိုငါကိုငါဟာငါဥစ္စာလို့တာမန်လူတွေကဆွဲထားတယ်ယဟန္တာဖြစ်ကြတဲ့အရိယာပုဂ္ဂိုလ်ကြီးတွေကတော့ဒီခန္ဓာကိုယ်ကြီးဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့အမှန်တိုင်းမြင်ပြီးတော့တည်ပြီးတော့နေတယ်ောထောယံတိအနိဒရောမမိမတွေ့သည် ဖြစ်၍အင်ညင်ညနေယ အင်းအနင်းညာနေရောသူတော်ဘာမသိစေအဖက်ကိုယ်တိုင်မင်းသိသည်ဟောတိဖြစ်၏အဲ့ဒီလိုခန္ဓာကိုယ်ပေါ်မှာတဏှာအပြင်မာနာအပြင်ဒိဋ္ဌိအပြင်မဆွဲလမ်းမဲ့နဲ့နေတာကိုတခြားသူတွေကမသိဘူးသူကိုယ်တိုင်သာလျှင်သူကသူသိတယ်တဲ့ယဟနာကြီးကဒီခန္ဓာကိုယ်ဤသူကိုမဟုတ်ဘူးသူဟာမဟုတ်ဘူးဆိုတာကသူတစ်ပါးကိုသွားသူတစ်ပါးကသွားပြီးတော့ကြည့်လို့မသိဘူးတဲ့သူဟာသူပဲသိတယ်သောထောသောသောယဟန်ဒီလောကေလောက၌တမ္မာကောင်းစွာ မြည်သည့်အရာနှင့်မြမကြည့်ကပဲကောင်းစွာပြိပ္ပစေရအနေနိုင်ပါတယ်အဲ့ဒီလိုနေလိုက်မယ်ဆိုလို့ရှိရင်တော့လောကထဲမှာအရိဟံတိချမ်းချမ်းသာသာနေနိုင်တယ်ဝဇသမနဇာဇာကမုနာသာအဝိဒောတောသမ္မာဝိရိတ်တော်ဓမ္မံနိဗ္ဗာန်ပရာဝိပတ္တိယနောသမ္မာသောလောကေပြိပ္ပတိယဘိက္ခုယဟန်တိဘိက္ခုတန္တရာပဲရှုမြင်၍တန္တရာဝဆင်းရမှလွတ်မြောက်အောင်ကြင်ကြံအထောက်နေသောပုဂ္ဂိုလ်သည် ဝဇ္ဇတာနှုတ်ဖြင့်၎င်းမနတာစိတ်ဖြင့်၎င်းကာမှုနာသကိုဖြင့်၎င်းအဝိဒုတော်မဆန်းခြင်းမဲ့တင့်လျောစွာကျင့်သည်ဖြစ်၍နော်ယဟန်ကတန်တရာဝတ်မှာလွတ်လွတ်တဲ့ယဟန်ဒီကိုအားဖြင့်နှုတ်အားဖြင့်နော်မဆန့်ကျင်ဘဲနဲ့နော်ကြည့်ရမယ်ဝိရိတ်တော်တည်ပြီး၍နိဗ္ဗာန်ပရာပိပတ္ထယာနောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုသာလျှင်လိုလားတောင်းတသည်ဟောတိဖြစ်ရာဤသောထိုသောသောယံသည်လောကေလောက၌တမ္မာဘာနှင့်မြမကန့်ညီဝဲကောင်းစွာကြည်လင်သာပြိပစေယနေနိုင်ရာဤ ဘာမှကန့်ညှိမှုမရှိဘဲနဲ့ကိုယ်ရင်နှုတ်တဲ့ဆောင်သိမ့်ပြီးတော့ကျင့်ရမယ်ယောဝန္တတိမဏိနောနာမယအကုထောဘိနာတန္တိဟေတာဘိက္ခုလာတာပရဘောဓနံနမေဇေသမ္မာသောလောကေပရိပတိယယောဘိက္ခုအကျေယံတိဝန္တတိမန္တိငါကို သူများကရှ िख ောသေးဟုနာအောင်နမေယမမတက်ကြွအထင်မကြီးရာယဟန်တပါဟာတဲ့သူတပါတွေကငါပေါ်မှာရှ िख ောကြတယ်ပူဇော်ကြတယ်ဆိုပြီးတော့လေမန္တိမတက်လိုက်ပါနဲ့တဲ့ အာဂုထောပြီးသူတစ်ပါးကဆက်ရဆွဆွဲတော်လေနာတန်တိယေထဒေါသစိတ်ဖြင့်မဆက်ဆက်ရတဲ့ယဟန်တစ်ပါးဒီသူတစ်ပါးကကိုယ်ပေါ်မှာဆဲတယ်ဆိုတယ်ဖြစ်ပြီးဆိုရင်လည်းပဲအဲ့ဒီယဟန်ကဒေါသစိတ်နဲ့ပြန်ပြီးတော့ဆဲခြင်းဆိုခြင်းကိုမပြုတ်လို့ရပါဘူးတဲ့နော်သူတစ်ပါးကရှ िख ောတယ်ပူတော်တာကိုလည်းမမတက်ရဘူးသူတစ်ပါးကကိုယ်ပေါ်မှာမကောင်းမြင်ပြီးတော့ဆဲကြပြီးဆိုကြပြီးဆိုရင်လည်းအဲ့ဒီဒေါသစိတ်နဲ့ပြန်ပြီးတော့ဘက်ပြန်တာမလို့ရဘူး ပရဘောဓနံသူတော်ဘာကိုသူတော်ဘာတို့ကလှူသောစားဝယ်သုံးဆောင်ဝယ်ပစ္စည်းကိုလတ်တာလို့ရှိတိုင်းအလွယ်တကူရ၍ဝါအလွယ်တကူရသောကြောင့်နမေစေမန္တကြွကမမေ့ရမရရအာငါတော့လိုတိုင်းရတာတိုင်းပြည်နေပြီဘာကြမ်းကြမ်းကြမ်းသမျှငါအကုန်ပြည့်စုံနေပြီ ဆိုပြီးတော့အဲ့ဒီယဟန်တော်တပါးကအဲ့ဒီပေါ်မှာမန်ရချင်းလည်းမဖြစ်ပါစေနဲ့တဲ့နော် သောထောသောသောယဟန်ဒီလောကေလောက၌တမ္မာဘာနိမြမကတ်ညီပဲကောင်းမွန်စွာကြည်လင်သောပြိပဇယအနေထိုင်ရ၏သူတော်ဘာတွေရှ िख ောတဲ့အခါလဲမမတက်ဘူးသူတော်ဘာတွေဆဲရတဲ့အခါကြောင့်လဲဒေါသမဖြစ်ဘူးသူတော်ဘာတွေလိုတိုင်းရတိုင်းအောင်သူစိတ်ကြံစိတ်တိုင်းပူဇော်တာဖြစ်တဲ့အခါကြောင့်လဲအဲ့ဒီပေါ်မှာကတ်ညီမနေဘူးဆိုရင်အဲ့ဒီယဟန်ဒီလွတ်လွတ်လပ်လပ်ချမ်းသာစွာတည်င်းသုံးနိုင်တယ်လောဘင်သာပွင့်သာဝိပါယဝိရတောစေတနာဗန္ဒနာသဘိက္ခု သောဒိဏကရံကထောဝိတံလောသမ္မာသောလောကေပရိပတိယယောဘိကုအခြေယံတိလောပင်စာလောခြင်းမှုလောဘကို၎င်းဘဝင်စာဘဝတည်ဖြစ်ခြင်းကံကို၎င်းဝိပါယအကျွင့်မဲ့ပေတိသည်ဖြစ်၍စေတဗန္ဒနာစာ လက်စာတိကို ဖြတ်၍နှိမ့်ဆက်ခြင်းခြေနှောင်ခြင်းနှိမ့်ဆက်ခြင်းမှလည်းဝိဓာတော်ရှောင်ခြင်းသည်အတ္တဖြစ်ရ၏နော်လောခြင်းမှု လောဘကိုလည်းအရိယဟန်ကပယ်ရမယ်သူတော်ဘာတွေကိုလက်ဖြတ်ခြင်းခြေဖြတ်ခြင်းနှိမ့်ဆက်ခြင်းဆိုတဲ့ မကောင်းမှုလောက်တာတွေကိုလည်းအဲ့ဒီယဟန်ဒီပယ်ဖြစ်ပယ်ရမယ်ဝိရာတော်ရှောင်းခြင်းတရားသာဖြစ်ယာယီသောတော်ယဟန်ဒီဒိဏကထံကတော့ကြောလွန်ပြသောယုံမှခြင်းရှိသည်ဝါယုံမှမှုကိုကြောလွန်သည်ဖြစ်၍ဝိတေဝိတာဝိတာလက်ခာကိလေသာညောင်းကင်းသည်ဖြစ်၍အတ္တဖြစ်ရာဤသောထောသောသောယဟန်သည်လောကေလောက၌တမ္မာပါမိမြမကန့်ညီပဲကောင်းမွန်စွာကြည်လွန်သာပြိပတိယအနေနိုင်ရာဤသူတစ်ပါးကိုနှိမ့်ဆက်ခြင်းမရှိဘူးလောဘကိုပယ်တယ် နော်ကိလေသာတွေမှာကင်းပြီးတော့နေတဲ့ယဟန်ဒီချမ်းချမ်းသာသာ နေရတယ်သာရုကံဝတ္တနာဝိဒိတ်တော်နောသာဘေကုဟိန္ဒယဘေကုယထာဒီနဝိဒိတ်တော်ဓမ္မတမ္မာသောလောကေပြိပတိယဘေကုယဟန်ဒီအတ္တနောမိမိအသာရုပံသင်လျော်လျောက်ပတ်ဒီကိုဝိဒိတ်တော်တည်ပြည့်၍ထိတော်တည်သည့်အသာဖြစ်ယာဤလောကေလောက၌ကိစီတသုံးတရားကိုမြနောနောစာဟိန္ဒယမညင်းရပါနှင့်သင်လျော်လျောက်ပတ်တဲ့အရာတွေကိုမိမိကိုယ်တိုင်သိရမယ် သိပြီးတဲ့အခါကျတော့တပါးသောသူတွေကိုညှင်းတဲ့ဓာရီနှိပ်စက်ဓာရီလည်းမလုပ်ပါနဲ့တဲ့ယထာတဟိတံဧကံစင်တဲ့အမှန်ဖြစ်သောဓမ္မသစ္စာလေးပါမြတ်တရားဝိဒိတ်တော်သည်ပြည့်ဖြစ်၍ထီတော်တည်သည်အတ္တဖြစ်ရ၏သစ္စာတရားကိုလည်းရအောင် ကြိုးစားပြီးတော့ပွားများအားထုတ်ရမယ်သောထောသောသောယဟန်တိလောကေလောက၌တမ္မာပါဠိမြမကညီပဲကောင်းမွန်ကြည်လင်စွာပြိပသေယနေရ၏သူတစ်ပါးတွေကိုညှင်းတာမရှိနှိမ့်သက်တာမရှိလောဘတဏှာတွေကိုပယ်ထားတဲ့ ပုဂ္ဂိုလ်သစ္စာလေးပါးသိအောင်လုပ်တယ်သိနေတဲ့ပုဂ္ဂိုလ်ဒီလောကထဲမှာချမ်းချမ်းသာသာနေနိုင်ပါတယ်ယတနုတယနာတန်ဒီကေစီမူလာဇာအကုတလသမုဒတေသောနိရာသောနတိတာနောသမ္မာသော လောကေပြိပတိယယတဘိကုနောအကျင်ယဟကေစီအနုတယအချောသောအနုတယတို့သည်နာတန်ဒီမရှိတော့ကုန်အကုတလမူလာသာအကုတလောအကုသောမူရဲ့ရမြတ်တော်တေလကောင်တမ္ပဝတာသာကျွတ်မဲ့ဘယ်နှုအကုန်မြည် သောထောနုတ္တိယနှင့်အာကုဇောတရားတို့ကိုအကျွမ်းမဲ့ဘယ်အပြည့်သောယဟန်သည်နေရသော နေအသော လောခြင်းမှုအာတာကင့်သည်ဖြစ်၍အနာတိတာနောအနာအနာတိတာနော တောက်တာမှု အာတိတာလည်းမကြည့်သည်ဟောတိဖြစ်၏သောထောသောသောယဟန်သည်လောကေလောက၌တမ္မာဘာနှင့်မြမကန့်ညီပဲကောင်းမွန်ကြည်လင်စပရိပစီယနေနိုင်ရာ၏အကုသိုလ်တရားတွေကိုအမြင့်အမြင့်ကစား အကုန်ပယ်ထားတဲ့ပုဂ္ဂိုလ်အကျွဲ့မဲ့ဘယ်နှုတ်ပြီးတဲ့ပုဂ္ဂိုလ်သည်အနုတ္တရာကိလေသာတွေကိုလည်းအကုန်ပယ်ပြီးတဲ့ပုဂ္ဂိုလ်သည်လောကမှာချမ်းချမ်းသာသာနေရပါတယ်အတဝါခိနောပိနမနောသဗ္ဗရာဂဗနဥပါတိဝတ္တောဒန္တောပရိနိဗ္ဗုတောတိတတောသမ္မာသောလောကေပရိပတိယယောဘိကုအကျင်ဟသည်အတဝါခိနောအတဝခသိင်ဂုံငိမ့်သည်ဘိနမနောမာနငါမာနကိုးပါးကိုပယ်ချပြစ်သည်တဗ္ဗံလုံးစုံသောရာဂဗတံတက်မဲ့တရားပွားများဖို့ရာ လမ္ဗမာဒူလာတိသင်္ခါရတရားတို့ကိုဥပါဒေဝတ္တဉာဏ်ဖြင့်ချင်းကရှုမှတ်ပိုင်းခြားသေးသောအပြင်အတ္တဖြစ်ရာ၏ဒံတော်ယင်ကျက်ဖြစ်သည်ဖြစ်၍ပြိနေကုတော်ကိလေသာခတ်သိမ်းခြင်းကုန်သည်ဖြစ်၍ထိတာသောတိတံသောစိတ်ကြည်သည်အတ္တဖြစ်ရာ၏သောထောယဟန်သည်လောကေလောက၌တမ္မာပါဏိမမကတ်ညီပဲကောင်းမွန်စွာကြည်လင်စွာပြိပဒယနေနိုင်ရာ၏နော်အတော်တရားတွေကင်းပြီးတော့မာနတွေကိုအကုန်ပယ်ပြီးတဲ့ မာနကိုးပါသော မာနတွေကိုအကုန်ပယ်ပြီးတဲ့ယဟန်သည်တဲ့နော်ကိလေသာညှိပြီးတော့ချမ်းချမ်းသာသာ နေရပါတယ်သာရောတုတဝါနိယာမတာတိဝက္ခကရေတုနဝက္ခတာတိဒီရောလောဘံဒေါသံဝိနည်းပရိကံသမသောလောကေပရိပတိယယောတိတော်အကျင့်ပညာရှိယဟန်တိသာတော်ယုံကြည်မှုတရားတရားနဲ့ပြည့်စုံနေ၎င်းတုတဝါအကြမြင်ဖို့တုဒ္ဒနဲ့ပြည့်စုံနေ၎င်း နိယမတတိယရိယမတိဟုသောကိမ့်တေသောတရားကိုတွေ့မြင်သည်၎င်းအတ္တဖြစ်ရ၏ဝကကတိသူကွဲပြားသောကြောင့်အယူများခြင်းသောရောက်နေသောလူတို့၌နဝကတာရီကွဲပြားကြောင်းဖြစ်သောအယူတို့မလျော်မသွားသည့်အတ္တဖြစ်ရ၏လောဘံလောဘကို၎င်းဒေါသံဒေါသကို၎င်းပဋိကပဋိကကို၎င်းဝိနည်းပယ်ဖြောက်ရ၏ ဝိနေယပဲပြောင်း၍ထိတော့တည်သောပုဂ္ဂိုလ်သည်အတ္တဖြစ်၌သောထုံယဟန်သည် လောကေလောက၌တမ္မာပါဏိမြမကမညီပဲကောင်းမွန်ကြည်လင်သောပြိပတိယအနေ၌ရာ၏တဲ့နော်အကျင့်ပညာရှိတဲ့ယဟန်တစ်ပါးဟာယုံကြည်မှုတရားတရားတွေနဲ့လည်းပြည့်စုံရမယ်အကြအမြင်တွေနဲ့လည်းပြည့်စုံရမယ်တဲ့နော်အရိယာမက်ဆိုတဲ့နော်ကိန်းတွေတရားတွေကိုလည်းရောက်ခုတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ကွဲပြားခြားနားနေတဲ့လူတွေကြားထဲမှာလည်းပဲသူ့ရဲ့အယူဆတွေကကွဲပြားခြင်း ခြားနာခြင်းမရှိသေးရဘူးတဲ့ဒေါသတွေကိုလည်းပယ်ပြီးတဲ့ပုံကိုဖြစ်တယ်အဲ့ဒီလိုပုံကိုမှသာလင်ဟောဒီလောကကြီးထဲမှာငြိမ်ငြိမ်ချမ်းချမ်းနေနိုင်တဲ့ပုံကိုဖြစ်ပါပြီတဲ့တန်တုဒ္ဒါစီနာဝိဝတ္တစရောဓမ္မေတုဝတေဟုပါရဟုအနေသော သင်္ခါရနိရောဓညာနာကုသလောသမ္မာသောလောကေပရိပတိယဘိက္ခုယဟန်တိတန်တုဒ္ဒါစီနော အစင်ကျယ်ဆုံးအရဟတမဖြင့်ကိလေသာယံကိုအောင်နိုင်ပြည့်သည်၎င်း ဝေဝတာဇရောဝသုံးပါးနှင့်အဖုံးအကွဲကင်းပြီသည်ဖြစ်၍ကင်းပြီသည်၎င်းအတ္တဖြစ်ရာ၏ဓမ္မေတုတရားတော်၌ဝတိမိမိအလိုတိုင်းနိုင်နိုင်နှင့်အတ္တဖြစ်ရာ၏တရားတွေအထုတ်တဲ့အခါမှာမိမိလိုချင်တဲ့တရားတွေကိုပိုင်ပိုင်နိုင်နိုင်သမရသောသမရဇံသောဇံဝိပဿနာဆိုဝိပဿနာပိုင်ပိုင်နိုင်နိုင်အားထုတ်နိုင်တဲ့ပုံကိုလည်းဖြစ်ရမယ်လို့ဆိုလိုတာနော်အတ္တဖြစ်ရာ၏ပါရဂုတဖက်ကသို့ရောက်တယ်လဲအဲရောက်တယ်၎င်း အနေသောတုံလှုပ်တတ်သောတဏှာကင်းသည်၎င်းအတ္တဖြစ်ရ၏အော်တဖက်ကံသို့ရောက်တယ်ဆိုတာဒီတန္တရာဝုဆင်းရဲကနေပြီးတော့နိဗ္ဗာန်ကံကိုရောက်တာပြောတာနော်အနေသာတုံလှုပ်တတ်သောတဏှာသည်၎င်းအဲ့ဒီတဏှာကင်းတဲ့ပုဂ္ဂိုလ်သည်လည်းအတ္တဖြစ်ရ၏သင်္ခါရနိရောဓညာနာကုသလောသင်္ခါရ6ရာနိဗ္ဗာန်သို့တည်သောပုဂ္ဂိုလ်တည်သောညာ၌ကျွမ်းကျင်လိမ္မာသည့်အတ္တဖြစ်ရ၏သောထိုသောသောယဟန်သည်လောကေလောက၌သမ္မာပါဏိမြမကညီပဲ ကောင်းမွန်ကြည်လင်စွာပြိပတိယအနေနဲ့ရာဤအဲ့ဒီလိုတဖက်ကံကိုရောက်ပြီးတော့တဏှာတွေကင်းနေတဲ့ပုဂ္ဂိုလ်ဒီဟောဒီလောကကြီးထဲမှာငြိမ်ငြိမ်ချမ်းချမ်းနေနိုင်ပါတယ်အတိတေသုနာကရေသုဇာဝိကဗာတိတောဒိဋ္ဌာတောတိပညောသဘာယတနေဝိပါမောတောတမ္မာသောလောကေပြိပတိယဘေကုယဟန်တိအတိတေသုဇာဝိအတိတ်တရားတို့နာ၎င်းအနာဂတေသုဇာဝိအနာဂတရားတို့နာ၎င်းကပ္ပတိတောတွေးကြံတွေးခြင်းကိုလွန်မြောက်သည့်အတ္တဖြစ်ရာ၏ အတိတ်ကိုလည်းမတွဲနဲ့အနာဂတ်ကိုလည်းမတွဲနဲ့ယဟန္တာသည်အတိတ်တွဲခြင်းအနာဂတ်တွဲခြင်းတွေကိုလွန်မြောက်သွားပြီအတ္တဖြစ်ရ၏အတိတ်စာတုရိပညောအလွန်စင်ကြယ်သောဉာဏ်ပညာနှင့်ပြည့်စုံသည်လေအတ္တဖြစ်ရ၏သဗ္ဗယတနေဟိမျက်စိနဲ့အစဉ်နားနှင့်အတန်အစရှိသောအလုံးစုံသောအာယတနာဇတမတို့မှ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 ဣညာယဗရံသမေတာဓမ္မံဝိဝတံဒိဋ္ဌဝါနဘာနမတဝါနံသဗ္ဗုပရိဏံပရိခယနောသမ္မာသောလောကေပရိပတိယယောဘိကုအကျေယံတိဗရံရောက်အတိအသောတရားကိုအညာယအရိယာမတ်တို့မရောက်သေးမီရှေဘောကအတိတိတည်ပြည့်၍ဓမ္မံသစ္စာလေးပါးတရားတို့ကိုဩသမေဇအရိယာမက္ခဏ၌တပြိုင်နက်တည်ပြည့်၍အတဝါနံဘာနံအသောတရားတို့ကိုပယ်ကြောင်းဖြစ်သောနိဗ္ဗာန်ကို ဝတံဒိဋ္ဌဝနာပွင့်ပွင့်လင်းလင်းအထင်ရှားဆင်းရဲလျက်အသိမြင်လေပြီသဗ္ဗပရိနံအလုံးစုံသောဥပရိတို့၏ပရိခယာကုန်ခြင်းကြောင့်နောသစ္စတိဘေယာနိမမကကြီးမကမတွေ့တာတော့ပေသောထောသောသောယံတိလောကေလောက၌သမ္မာပါဏိမြမကကြီးပဲကောင်းမွန်ကြည်လင်စွာပရိပဒေယအနေထိုင်ရာဤတဲ့နော်အကျဉ်းယဟန်တော်တစ်ပါးဟာအရိယာမက်ကို ရောက်ပြီးတော့နေတယ် သစ္စာလေးပါးတရားတွေကိုလည်းထိုးထွေးသိတဲ့အတော်တရားတွေကိုလည်းကုန်ခန်းနေနေတဲ့ပုဂ္ဂိုလ်ဟာပွင့်ဝင်လင်းလင်းထင်းထင်းရှားရှားဆင်းရဲလျက်သိမြင်လေပြီငါတော့မတရားတွေရပြီဖို့တရားတွေရပြီဆိုအကုန်လေးသိမြင်ပြီသဗ္ဗပရိနာလုံးစုံသောဥပရိတော်ဤကုံရာဖြစ်တဲ့နော်နိဗ္ဗာန်ကိုကိုယ်တိုင်သိပြီကိုယ်တိုင်ထောထွင်ရသိပြီအာရာယိဘဂဝါတထေဝဧတံယောသောဧဝံယရိတံတော်ဘေကု တဘာတယောတမေယောဂဝိရိဝတ္တောတမ္မာသောလောကေပရိပတိယဘဂဝါဘုံတော်ကြီးမြတ်တော်မူသောမြတ်စွာဘုရားဧတံအရှင်ဘုရားဖြစ်ကြတော်မူသောဤစကားလုံးအလုံးအလုံးသည်အဒါမချုပ်ဧကံတထေဝထိုဖြေကြဟောပြသည့်အတိုင်းမှန်လာပါပေသည်ယောသဘိတ်ကိုအကျဉ်းရန်သည့်ဧဝံဝီယာတိလောကီမင်္ဂလာဟုသမျှကိုပယ်ပြစ်ဖြစ်ရမည်စသဖြင့်အရှင်ဘုရားဟောကြားဖြေဆိုတော်မူသည့်အတိုင်းကျင့်သုံးနေလေရှိ၏ ဝါကျင်သောနေလက်ရှိသောယောသောဘိက္ခုအကျေယဟံသည်ဒံတော်ကိလေသာဟုသောရိုင်းဆိုင်သောကဲရိုင်းဆိုင်ခြင်းကင်းလျက်ယင်ကျဲပြီးသည်ဟောသည်ဖြစ်ပါပေ၏သဘာတန်ယောသနာယောဂဝိတိဝတ္တောအလုံးစုံသောတန်ယောသင်တော်နှင့် အလုံးစုံသောယောဂတို့ကိုကျော်ကျော်လွန်ပြီးသည်ဟောသည်ဖြစ်၏သောထိုအကျင့်ယဟန်သည်လောကေလောက၌တမ္မာပါဏိမြမကမညီပဲ ကောင်းမွန်ကြည်လင်စွာပြိပတေယအနေနိုင်ရပါ၏ဒါကဥစဉ်တို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတမ္မာပြိပါဇနိယအတုတ်ကိုနေမိတာဘုရားရှင်ကိုရောမြတ်ကြီးကမေးလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းပြန်ပြီးတော့ဖြေကြပေးတော်မူတဲ့အမေအဖြေတွေဖြစ်ပါတယ်ဒါကြောင့်ယနေ့မဟာသမယသုတ်ဒေသနာမှာဥစဉ်တို့ဏိဒံတရားနဲ့ဒါဥစဉ်တို့အတ္တဒန္တသုတ်ရဲ့တမ္မာပြိပါဇနိယသုတ်ရဲ့နော် ဒီမှာဦးဇင်းတို့နောက်ထပ်၅တုပ်နောက်ထပ်၅တုပ်ကြအောင်ပါပေါ့နော်နောက်ထပ်ဟိုပထမမဟာသမယတုပ်ဆိုတာကအခုဒကာဒကမတွေတော်တော်များများရွတ်နေတဲ့ရှေ့ကမဟာသမယတုပ်ဆိုတဲ့ဟာလေးကအဲ့ဒါကနတ်တရဲ့နာမည်ကိုခေါ်တာနော်ဒီတမ္မာပြိပါဒနီယတုတ်ကနေမှစပြီးတော့မှအဲ့ဒီဟာနဲ့နောက်က6တုတ်ရှိတယ်နော်အတ္တဒန္တာတုတ်ကသူကဒီအဟွာထဲမှာမပါဘူးဒီမဟာသမယ9တုတ်ထဲမှာမပါဘူး မဟာသမယခုနှစ်သုတ်မတိုင်ခင်ယဟန်တော်တွေမဖြစ်ခင်မှာဒီမြတ်စွာဘုရားအတ္တဒန္တသုတ်ကိုအရင်ဟောလိုက်ပါတယ်အရင်ဟောလိုက်လို့အလုံးအတ္တဒန္တသုတ်နဲ့အခုဝတ္ထု၅ဘုတ်ဟောလိုက်လို့အကုန်လုံးယဟန်ပြုတ်ကြတယ်ယဟန်ပြုတ်ပြီးမှယဟန္တာဖြစ်ပြီးမှဟောဒီ မဟာသမယပထမမဟာသမယတုတ်ကနတ်တွေအကြောင်းခေါ်တာဥသေးကြော်လိုက်ပါတယ်ဒါကတော့နတ်တွေရဲ့နာမည်တွေနာမည်တွေကိုခေါ်ခေါ်ခေါ်ခေါ်ပြီးတော့နတ်တွေပြမာတွေဘသူတွေလာနေတယ်ဆိုတာပြောတာပါဟောဒီတာမာပရိပါဒနီကနေနောက်က6တုတ်ကမြတ်စွာဘုရားတိုက်ရဟောတဲ့တရားပါဒါကြောင့်မို့ဒီနေ့အတ္တဒန္တတုတ်နဲ့တာမာပရိပါဒနီကတုတ်ပြီးပါပြီအကယ်၍များနောက်တစ်ပတ်ကိုနောက်ပါဆက်ပြီးတော့နာကျင်ရင်တော့ဦးဇင်းရှင်းပြပါမယ်ခါလဲပူတယ်နားလဲပူတယ်ဖြစ်ရင်တော့လဲနောက်တရားဟောရုံပေါ့နော် အဲ့တော့ဦးဇင်းကလည်းခတ်သွက်သွက်သွားပေးရတာအလုံးဘုသူတလည်းရသေးခြင်းလို့နော်ဘာလို့လဲဆိုဒီတရားကိုဒီလိုဟိုဟောတာကတိတ်မရှိကြဘူးလေဦးဇင်းတို့ရှေ့ကအာဦးဇင်းအရင်ဟောတော့လေဒီတိုင်းပဲရှေ့ကဏိဒန်းနေနဲ့အဲဇဝုထုလောက်နဲ့မာသမယခုနှစ်တုတ်ကိုဒီလိုပဲဟောပါတယ်ဆိုပြီးတော့ဦးဇင်းတို့ကနေကုန်းချုပ်တာကိုနောက်ကဒကာဓမ္မတွေလိုက်နိုင်ဤမလိုက်နိုင်ဤနဲ့အဲ့ဒါတွေလည်းဦးဇင်းတို့ကချိန်ရသေးတာကိုဒီနေ့တော့ဒကာဓမ္မတွေလည်းတရားထုတ်ကြတာနှစ်တွေလည်းကြားလာပြီဘာပဲဖြစ်ဖြစ်ဒီတွေကသူ့ရဲ့ဂါထာလေးတွေနဲ့အတိပ္ပယ်လေးတွေ ဒါလေးတွေကိုဖွင့်ဖွင့်ဖွင့်ဖွင့်ပြောလိုက်ရင်ဒီထဲမှာမှတ်သားစရာလေးတွေဘုဟုတ္တလေးတွေအော်မဟာသမယတုတ်ဆိုတာဘုရားရှင်ကဒါလိုဟောတာပါလားငါတို့ရွတ်နေတဲ့တတုတ်แท้နဲ့လည်းမရဘူးเนาะနောက်ကဟာတွေကမှဒီမှာသစ္စာတရားတွေစိုက်အောင်ဘုရားကဟောတာဆိုတော့ဥစဉ်ကသိစေခြင်းနဲ့သရဆန္ဒနဲ့ဒီနေ့မဟာသမယတုတ်တန်ကြီးကိုဟောကြားပေးခဲ့ပါတယ်เนาะအဲ့တော့အလုံးဦးဇင်းတို့ဒီနေ့တော့တမပရိပါဇနီယတုတ်နဲ့ပဲရပ်ပြီးတော့ဒီနေ့မဟာသမယတုတ်တန်ကြီးကို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 ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျား